မျက်နာအယက်ဆယ်မျက်နာ၌နေကြကုန်သောအာလုံးသောကဘာသူကဘာသာတတဝများတို့သည်ရေရန်ခတ်သိကင်းငြိမ်ကြပါစေကြောင်းကြခတ်သိကင်းငြိမ်ကြပါစေဆင်းရဲခတ်သိ င်းငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအပမဒေနတမ္ပါဒိထာကဲဆုလပြုကတုတ်တန်ရဲ့အကျဉ်းချုပ်နော်အလုံးမိမိတို့ရဲ့ရှင်မဟာယန္တာ900နှစ်တကွ ဘုရားရှင်ကိုရမြတ်ကြီးရှိနေတယ်လို့အစိတ်ထဲမှာအာယုံယူထားပါဒီနေရာမှာဘုရားရှင်ကိုရမြတ်လို့ပြောတာကလည်းပဲဘုရားနှစ်စုနော်တကယ်ပဂတိဘုရားရှင်ကတစုပြီးတော့မှဖန်ဆင်းထားတဲ့ဘုရားရှင်ကတစုအဲ့လိုနှစ်စုရှေ့မှာရှိနေတာ ဒါတော့ဒီမာသမယတုတ်တာဟောနေတာကပြောရမယ်ဆိုလို့ရှိရင် question and answer သဘောမျိုးအနေနဲ့ဟောနေတာဘုရားတစုကမေးလိုက်ဘုရားတစုကဖြေးလိုက်အဲ့ဒါဦးဇင်းတို့ပြိဿများဒီတုတ်တံကိုကိုယ်စိတ်ထဲမှာရွတ်ဖတ်ပူဆိုရင်ကိုယ့်ရဲ့ရှင်မှာဘုရားနှစ်စုအမေးဖြစ်လို့ပြီးတော့မျက်နှချင်းဆိုင်လို့ထင်တာပဲဘုရားရှင်ကနော်ဂုံတော်ချင်းအတူတူဖြစ်နေတဲ့အခါကျတော့သူတို့ခေါ်တဲ့အခါမှာသူတို့ရဲ့သီလသမားတွေပညာ level အတူအနေနဲ့ တန်တူရည်တူသဘောမျိုးထားပြီးတော့ခေါ်ပါတယ်ဒါကြောင့်မြတ်စွာဘုရားရှင်ကိုရမြတ်ကြီးနှစ်စုဟာရှေ့တော်မှာတပားကမေးလို့တပားကဖြေနေတယ်အဲ့ဒီရှင်မှာလည်းပဲရန်တာ900နဲ့တကွအနတ်ပြမများခြံရံပြီးတော့ရှိတယ်လို့စိတ်ထဲမှာအာယုံယူပြီးတော့ဇူလပြွာတုတ်တန်နှစ်ချုပ်ကိုအလုံးစုပေါင်းပြီးပူဇော်ကြရအောင်ပထမမေကုံကစပညာရှိခေါ်ကံပညာရှိခေါ်ကံ

ဒီနေ့ကောဇာတက်ကရ1383ခုနှစ်ပေါ့နော်1383ခုနှစ်တကူလာစုဒီနေ့ဆို6ရက်ရှိသွားပြီတကူလာစု6ရက် ခရစ်သက်ကရ2012ခုနှစ်ဧပြီလ15ရက်ဒါမြန်မာသက်ကရအရာဆို1383ခုနှစ်ရဲ့နောက်ဆုံးတနင်္ဂနွေပဲနောက်တစ်ပတ်ဆိုရင်နေ့ဖြင့်တပတ်ခါဆိုလို့ရှိရင်21ရက်ရောက်ပြီမြန်မာသက်ကရကအဲ့ကြမှာအပြောင်းလဲလုပ်တာအဲ့တော့ဒီနေ့1383ခုရဲ့နောက်ဆုံးသင်ခန်းစာပေါ့ဟုတ်လားနောက်တစ်ပတ်ကျရင်နှစ်သက်ကိုသွားပြီ ဒါတော့ဒီနေ့ဦးဇင်းတို့ဇူလပြွာသုတ်တံရဲ့ဒုတိယပိုင်းဂါထာနံပါတ်၈ကိုအမေဂါထာတတိယမြောက်အမေကုံပေါ့နော်ဒီသုတ်တံတစ်ခုမှာမေကုံ၃ခုရှိပါတယ်နော်အဲ့တော့တတိယမြောက်မေကုံနောက်ဆုံးမေကုံဖြစ်ပါတယ်အဲ့ဒါလေးကိုပါဠိမြန်မာပြန်နှစ်ခုအလုံးစုပေါင်းပူဇော်ကြအောင်နော်ကတ္တမနုသစ္စာနိဝဒန္တိနာနာ ဘဝတိယာတိကုသလဝဒနာသစ္စာနိဒုဒာနိဘူနိနာနာဟုဒာဟုတေတကမနုဿရန္တိဂေါတမနွယ်ဘွားမြတ်စွာဘုရားအထူးထူးထွေထွေများပြားလာပေကုန်သောမိမိကိုယ်ကိုကျွမ်းကျင်သည့်မြင်ပညာရှင်ဟုဂုံတင်ပြောကြနေသူတို့သည်အဘဲကြောင့်အမျိုးမျိုးသောသစ္စာတရားတို့ကို ဟောပြောနေကြပါကုန်တည်းထူးထူးထွေထွေများလှပေသောထိုသစ္စာတရားတို့ကိုအဆင့်စင်သောသူတို့ဆရာများထံမှဈာနာမှတ်သားဘူးသည်ဖြင့်ပြောဆိုကြပါကုန်သလောသို့မဟုတ်ထိုဘာသာရေးဆရာတို့သည်သူတော်ဘာထံနိမခံကိုအကြံဖြင့်ဉာဏ်စီခြင်းတို့အစဉ်လိုက်ကဟောပြောကြပါသလောเนาะဒါမေကွန်းပေါ့ ဒီမေခွန်းကတော့ဒီတိုင်းရိုးရိုးလေးအကြောင်းနှစ်ချက်ပါပဲဒီနေ့ဘာသာရေးဆရာတွေပြောနေတဲ့ဟာတွေကတဲ့ဘာလဲဆိုရင်သူတို့ဆရာတွေဆရာသမားအစဉ်ဆက်ဆက်ကသင်ကြားจิตတွေကိုဆက်ပြီးတော့ပြောနေတာလားဒါပထမပြောတာဒါမှမဟုတ်ရင်သူတို့ကိုယ်တိုင်စဉ်းစားပြီးတော့ကြံပြီးပြောတာလားနော်သူတို့ဆရာတွေသင်ပေးတဲ့အတိုင်းပြောတာလား သို့မဟုတ်ရင်တို့ကြံပြောတာလားအဲ့ဒီဒါမေကုန်မယ်နော်ဒါကြောင့်ထူးထူးထွေထွေများလာပြီဆိုထိုသစ္စာတွေကိုအဆင့်ဆင့်သောဆရာတို့သူတို့ဆရာများထံမှာဒီသစ္စာတွေကလည်းပဲထူးထူးထွေထွေဆိုတာတယောက်နဲ့တယောက် တတ်မှတ်ခြင်းမတူဘူးလို့ပြောတာသူကလည်းဟိုကမှန်းနဲ့ဒီကလည်းတရားခိုင်းနေအမျိုးမျိုးဆရာတွေအမျိုးမျိုးဒါတော့တတ်မှတ်ချက်ကသူ့ဟာနဲ့သူ standard သူ standard နဲ့သူပြောတော့ဘယ်သစ္စာအမှန်တရားမှမသိတော့ဘယ်သစ္စာမှန်တယ်လဲလို့ပြောတာဒါတော့ အာသစ္စာမှန်တယ်သူတို့ကလည်းသူတို့တော့မှန်တယ်လို့ပြောတဲ့ခါတွေမှာလေတဲ့သူတို့ဆရာတွေအစင်ဆက်ကနေပြီးတော့ချမှတ်ထားတဲ့ဟာတွေကိုပြောတာလားသို့မဟုတ်ရင်သူတို့ကိုယ်တိုင်စဉ်းစားပြီးတော့မှပြောတာလားဒါမေကုမယ်တတ္တရာမေကုเนาะဒါတော့အဖြေကိုဦးဇင်းတို့ကပထမတကားထားချင်းသွားမယ်နံပါတ်6သွားကြဆိုเนาะအဖြေကထားမှာနာဟေဝသစ္စာနိဘူနိနာနာအညတရတင်ညာယသစ္စာနိလောကေ တကင်းစဒိဋ္ဌိတုပကပယိတဝါသစ္ဆံမုသာတိဒွာယဓမ္မမာဟုနေမိတာယုတ်ပွားမြတ်စွာဘုရားလောက၌ဟောပြန်စွာမတ္တမှုလွယ်မာသောတင်ညာကို ဖဲထား၍အထူးထူးထွေထွေများလာပေသည်မြဲသောသစ္စာတရားတို့သည် မရှိကုန်သည်သာတည်းမိမိနှစ်သက်သောထိုတို့ယူတို့၌ ကြံစီတွေးဆခြင်းကိုလည်းချိန်ဖန်များစွာအလေအလာပြုပြီး၍မိမိအယူသာမှန်သည်အခြားသူတို့၏အယူကအမှားသာတည်းဟုအမှန်နှင့်အမှားနှစ်ပါးသောတရားကိုဟောပြောကြကုန်၏ဒါပထမအဖြေပေါ့နော်ဒါတော့ဦးဇင်းတို့ဒီမေကုန်းကလည်းပဲ ဒါတော်တော်ကောင်းတဲ့မေခွန်းပဲဥစဉ်တော့ဘာသာရေးဆရာတွေဘာသာတီးထောင်တယ်ဝါရတကုတီးထောင်တယ်ဆိုတော့ဝါရတကုတီးထောင်တယ်ဆိုလို့ရှိရင် original source ကိုလက်သိကျင်တာပဲဒီနေ့ခေတ်ပြောတော့မလားဒါဘဲကလာတာလေဒါဥစဉ်တို့ဒီစာတကုကိုရေးမယ်ဆိုရင်ဒါဆရာတယောက်ရှိရရှိလို့ရှိရင်အဲ့ဒီအောင်အောက်ကနေပြီးတော့လက်သေးကွင်းလေးနဲ့တခုခုညှုံဆိုပေးရတယ်ဒါကြောင့်ဥစဉ်ကဒီစောစောလေးတုန်းကရွတ်ပတ်တယ်မှာဒါ ဘာသာပြန်နာကဆထတန်ခိုင်နာမူမြန်မာပြန်နဲ့သွားကြည့်ရင်မတူပါလားလို့ဖြစ်မှာဆိုလို့ဦးစင်အောက်ကဘကုတ်ကူမဟာဝိတုဒ္ဓဓမ္မတက်ဦးဆရာတော်ဘုရားကြီးရဲ့မြန်မာပြန်ဆိုရဲလို့အောက်ကထည့်ပေးရတယ်။ဘာဖြစ်လို့လဲဆရာတော်ကြီးကဟောဆထတန်ခိုင်နာပြန်ဆိုချက်က तू ကနည်းနည်း तू ကပါဠိကိုတက်ရိုက်ပြန်ထားတဲ့ခါကျမဖြောင့်ဘူး။မဖြောင့်တော့မလိုတာတွေကိုဖဲဖဲပြီးတော့မှဒါလေးကိုဆိုရင်တာဆိုတာကိုအချင်းချုပ်ပြန်လိုက်တော့ဖတ်တယ်လို့နာရှင်းကနေသွားတာ။အဲ့ဒါတကယ်မြန်မာပြန်သွားဖိုင်အဲ့လိုနားမလဲဘူး။ ဒါတော့ဒါဟာဥစဉ်ကဘာမှမပြောပဲထက်လေဥစဉ်ရေးတယ်လို့ဖြစ်နေမှာဒါကြောင့်ဒါမျိုးမလုပ်အပ်ဘူးเนาะစာခိုးတယ်ခေါ်တယ်เนาะဥစဉ်တော့စုတုပြုဆိုတဲ့နယ်မှာစုတာလည်းမရှိဘူးပြုတာလည်းမရှိဘဲနဲ့အလဲကတုတာကြီးပဲများနေတယ်ဟုတ်တော့မဟုတ်လားကော်ပီတွေများနေအဲဒါကြောင့်စုတုပြုကအလဲလုံးပဲကြံတယ်စုတာလည်းမရှိဘူးပြုတာလည်းမရှိဘဲနဲ့တုတာတွေကြီးပဲဖြစ်နေလို့ဒါကြောင့်ပြန်ပြီးတော့ညှို့ဆိုပေးရတယ်ဒါတော့ဒီနေရာမှာပြောချင်တာကအဲ့ဒီသူတို့ပြောနေတဲ့ ဒီဘာသာရေးဆရာတွေသစ္စာတရားတွေဆိုအမျိုးမျိုးရှိတဲ့ထက်မှာလည်းပဲသူတို့ဆရာတွေအစဉ်အဆက်ကပြောတာလားသူတို့ကိုယ်တိုင် တွေးတာလားလို့ပြောတာဒါတော့ဦးဇင်းတို့မြတ်စွာဘုရားကတော့ဓမ္မစကြာမှာဝန်ခံချက်ကလေးတစ်ခုရှိတယ်နော်ဓမ္မစကြာမှာဝန်ခံချက်ကလေးတစ်ခုမြန်မာလူတွေသိထားတယ်ဆိုတော့သိမှာပေါ့နော်ဘာလဲဆိုလို့ရှိရင်ယတောစခောမေဘိက္ခဝေ ပြီးတော့ရကြဘူးလားဓမ္မစကြာဟမ်အဲဧဝံတိဝတိပရိဝတ္တံဒွါရတာကာရံယထာဘူတံဉာဏတတနံသူဝိတုဒ္ဓံအဟောတိပြီးတော့ဓမ္ဘိခဝေတာဒေဝကေလောကေတာမာရကေတာပြမကေတတမနပြမဏိယပဇာယတာဒေဝမနုဿာယအနုတရံတမတံဘောဒိ ဒါမှရက်တော့အဲ့ဒါမှတ်တာအဲ့ဒီ point လေးကအတိကပဲဦးဇင်းတို့ဗုဒ္ဓဘာသာနော်ဒီသစ္စာလေးပါးတရားကိုမတိမချင်းဘုရားလုံးငါမဝယ်မခံဘူးတဲ့ပထမတစ်ဘက်ကဦးဇင်းရှင်းပါဆိုလို့မရဘူးနော်နောက်တစ်ဘက်ကဘာဖြစ်လို့ဆိုအဲ့ဒီရှာနေတဲ့ဒုတိယနဲ့သစ္စာလေးပါးကိုငါတိပြီးမှတမ္မာတဝရနုတ္တရံတမ္မာဘိဓမ္မုဒိတိပစ္စညာတယ်ငါအဲ့ကြမှာဘုရားလုံးဝန်ခံတာတိပြီးမှ ဝန်ခံတာဒါတော့သိပြီးမှဝန်ခံတယ်ဆိုတော့ဒီတရားဟာသူကိုယ်တိုင်ကျင့်သူကိုယ်တိုင်သိပြီးမှသူဟောတာဒါသူဆုတ်ကဒီမှာလာတာဒါတော့ပထမဆုံး the first discourse ကဦးဇင်းတို့ရဲ့ဒီဗုဒ္ဓဘာသာကြီးတစ်ခုလုံးရဲ့ plan ကြီး foundation ကြီးအဲ့မှာချတာတိတ်ပြီးတော့လင်းနေတယ်နော်ဦးဇင်းဓမ္မစစ်ကြာတော့ပြန်ချအောင်မယ်နော်ဓမ္မစစ်ကြာတိတ်ကောင်းတာပဲနော်ပြန်ချအောင်မယ်နော်အဲဘာဖြစ်လဲလဲဆိုတော့ကြည့်တော့ လူတွေရွတ်နေတော့လွယ်တယ်ထင်တာမလွယ်ဘူးဒါဘာသာတစ်ခုရဲ့ foundation ကြီးအဲ့ထက်မှအကုန်လုံးပါတယ်အကုန်လုံးပါတယ်နော်ဒါတော့ဒီစကလုံးလေးတစ်လုံးသိပြီးတော့လင်းနေတယ်ဒါတော့ဘာသာကိုတီထောင်တဲ့ပုံကိုယ်တွေဟာစစ်ကူးနှစ်လားဟောမေးပြီနော်ခမရတစ္ဆာလို့ပြောတယ်ခမရဆရာရှိတာသင်လို့ပြောတာလားခမရကိုယ်တိုင်သိတာလားတွေးပြောတာလားမတူဒီမေကွန်းကတာမင်းကြီးကြည်မှမမသိဘူးဒါပေမဲ့လူတယောက်ကိုကန်ပြစ်လိုက်တာ तू က founder တခုဆိုတော့ဒိုရီမွေလည်း तू ကဆရာကြီးတပြည့်စစ်စစ်ဖြစ်မှာပေါ့ तू ကဒါဆိုလို့ရှိရင်ခမရအခုပြောနေတဲ့သစ္စာတွေကဟိုဆရာလည်းမတူဟိုဆရာကဲထားပါဒီပြင်ဆရာတွေထားခမရပြောတဲ့သစ္စာဟာခမရတို့ရဲ့ဆရာကြီးတွေအစဉ်အဆက်ကနေလာခဲ့တဲ့ဟာကိုပြောတာလားဒိုရီမွေခမရကိုယ်တိုင်တွေးပြောတာလားရှင်းမပါဘူးဟုတ်တယ်မို့လားဒါတော့အဲ့ဒီချိန်တုန်းကပြောတာတွေကဘာများတယ်လဲဆိုရင် တကယ်ကျင့်ပြီးတိပြောတာတွေကမရှားတယ်ဆရာအစအဆက်လာတဲ့နီးလိုင်းတလိုင်းရှိမယ်သူတို့ညံမိတဲ့လောက်ရှောက်စင်းစားပြီးတော့ပြောမယ်ဒါပဲရှိတယ်ဒါတော့မိမိတို့ကိုယ်နဲ့ကပေါက်ပေါက်ရောက်ဖြစ်အောင်သူတို့မကျင့်နိုင်ဘူးဒီတပွားကျင့်လို့လည်းဘုရားဖြစ်တယ်မျိုးမဟုတ်ဘူးဒါကြောင့်ဒီ question ဟာဘာသာရေးရန်သမားတွေကိုဘာသာရေးသမားတွေကိုတီထောင်သူတွေဟောပြောနေသူတွေဘာသာရေးဆရာတွေကိုဒါကင်မိလိုက်တာပဲဒီမေခွန်းက လူတွေတော့သစ္စာတွေတော့ပြောတာပဲတဲ့အဲ့ဒီသစ္စာလို့ပြောနေတဲ့ဟာတွေကသူတို့တကယ်သိလို့ပြောတာဟုတ်ရဲ့လားလို့မေးလိုက်တာခမည်းဆရာကြီးပြောလို့သိတယ်ဆိုရင်ဒါသူအသိမဟုတ်ပြန်ဘူးတွေးပြီးမှပေါ်လာတယ်ဆိုရင်လည်းကျင့်သိမဟုတ်ပြန်ဘူးကျင့်သိမဟုတ်တဲ့အတွက်အဖြေကဘယ်လိုလုပ်မှန်နိုင်မလဲနော်တွေးသိပဲရှိမယ်ဒါကြောင့်ဦးဇင်းဟိုတနေ့ပြီးကြတဲ့ဘတ်တုန်းကဒီအတ္တကဝစာတော့ကြံစီတွေးခေါ်သူတို့ရဲ့အရာမဟုတ်ဘူးတဲ့ဒီသစ္စာတွေရဲ့အရာဆိုတာ ပြောရမယ်ဆိုသူတို့ fee ကိုလုံးဝမဟုတ်ဘူးလို့ပြောတာဒါကြောင့်အင်္ဂလိပ်လိုပြန်တာကောင်းပါတယ် beyond dialectic dialectic ဆိုတာသူတို့အကြောင်းကျူးတွေးခေါ်တာမဟုတ်လားဒါကြောင့်ဒါဒါကြောင့်ဒါဒီလိုလေးသွားတာဒါပေမဲ့ကျင့်မှမကျင့်ပဲမကျင့်တဲ့အတွက်ကြောင့်မလို့အကျင့်ကြောင့်သိတဲ့ပညာမျိုးလို့တခါတည်းထိုးထွင်းသိတာမဟုတ်ဘူးဒါတော့သူတို့ research လုပ်တဲ့လောက်သိမယ်ဒါတော့အဲ့ဒီလောက်ပေါ်တဲ့ကာလလေးမှာထွက်လာတဲ့အဖြေလေးနဲ့တခုယူပြီးတော့သူကပြောလိုက်ရင်တကယ်အမှန်တရားနဲ့တိုက်ဆိုင်တိုက်ဆိုင်ခြင်းမှာတိုက်ဆိုင်မှာဒါကြောင့်မလို့သူတို့တိဗ္ဗံမှာသူတေသနာလုပ်တယ်ဆိုတာတွေဆုံးတယ်လို့မရှိဘူး ဆုံးတယ်ဆိုတာမရှိဘူးနော်အခုလိုက်နေကြတာကြည်လေဆုံးမမဆုံးပဲဆုံးသွားလို့ကြိုက်တော်ပြီဒါရက်ပြီနောက်ဆုံးအဆင့်လို့ပြောမှမပြောပဲနောက်ထပ်သွားမယ်လေ့လာမယ်ဆိုလေ့လာစရာအများကြီးရှိတယ်နော်ဒါကြောင့်ဒီမေခွန်းဟာမတေးသေးချာချာစဉ်းစားကြည့်လေဒါတော်တော်ကြီးလင်းနေတယ်နော်ဒါကြောင့်မြတ်စွာဘုရားကနေပြီးတော့မှကောင်းပြီဆရာအစဉ်ဆက်ကနေပြီးတော့မှအဲတင် जा ချက်ကိုမှတ်ပြီးပြောတာလား သို့မဟုတ်မိမိတွေးပြီးတော့ပြောတာလားဆိုတဲ့စကားရက်ကိုမြတ်စွာဘုရားဖြေကြားချက်ကသူတို့ပြောနေတဲ့သစ္စာတွေအမျိုးမျိုးဖြစ်နေတယ်အဲ့ဒါတော့နိမိတယုတ်ဘောမြတ်စွာဘုရားတဲ့လောကမှာဖောက်ပြန်စွာမှတ်သားမှုလွယ်မသောတင်ညာကိုဖယ်ထား၍အထူးထူးထွေထွေများလာပြီးသည့်မြဲသောတစ္ဆာတရားတို့မြည်သည် မရှိကုန်သည်သာဒီမိမိနှင့်သက်သောထိုတို့အယူတို့၌ကြံစီတွေးဆခြင်းကိုလည်းကြိမ်ဖန်များစွာအလေလာပြုပြီး၍မိမိယူတာမှန်သည် အခြားသူတို့အယူကအမှားသာဒီဟုအမှန်နဲ့အမှားနှစ်ပါးသောတရားတို့ကို ပြောဟောကုန်၏ဒီနေရာမှာပြောချင်တာကလူတွေတစ္ဆာတယောက်တစ်မျိုးမတူဘဲနဲ့ကွဲပြားတာနံပါတ်1တင်ညာဝိပန္နတာခိုင်တင်ညာဝိပန္နတာဆိုကြရတယ်လို့ဦးဇုံရဲ့ပုရုဇဉ်နဲ့ပြထွက်ရလားသူတို့အဖြစ်ရမထွက်ဘူးခိုင်ဝိပန္နတာတွေ၃မျိုးရှိတယ်မဟုတ်လားတင်ညာဝိပန္နတာစေတဝိပန္နတာဒိဋ္ဌိဝိပန္နတာလေဆိုတော့တင်ညာဥပ္ပန္နတာကအခြေခံဒိဋ္ဌိကဖြစ်ရော ဒါကြောင့်ဒိဋ္ဌိ62ပါးသည်ဘသူကိုအခြေခံဖြစ်တယ်လဲဆိုရင်အမှတ်မှားတာကိုအရင်ခံအခြေခံတယ်ဒါတော့အမှန်မှားတာတင်လားဆိုမတွေးမဟုတ်သေးဘူးဒုတိယကအတွေးမှားကဲအမှန်မှားခြင်းအတွေးမှားခြင်းအဲ့ဒါကဘု து နဲ့ပဲလဲဆိုဥစဉ်ပုရုဇဉ်ရဲ့နဲ့ပဲဒါတော့ပုရုဇဉ်နဲ့ကြစ်စားတာဒီသူတို့ဘာတွေပြောချစ်တွေကိုကုံရှောင်းလိုက်ရှာရှာရှာရှာဒါထင်းနေဆိုမှတ်လိုက်ပြန်ပြီမှန်ရင်ကောင်းဤဟောအမှားကြီးတွေမှတ်မိပြန်ရောတင်ကြဥပ္ပန္နတာ တခါတွေးကြပြန်ပြီတက်ကဗေဒသမားတွေကနော်တက်ကဗေဒသတက်ကသီလဆိုတာတက်ကဆိုတာကြံစီတာပဲသီလက practice လုပ်တာနော်ကြံစီတဲ့ဘက်ကလူတွေလည်းသူတို့ philosopher ကြီးတွေလည်းကြံနေကြံနေကြံနေထိတ်ကြီးတွေပြောင်းစပင်းကြီးမုတ်ဆွေးမွေးတွေဖာလာဖြစ်နော်ကြံကြတယ်ကြံတယ်သူတို့ကြံတာကနော်ကြံရင်ကြံရင်နောက်ထပ်လွဲထွက်သွားပြန်ရောဒါကြောင့်မလို့ဇန်နေရပြီးတော့ဒိဋ္ဌိဖြစ်ကုန်တာအဲ့ဒါစဉ်းစားကြည့်ဇန်ရတော့နော်နည်းနည်းနော်နော်ဟိုရဲမဟုတ်ဘူးတမာရီမဟုတ်ဘူးဒါပေမဲ့အယူကလွဲတော့ပြမာကြီးတာဖြစ်သွားတယ် ဘာကြီးနဲ့တန်လိုင်းကြီးနဲ့လဲဒိဋ္ဌိတန်လိုင်းကြီးနဲ့အပေါ်တက်ပါလေအောက်ကြတယ်ဆိုတာရှိသေးတယ်ဘယ်ပြမပြောမလဲဟာတော်လိုက်တာဟုတ်တယ်အသင်္ညတအသင်္ညတပြောတာတက်တော့အပေါ်ဒါပေမဲ့အောက်ရောက်တာနဲ့အတူတူပဲရပြရှိပါတဲ့ရောက်သွားတာဒါတော့အဲ့ဒါဘာကြောင့်လဲသူတို့တွေးတာတွေကအစွန်းထွတ်ထွတ်သွားလို့နောက်ဘယ်မှာဖြစ်တယ်လဲအကောင်းမထင်နဲ့နတ်ဖြစ်တယ်လဲအကောင်းမထင်နဲ့ဒိဋ္ဌိတန်လိုင်းကြီးတွေနဲ့တက်သွားတာနော် ဒါကြောင့်လူမှာစစ်ကြံနတ်မှာတကြမိုးပြားပြမှာဖြစ်တုံပါလဲခန္ဓာပြိုကွဲကုသိုလ်စစ်ကမလွဲပေရဖောက်လွဲပေရောက်မြဲတာအဒိဋ္ဌိကြောင့်မလို့ဖြစ်တာနော်ဒိဋ္ဌိရှိတဲ့အတွက်ပြန်ကြလာတာဆိုတော့ကသူတို့အဲ့ဒါတည်းကဘာတွေအခြေခံသလဲဆိုရင်အဲ့ဒီတင်ညာဤအမှန်မှားခြင်းတက်ကဤအတွေးမှားခြင်းနှစ်ခုကိုအခြေခံထားတာဒါကြောင့်ဒီသူတို့ပြောဆိုနေကြတယ်ဆိုတာတွေကတင်ညာမှတပါအခြားမဟုတ်ပါဘူးဆိုလိုတာတင်ညာဝိပန်လာတဲ့အမျိုးမျိုးတယောက်နဲ့တယောက်မတူတဲ့အတွက်အမှန်မှားလို့ အယူကွဲတယ်ဒါကြောင့်မလို့ तू ကဒိဋ္ဌိပေါင်းအမျိုးအနေနဲ့62ပါးရှိတယ်ဒါကိုဟိုဘိတိဘနှစ်ချမ်းခွဲပြီးတော့မေဂျာနှစ်ခုခွဲလိုက်ရင်တော့တတရဒိဋ္ဌိဥစ္စေရဒိဋ္ဌိတတရဒိဋ္ဌိ55ပါးဥစ္စေရဒိဋ္ဌိ9ပါးအဲ့ဒီနှမျိုးပေါင်းပြီးဒိဋ္ဌိ62ပါးလို့ခေါ်တာအဲ့ဒီ62ပါးဟာအကုန်ပဲဒီထက်ဝင်သွားတယ်ဒီနေ့ကပေါ်ခြင်းသမျှပေါ်ဆန်းခြင်းသမျှဆန်းအဲ့ဒီထဲကိုပဲဝင်တယ်နော်အဲ့ဒီတော့အဲ့ဒါကအဲ့ဒီ62ပါးလုံးဘာကိုအခြေခံတယ်လဲဆိုရင်တင်ညာဝိပ္ပန္န မှတ်ထားတာတွေတွေးတာတွေတူတူပဲနော်ဒါတော့သူတို့တင်ညာတွေဆန်းမှတ်တယ်လို့ဆိုတာကဒီမိမိတို့ဇန်လောက်ရောက်အောင်တက်ပြီးတော့မှတ်တာကိုမှားတယ်ဆိုမှတော့ဦးဇင်းတို့တာမညာအတွေးမမှားပဲရှိပါမလားနော်မမှားပဲရှိပါမလားမှားဖို့အများကြီးရှိတယ်ဒါကြောင့်မလို့ဦးဇင်းတို့ဒီအနိစ္စဒုက္ခအနတ္တကိုမြင်ဖို့ခက်တယ်ဆိုတာဒါပဲနော်ဒီယုံနာကိုကွဲဖို့ခက်တယ်ဆိုတာလည်းဒါပဲဘာဖြစ်လို့လဲဆိုလို့ရှိရင် ဦးဇင်းတို့ကိုတိဆောက်ပေးလိုက်တဲ့ခန္ဓာကိုယ်ကိုတိဆောက်တဲ့ဗန္ဓိရှင်ကိုမှတဏှာဗန္ဓိထားတာမြတ်စွာဘုရားအနေကစားတင်အနေကစားအနေကဇာတိတန်တာရဆိုတဲ့နေရာမှာတဟဲတဏှာယောက်ျားလက်သမားဆိုပြီးတော့ကျုံရတာမလားအေးလေတဏှာရဲ့အဝိဇ္ဇာရဲ့အဝိဇ္ဇာကဟိုးကထစ်ကအခေါင်ထုတ်ကြီးပြောတာတဏှာကဆောက်ပေးတယ်ဆိုတော့ဆောက်ပေးလိုက်တဲ့ creator ခေါ်မလား builder ခေါ်မလားသူတို့ကကိုယ်မှအဝိဇ္ဇာနဲ့တဏှာဆောက်ပေးတာ ဆောက်ပေးတယ်ဆိုတော့ဆောက်ပေးတဲ့ဟာကြီးကိုလိုချင်တာသူမသိတာကလည်းဒိဋ္ဌိဆိုတော့သူတို့အကုန်လုံးအဝိဇ္ဇာရဲ့တဏှာရဲ့ဒိဋ္ဌိရဲ့တွဲမနေဘူးလားဒါသူဆောက်ချက်ပဲဒါသူတိဆောက်ထားတဲ့ဒုက္ခနာကိုဦးဇင်းတို့ငါဘာလို့ဆိုပြီးတော့ထိုးထားတဲ့ဟောဒီခန္ဓာကိုယ်ကြီးဒီပင်လျင်သူ့နယ်မြေဦးဇင်းတို့ဘယ်သူ့နယ်မြေမှာလဲဆိုတော့အဝိဇ္ဇာရဲ့တဏှာရဲ့ဒိဋ္ဌိရဲ့သူတို့ဆောက်လို့ဒီပုံရှိတာဦးဇင်းတို့ကလည်းသူတို့ရဲ့လှည့်စားမှုကိုမသိလို့ဒါကိုတောင်းခဲ့တဲ့ဆု ဘယ်သူမှလက်ညှိုးမထိုးနဲ့တားကြောင့်သမီးကြောင့်နင်းကြောင့်ငါကြောင့်မထိုးနဲ့ထိုးချင်းတို့ကိုယ့်ဘာသာကိုထိုးလိုက်အမှန်ဆုံးပဲမလွယ်ဘူးရပြစ်စရာလည်းမလိုဟုတ်တော့မလားလို့ဒါကိုတောင်းခဲ့တာကိုတိဆောက်ထားတာလာတာမလာတာပူတာမဲတာရှိတာချမ်းသာတာယောက်ျားမိန်းမဘာမှကွန်ပလိမ့်မနေနဲ့နော်ကိုတိဆောက်ထားတဲ့အိမ်ကိုအိမ်နော်ဒါတော့ သူ့ရဲ့အခြေခံကြီးရဲ့အဲ့ဒါနဲ့တိဆောက်ထားတယ်ဆိုကြတဲ့လို့သူ့ကိုထိုးဖောက်ကျော်လွန်ဖို့ဆိုတာလွယ်လွယ်တော့မမှတ်နဲ့မလွယ်ဘူးဒါတော့သိကြတယ်နော်သို့သောဒါရဲ့တစ်ဖက်ကမှမြတ်စွာဘုရားပြောပြီးသားပဲနော်ဟိုရဲ့တစ်ဖက်ကမှနိဗ္ဗာန်ရှိတယ်အေးချမ်းတဲ့နိဗ္ဗာန်လမ်းရှိတယ်မဲ့လမ်းရှိတယ်ဆိုတာလည်းမှန်တယ်ဆိုတော့ဒါပေမဲ့ဒီတော်ကြီးဒါကြီးကိုရှင်းပြီးတော့ကြောဖြတ်သွားဖို့တော့မလွယ်ဘူးဘာဖြစ်လို့လဲတင်ညာဝိပါလာတာတွေအများကြီးနေဦးဇင်းတို့ဒုနေဒဲနေထဲ့ထားတာဒီထဲမှာအများကြီးဖယ်အောင်မယ် အများကြီးဖယ်ဆော့အောင်မယ်စစ်ထုတ်ပလဲအောင်မယ်ဒါကြောင့်မလို့ဒီဦးဇင်းတို့ဒါတွေတခုခုတခုတွေ့လို့ကြိုက်သွားတယ်ကြိုက်သွားတယ်ဆိုဟိုတန်တရားတစ်လျှောက်မှာတခုမဟုတ်တခုတခုမဟုတ်တခုဒိဋ္ဌိပြောတာနော်ဒါတွေနဲ့ကိုကကြိုက်ပြီးလိုက်ရင်ကနေတောင်းရင်တောင်းရင်ကနေဒီလိုတွေဖြစ်နေတာလဲနေတာဆိုတော့နောက်ထပ်အကြိုက်တွေတွေ့ဘာသွားပြန်ပြီဟာနောက်တစ်ဘာသွားပြန်ပြီတကလွဲစရာလမ်းကအများကြီးအမှန်တရားလမ်းကတခုတည်းဖြစ်နေတာဒီတခုတည်းသော လမ်းကိုမှန်ကို ဧသေဝမေကောနတ်တင်ညောဒီမေခင်၈ပါးလမ်းကိုရောက်ဖို့ဆိုတာတော်တော်ကြီးကိုမလွယ်ဘူးလက်ခံဖို့လည်းမလွယ်ဘူး။ဘာဖြစ်လဲဆိုတော့ဦးဇင်းတို့အခုသိနေတဲ့ခနော်ခနဲ့နော်တက်ကြဲချောင်းနဲ့ဆောက်တဲ့အင်္ဂလိပ်လိုဟိုတနေ့ကလိုလာတဲ့လေးနှစ်တက်လိုက်ပါလားဘယ်ခံနိုင်မလဲ။နော်သူတို့ကအာအရန်ကောင်းနေတာပဲ။ဆိုတော့ဦးဇင်းတို့တိဆောက်ထားတဲ့ကိုကိုကိုခိုင်ပြီးမြဲပြီဆိုတဲ့အရာတွေကဘာမှမခံဘူး။နော်အဲအမြင်ကလည်းပဲမခိုင်သေးဘူး။ရှုထားတဲ့တရားလည်းမခိုင်သေးဘူး။တင်မလောက်တာဖြစ်ကြည့်လိုက်ပါလားလို့ငါဥပဒနာပဲနာရောက်သွားမှတော့မသိဘူး ကျပြင်းမင်းကိုပြင်းမင်းတို့ကောင်းတယ်ငါပြေးလေချင်းပြေးလေချင်းလို့ဖြစ်မှာမခိုင်းတဲ့အကြောင်းပြောတာအဲ့ဒါဘာတွေလဲဆိုရင်သူတို့ရဲ့နယ်ပယ်ထဲမှာတိဆောက်တယ်သူတို့နယ်မြေသူတို့အိမ်မှာကိုနေရတာအဲ့ဒါဟာဘယ်သူလက်ချက်လဲလို့မြင်တင်ညာဝိပန္လာသားကြောင့်ဒါတော့ဒီတင်ညာဝိပန္လာသားကြောင့်မလို့ဦးဇင်းတို့ဒီမှန်ပြီဆိုပြီးတော့ယူခဲ့တဲ့တစ္ဆာတရားတွေကိုဆရာတွေကပြောတယ်ဒါတွေကိုကိုကတပည့်အဖြစ်တဲ့တော်၎င်းဆရာအဖြစ်တဲ့တော်၎င်းမိမိတို့က တန်တရားမှာဒါတွေဖြတ်ကျော်ခဲ့ပြီးသားတွေဒါတော့အဲ့ဒီနယ်ပယ်မှာဥစဉ်တို့ကသွားနေကြလာနေကြပြောနေကြဆိုနေကြနာနေကြဟောနေကြတရားဖြစ်တဲ့အတွက်အဲ့ဒီလိုတရားမျိုးဆိုချင်းချင်းသဘောပေါက်တစ္ဆာတရားဆိုဟာခက်လိုက်တာဟွာခက်လိုက်တာဟာကောင်းတော့ပေါက်ကွာဟာဒုက္ခတွေများလိုက်တာမင်းတို့ဗုဒ္ဓဘာသာဘယ်လိုတွေလဲဟာအမျိုးမျိုးပဲမကြိုက်ချင်စရာတွေကဟောဘက်ကြတော့ကြိုက်တယ်နော်မင်းတို့ကွာလှုပ်သမျှတွေပင်မနာလူရတိုင်းရတာလူလေတွေကလူခံစားသွားတာ တီလာဆောက်တည်တယ်ဆိုတာငတ်တာပါပဲမင်းတို့ညစာမစားဘူးဘာဝနာဘုရားဖင်ပူတာပဲရှိတာပဲသွားထိုင်တယ်ဆိုတာဆိုတော့ကြိုက်ရှင်စရာမကောင်းဘူးเนาะပြီးတော့ဘုရားလည်းပဲအတ္တဟိအတ္တနောနာထောကိုကိုလုံးမကိုရမှာတဲ့မင်းတို့ဘုရားဘာသာမကောင်းဘူးတဲ့ငါတို့ဘာသာဆိုဒူးလေးထောက်ပြီးတော့တခါတယ်မော်ပြီးတော့ရှ िख ိုးလိုက်တာနဲ့အားလုံးပြီးသွားပြီရှိသမျှအပြစ်တွေလည်းပဲ confession လုပ်လိုက်စင်ရောကောင်းတာเนาะမကောင်းတာလုပ်ပြီးတော့ထောင်လိုက်ကြတော့ကိုယ်တိုင်လက်ရတယ်ဘုရားလိုက်မခဲ့ဘူးအဲ့ဒါကြတော့ နော်ဆိုတော့အဲ့ဒါတွေဦးဇင်းကကောင်းတယ်ဆိုပြီးတော့လိုက်နေကြတာလိုက်တော့လိုင်းရင်လိုင်းရင်ကနေအဲ့ဒီထက်မှလဲတာပြောတာဒါတော့လဲတော့အခါကျတော့ဦးဇင်းတို့ဟောဒီဘဝတစ်ခုတိဆောက်ပေးတဲ့ပြောကြပါစို့ခန္ဓာထဲမှာရုပ်တည်နာနေတဲ့မှာကဒီဓာတ်တွေကအခန္ဓာဓာတ်တွေဖြစ်တဲ့အတွက်အမှန်ဓာတ်ကိုရောက်ဖို့ကတော်တော်ကြီးလေးလေးပင်ပင်ဖြစ်နေတာခြေထောက်တွေမတွက်ဘူးသူတို့ကအခန္ဓာဓာတ်တွေကောင်းတဲ့အတွက်ထိုးပေါက်ဖို့ကတော်တော်ကြီးအချိန်ယူရမယ် အဲ့တော့ပြောချင်တာကဘာလဲဆိုရင်ဦးဇင်းတို့အဲ့ဒါတွေကိုတင်ညာဝိပ္ပန္လာတာတွေနဲ့အမှတ်ခဲ့ကြတာဟောတဲ့သူတွေလည်းအဲ့ဒီ62ပါးကိုဟောတယ်ဆိုတာကလည်းတင်ညာဝိပ္ပန္လာတာတွေနဲ့ဟောတယ်နောက်သူတို့တက္ကဗေဒတွေနဲ့မှားမှားရွေးနေကြံပြီးတော့ပြောတယ်ဆိုတော့မြတ်စွာဘုရားအဲ့ဒီမှာဖြေလိုက်တာကပထမတစ်ချက်ကအေးတဲ့အဲ့ဒီဟာတွေသစ္စာတွေအမျိုးမျိုးကွဲတယ်ဆိုတာဒီဂတိ62ပါးအခြေခံဖြစ်တာကလည်းပဲဒီတင်ညာဝိပ္ပန္လာတာအမှားတွေကြောင့်ဖြစ်တာတတ္တရဓမ္မလည်းတတ္တရအလျောက်ပြောတယ်ဟာတခါတည်းဘာပြောတယ်လဲဆိုလို့ရှိရင် တို့ဖះဆိုတာထာဝရတည်တယ်ဖះနော်တတ္တတထူးဆန်းတာကတတ္တတဒိဋ္ဌိဖြစ်တာကလူပုံမှမဟုတ်ဘူးဘယ်ဟာဖြစ်လဲဓမ္မပုံမှဖြစ်တာခိုင်ကြီးကဘာကြီးပြည့်စည်ပြီလို့နော်ဒီမှာမြမကြီးတွေကနေပြီးတော့မှဒီကဘာသက်တီလာတဲ့အထက်မှာသူကဒီပြင်ဟာတွေမဖြစ်သေးဘူးအဲ့သူတို့ရဲ့အောက်ဘုံတွေမဖြစ်သေးဘူးအောက်ဘုံတွေပြည့်စည်သွားတော့ ပေါ်လာတဲ့ဘုံမှာဗြဟ္မာကြီးတွေပထမဆုံးရောက်တဲ့ဗြဟ္မာကြီးကနော်အသက်တန်းကလည်းရှည်တယ်ရှည်ပြီးတဲ့အခါမှာနေစရာဘယ်လိုခေါ်မလဲတပုံလုံးမှာမှတယောက်ပဲရှိတယ်။ဩနောက်ထပ်ဗြဟ္မာလေးတွေရောက်လာရင်ကောင်းပါပဲလို့အဲ့ဒီလိုတောင်းတမှုဖြစ်တော့ဖြစ်လိုက်တာနေပဲတိုက်ဆိုင်ပြီးတော့ဂျန်နဲ့အောက်ကဟိုတတိပြဗြဟ္မာတွေကရောက်လာတော့ဩသူတို့ကငါနောက်မှရောက်တော့ငါသားတွေပဲငါသမီးတွေငါဖန်ဆင်းရှင်တွေပဲငါဖန်ဆင်းထားတဲ့ဖန်ဆင်းကောင်လေးတွေပဲအဲ့ဒီကနေနောက်ပြီးတော့တင်တန်းတွေအများကြီးရှင်းနေတော့ သူ့နောက်မှရောက်လာတဲ့ဗြဟ္မာတွေကသေးပြန်ရောဩသူတို့ကငါဖန်ဆင်းကြည့်တာငါတက်တက်တန်းတူတယ်အဲ့လိုဖြစ်တာနောက်ပြီးတော့အဲ့ဒီဗြဟ္မာကြီးကသူ့နောက်မှရောက်တဲ့လူတွေကဗြဟ္မာတွေသေးသေးသေးဆိုသူ့ကိုယ်သူဟာငါတော့ထာဝရရှင်တဲ့သူပဲငါထာဝရရှင်တန်သူနေတော့လည်းကောင်းကင်ပါဒါတော့ကောင်းကင်ကြည့်ကြည့်ပြီးတော့ထာဝရကောင်းကင်ပဲကြည်နေရတယ်ဆိုတော့အခုနကစောစောကနောက်မှမွေအရင်သေးတဲ့ဗြဟ္မာကနောက်တစ်ခါလူပြည်ရောက်ပြန် လူပြမပြကဘာလောကကြီးအသက်တည်တော့အဲ့ဒီမှာသူတို့ကတခါပြန်ပြီးတော့ပြမပြလာတဲ့အချိန်တွေသူတို့ကဇန်နေပါတယ်ပြန်အားထုတ်တော့ဇန်နေပါတယ်ရတယ်တော်တော့ဇန်နေပါတယ်အားထုတ်လို့ဇန်တရားတွေရဲ့ဒီအဘိညာဉ်တွေရတဲ့အခါသူ့အဘိညာဉ်ပြန်ကြည့်တော့ဘယ်ကနေလာသလဲဆိုသူပြမပြလာခဲ့တာပြမပြကလာတော့ तू လာခဲ့တဲ့ပြမပြမှာသူ့ရဲ့အရှင်တကယ်မဟာပြမကြီးကမသေးသေးဘူးရှိသေးတယ်ဩ तू ကတော့မသေးဘူးထာဝရနေတော့တာငါတို့တွေကသေသွားတာဒါတော့ဟိုမှာနေတော့ကလည်း तू ဖန်ဆင်းလို့ဒီရောက်တော့လည်း तू ဖန်ဆင်းလို့ဒါတွေလေတဲ့ သူပေးထားလို့ရတာဟိုဟာရောဒီဟာရောစားစရာတောက်စရာနေစရာအကုန်လုံးသူပေးတာထို့တော့သူကထာဝရဘုရားတို့ကသူဖန်ဆင်းတာအဲ့ဒီဟာဗြဟ္မပြည်စတာတန်တရာဒိဋ္ဌိရနော်အဲ့ဒါပြီးတော့သူတို့ကနေယူသွားတယ်ဘုံကလည်းထာဝရဘုံပြီးတော့သူတို့အဲ့ဒီဗြဟ္မာကြီးရဲ့ခန္ဓာလဲထာဝရခန္ဓာဆိုပြီးတော့တတ္တရဒိဋ္ဌိဗြဟ္မာပြည်နေအဲ့ဒါလိုဖြစ်ပြီးတော့မှပေါ်လာတာအဲ့ဒီကနေပြီးတော့မှတတ္တရသမားတွေကလည်းပဲတတ္တရအလျောက်ပေါ့နော်ဒါကြီးက ထာဝရတည်တယ်ဆိုတာဒီတို့ရဲ့သစ္စာပဲဥစ္စေရသမားကတေပြီးရင်ပြက်ပြီးငိမ့်ပြီးချုပ်ပြီးဒါကနိဗ္ဗုဒပဲဆိုပြီးတော့မှတို့ကလည်းဥစ္စေရသမားလည်းဒီဘဝဒီမှာတေပြီးရင်ပြီးပြီတို့ကလည်းအမျိုးမျိုးရှိတဲ့လူပြည်မှာတေပြီးတော့ငိမ့်ရမှာရှိတယ်ဗြဟ္မပြည်နတ်ပြည်ရောက်ပြီးမှချုပ်တာရှိတယ်ဗြဟ္မပြည်ရောက်ပြီးမှချုပ်တာရှိတယ်ဘုံတွေကလည်းအထက်ထပ်ပဲဆိုတော့တို့ကလည်းတစ်မျိုးပြီးတော့မှတခါနောက်ထပ်ဒီပြင်ဘာသာတွေကလည်းတို့ဘာသာရသစ္စာတွေတစ်မျိုးဆိုတော့အဲ့ဒါကိုနာတဲ့လူတွေကဘယ်သစ္စာမှမှမသိဘူး ထာဝရရှင်သန္တာကမှန်ပါလားသေပြီးရင်ပြတ်တဲ့အငိမ့်ဓာတ်ကမှန်ပါလားဟာတို့လိုတန်းလန်းနေနေတာမှန်ပါလားဒါတွေကိုပြောတာခွဲခြားလို့မရဘူးเนาะအဲ့ဒါတော့အဲ့ဒီဟာတွေအားလုံးကတဲ့တင်ညာဝိပ္ပန္နတာကြောင့်ဖြစ်တာတဲ့เนาะတင်ညာဝိပ္ပန္နတာအမှန်မှားမှုကြောင့်ဖြစ်တာဒါတော့သူတို့ကကိုယ့်ဘာသာရဲ့အပြင်ဘက်ကလူတွေမှတ်အမှန်မှားတဲ့တင်ညာဝိပ္ပန္နတာကြောင့်ဖြစ်တာကိုထားလိုက်အောင်ဘုရားကဘာမှပြောကြမလို့ဝိပ္ပန်စရာလည်းမလို့ကိုယ့်အနေနဲ့သိဖို့ပဲလိုတယ် ဒါပေမဲ့ဦးဇင်းတို့ဗုဒ္ဓဘာသာတွေကိုနှဲမှာကိုမှအခုနိဗ္ဗာန်ကိုတမျိုးတမျိုးပုံဖော်ပြီးတော့မှနော်ယူနေတဲ့ဟာတွေရှိတယ်ဆိုတော့တို့ကနိဗ္ဗာန်ကြောင်းကိုရောက်လို့ကိုမနိုင်တဲ့နေရာကိုရောက်လို့စဉ်းစားပြီးဆိုတဲ့အခါကျတော့ဒီပြင်ဘာသာတွေမှာကထာဝရဆိုတာရှိတယ်အပေါ်မှာစံစရာခံစရာဝိရိဒဒုက္ခဆိုတာရှိနေတယ်ဒုနိဗ္ဗာန်မှာကတေပြီးရဲ့အငိမ့်တဲ့တန်တိဒုက္ခပဲငိမ့်တဲ့ဓာတ်တစ်မျိုးပဲရှိတယ်ဆိုတော့ သူများနဲ့ရှင်ကိုနိဗ္ဗာန်ကခံစားလို့မရဘူးဆိုတော့ဈေးကွက်မှာတိတ်မကြိုက်ပဲဖြစ်နေမာကတ်တင်းတင်လိုက်တော့မင်းတို့ကဘာမှမရှိဘာနဲ့ခံစားမှာလဲခံစားစရာဆိုတာရှိမှခံစားလို့ရမှာပေါ့မင်းတို့ခံစားစရာမရှိဘူးနဲ့ခံစားလို့ရတယ်ဆိုရင်ဘာနဲ့ခံစားမှာလဲအဲ့ဒီခံစားတာငါ့ကိုပြောစားဆိုတော့ तू ကိုယ်တိုင်နိဗ္ဗာန်မရတဲ့ပုဂ္ဂိုလ်ဒီခံစားတော့ तू ပြောစရာမရှိဘူးဟေးဘာရမလဲကွာငါတို့နိဗ္ဗာန်လည်းခံစားစရာရှိစရာမယ်ဆိုပြီးတော့မှလောက်တော့တာအဲ့ဒီမှာနန္ဒူတဲ့ तू ကအထူးလေးနဲ့ပြန်ပြီးတော့ခံစားတယ်အခု နန်ထူးတယ်ခိုင်တိတ်တော့တိတ်လက်မထူးကြနဲ့အထူးမှများရင်ယူတတ်တယ်ဒါဖြစ်လို့လေအခုနပြောပြီး beyond dialectic တွေးခေါ်သမားတွေတက်ကပေတာသမားတွေအရာမဟုတ်ဘူးလို့ကိုပြောပြီးသားဖြတ်စော်ဗျာမင်းတို့ကျင့်တဲ့ဉာဏ်မျိုးလုံးနဲ့မမြင်သမျှစဉ်းစားနေုံကတော့ယူဖို့ပဲရှိတယ်ဟုတ်တယ်လေကြာရင်ယူတယ်ဒါလည်းမှန်တယ်ဥစဉ်တော့ဒါတော့ကိုမနိုင်တဲ့အရာတခုကိုစဉ်းစားရင်စဉ်းစားရင်စဉ်းစားရင်လည်း အတွေးတွေများပြီးတော့မှလူတွေချောင်းလဲတာချောင်းသွားတတ်တယ်။ဒါကြောင့်မြတ်စွာဘုရားကိုသူတရားကိုသူအဲ့ဒါလိုမှားထားတာ။တက္ကဗေဒသမားတွေအရာမဟုတ်ဘူးတဲ့ဒါ။ကြံပြီးမှသိတဲ့အရာမဟုတ်ဘူး။ကျင့်ပြီးမှသိတဲ့အရာဘုရားကိုမှဒါပြောထားတာ။ဒါတော့ကြံပြီးမှသိတဲ့အရာမဟုတ်တဲ့မရမတန်မရကိုသွားကြံရင်ယူဖို့ပဲရှိမှာပေါ့။အဖြေကလေ။အဲ့ဒါပဲ။ဒါကြောင့်ဒီနေ့ခေတ်တမှာလဲဒါ ဦးဇင်းတို့ဘာသာထဲမှာကိုယ့်ဘာသာထဲတွေပါပဲဟိုလိုတမျိုးဒီလိုတမျိုးအမျိုးမျိုးကြံကြတယ်ဒါကြောင့်မလို့ဟောမာယာနာပြစ်တွေမှာဆိုလို့ရှိရင်သူတို့တော်တော်ထွန်းလာတယ်အခုတော်တော်ထွန်းလာတယ်ကောင်းခင်မှာဘုံအဖြစ်နဲ့တော်လာကောင်းဟာစံစားစရာဖြစ်နေတော်လာကောင်းဆိုတော့ဦးဇင်းတို့ဗုဒ္ဓဘာသာမှာပြောတဲ့ဘုံဆိုတာကတခုတော့မှတ်ထားစကားအဖြစ်မြင်အောင် ပြောတဲ့စကားလုံးအသုံးတကယ်ရှိတာမဟုတ်ဘူးနိဗ္ဗာန်ကိုဘုံလို့မပြောဘူးလားနော်နိဗ္ဗာန်ချမ်းသာခံစားတယ်လို့ကောမပြောဘူးလား အေးအဲ့ဒါကိုကနော်ဦးဇင်းတို့ပုရုဇဉ်တွေခံစားရတယ်ဆိုတဲ့စကားလုံးကိုသုံးပြီးမှပြောမှဖြစ်လို့နားလည်အောင်လို့ပြောတယ်လို့မှတ်ထားဒီတန်တိဒုက္ခကဦးဇင်းတို့ခံစားစရာဝေရိတဒုက္ခမဟုတ်ဘူးတကယ်လို့ဝေရိတဒုက္ခတာရှိခဲ့မယ်ဆိုလို့ရှိရင်ဝေဒနာစေတသိက်လို့သဘောမျိုးနဲ့ခံစားမယ်ဆိုလို့ရှိရင်ဝေဒနာသည်လောကီလားလောကုတ္တရာလားဆိုတော့လောကီဘက်မှာရှိတယ်လောကီဘက်မှာရှိတယ်ဆိုတော့ယုံနာအဖြစ်မချုပ်ဘူးဆိုလို့ရှိရင်အသေးလည်းမချုပ်ဘူး အမတလို့ပြောတဲ့နိဗ္ဗာန်ဘယ်လိုလုပ်ဖြစ်နိုင်မှာတော့မလဲဒါကြောင့်နော်ဒါတော့သူတို့ကလာလိမ့်မယ်ရှေ့မှာအဲ့ဒီလိုတော့ကိုယ်ဘာသာလို့ပြင်းရင်ပြင်းရင်ပြင်းကနေတခါတည်းကျတော့မူရင်းထွက်လာတဲ့တာနဲ့ပြင်းရင်ကနေပြင်းရင်ကနေပြီးတော့မှထားပါတော့ဟောတကွက်ပေါက်လိုက်ဖာလေးဖာလိုက်အကွက်ကလေးနောက်တစ်ခါပေါက်သွားလိုက်ဖာလိုက်နောက်တစ်ခါပေါက်သွားလိုက်ဖာလိုက်ဖာရင်ဖာရင်ဖာရင်ကနေနောက်တော့ original ပျောက်ပြီးတော့ဘာပဲကြံတော့လဲအဆက်တွေပဲကြံတော့လဲပြောကြဆိုဖာဆိုတော့တိတ်မကောင်း ဘိုးချုပ်အောင်ဆိုဘိုးချုပ်ပြောလို့ဖြစ်တယ်လေအဆက်တွေပဲကြံတော့တယ်ဆိုတော့ original ဘာလဲလို့မေးရင်ပြောစရာမရှိတော့ဘူးပျောက်သွားပြီဒါကြောင့်မလို့ပြင်လွင့်ဖင်ကျွန်းတယ်ဆိုတာနောက်နှားမှရှိတယ်ဒါကြောင့်ပြောချင်တာကဦးဇင်းတို့ညံမမီတဲ့နေရာမှာမမီတဲ့အလျောက်ပဲထားတာကောင်းတယ်နော်ရှိတဲ့အတိုင်းပဲမှတ်ထားတာကောင်းတယ်ကိုမနိုင်ဘူးလေဒါကြောင့်ဒီနှစ်ခက်မှာဦးဇင်းတို့ဒီဗုဒ္ဓဘာသာတဲ့ကိုတိုင်းပြည်ထဲမှာကိုပဲအဲ့ဒီလိုတွေကိုလူအကြိုက်ကလေး နော်ဒီလူတွေကတရားပေါက်ရောက်အာမထုတ်ဘူးဆိုတာသိတယ်ရိတ်တာတော့မြန်မြန်ညံစင်ပေးမယ်ရိတ်တာမျိုးမြန်မြန်သောတာပန်ပေးမယ်ရိတ်တာအသေးလဲသွားပြန်လိုက်သောတာပန်အမလီလွယ်လိုက်တာသောတာပန်တလောက်များဝင်ဩဒရာတို့ပြေးတာကြာလာပြီပြေးတယ်ကျုပ်လည်းပြောကြစမ်းမအောင်ကျုပ်လည်းသောတာလေးတပန်လောက်တော့ပန်ခြင်းပါတယ်တပန်လောက်တော့ရခြင်းပါတယ်နော်အဲ့ဒါလောက်ပြောလွယ်လွယ်ပြောလို့ဘယ်လိုလုပ်ရမှာလဲသောတာပန်စက်ယုံနဲ့ထုတ်လို့ရတာမျိုးမဟုတ်ဘူး နော်ကိုယ်တိုင်ကြင်ကြံအားထုတ်ပြီးမှရတဲ့အရာမျိုးပြီးတော့ကိုယ်တိုင်သိတဲ့အရာမျိုးဆိုတဲ့အခါကျတော့ဒီလိုလွယ်လွယ်ပြောပြီးဆိုကြတဲ့လို့ဘယ်တော့မှမဟုတ်တော့နော်သူတို့အင်္ဂလိပ်စကားလုံးရှိတာပဲ it is too good to be ခင်ဗျားတို့သိနေတာပဲဟုတ်တော့မဟုတ်လားဒီလောက်ခက်ခဲတဲ့အရာတခုကိုဘယ်တော့မှလွယ်လွယ်မရဘူးဒါလောကထုံးစံပဲသူစင်အများနဲ့ထက်တယ်ပြောလို့ရှိတယ်နော်ကြောက်တယ်တဲ့မှာဆိုစိန်ဆိုတာအကောင်းဆုံး နော်စိန်ဆိုတဲ့အဆင့်ကိုရောက်ပြီဆိုတော့အကောင်းဆုံးပဲတန်ဖို့အရှိဆုံးပဲတင်းတင်းကလေးတစ်ပွင့်ဈေးအများကြီးပေးရတယ်ဟုတ်တော့မလားဈေးအများကြီးပေးရတယ်ဒါတော့ဒီလောက်တန်ဖို့ရှိတဲ့စိန်တစ်ပွင့်ဖြစ်ဖို့သူမြေကြီးထဲမှာဘလောက်ထာပနာလုပ်ခဲ့ရလဲဘလောက်ပါရမီဖြည့်ခဲ့ရလဲခဲဘယ်လိုပြောလဲ geologist တွေအနည်းဆုံးတန်ပေါင်း900လောက်ပါမအောင်လို့ရှင်စိန်မဖြစ်ဘူးတဲ့ခဲတန်ပေါင်း1000ကျော်အောင်ရတယ်တန်းတော့ဒါမို့ဆိုဆရာ ready မပြည့်ဘူးတဲ့ဆိုတော့ စဉ်းစားကြည့်လေဒီပစ္စည်းတက်မဲ့ပစ္စည်းတောင်မှစိန်တပွင့်ဖြစ်ဖို့ဒီလောက်အောင်းခဲ့ရတယ်ခမရတို့ကံကောင်းတာနားလေးထဲမှာလဲလဲလဲနဲ့ဝက်နေတာ तू ခမရတို့ဝက်ဖို့ तू မြေကြီးထဲမှာဘလောက် तू နေခဲ့ရလဲခမရတို့သက်ကံကောင်းတာပဲစင်ကိုပွင့်တဲ့ချိန်ကျမှထားပြီးတော့ဝက်ရတာသက်ကံကောင်းတယ်မှတ်ထားနော်သူတို့ကကပောက်ဥစားတယ်လို့ချော်ရရတဲ့မီးလောင်အားသူတို့ကမီးတွေပဲလောင်ခဲ့ခမရတို့အလကားမဖြစ်ဘူး तू ကမီးလောင်ခံပြီးမှဖြစ်ခဲ့ရတယ်ဒါတော့မဟုတ်လားချော်ရရဖြစ်တယ်ဆိုရင်လေဆိုတော့ဒါ तू ကဒီဒါယူ तू ဖြတ်ခဲ့ရတာ စကားတာပြောတတ်မယ်ဆို तू ပြောမှာသူ့ရဲ့ဘဝအကြောင်းဒါတော့စဉ်းစားကြည့်နော်အခုဦးဇင်းတို့နေတဲ့အဆောက်အဦတွေတက်သားတယ်နော်သူတော်တယ်မှာဘလောက်ထိသူ့ဘဝကြီးနေခဲ့ရတယ်လဲခုတ်တဲ့လူကခုတ်ပြီးတော့အိမ်လေးဆောက်နေတာနော်ဒါတော့မှအနှစ်မှလူရှင်တာဒါပေမဲ့လူတွေအခုကြတဲ့တက်သားအဲ့ဒီဟာကိုရအောင်မအောင်နိုင်တော့ဘူးနောက်တော့မျောတဲ့ဘဝနဲ့ပဲအခုဆောက်နေကြတော့တာလေအခုကဦးဇင်းတို့ကမျောတဲ့ဘဝနဲ့လှုပ်ချင်နေတော့တာရဲရဲအောင်မဆောက်နိုင်ဘူး ဒါတော့တခုခုကိုစဉ်းစားတော့မယ်ဆိုရင်ပတ်ဝန်းကျင်လောကပတ်ဝန်းကျင်ကြီးကိုလည်းကြည့်ရတယ်ပိစိကဗုဒ္ဓတွေကပတ်ဝန်းကျင်ကိုကြည့်ပြီးတော့ပိစိကဗုဒ္ဓဖြစ်ကြတာလေဟုတ်တော့မဟုတ်လားဦးဇင်းတို့ဘယ်မှာတရားဟောနေတာအများကြီးရှိတယ်ဒါကြောင့်လူတွေပြောတဲ့အခါတွေမှာလွယ်လွယ်မိမိတို့ချင်းချင်းစဉ်းစားတတ်ဖို့အခုတုတ္တမယဉဏ်ရဖို့ဒါတွေတက်ကြတာပဲတဏ္ဍာနဲ့တက်တယ်ဆိုတာမိမိတို့တုတ္တမယဉဏ်အားကောင်းလာဖို့အတွက်နော်သူတို့ပြောတာလည်းဖြစ်နိုင်သလားဗုဒ္ဓဘာတွေဟောခဲ့တယ်လဲ သစ္စာလေးပါးကိုပါရမီဒီပါရမီ7ပါးအပြား30ကိုလေ့သိချင်းနဲ့ကဘာတသိဖြည့်ပြီးမှမြတ်စွာဘုရားဒီလောကကြီးထဲမှာ research အကုန်လုံးအပြီးစီးလုပ်ခဲ့ပြီးမှဘုရားဖြစ်တော့သစ္စာလေးပါးတည်ပြီးမှပြောတာဒါတော့မိမိအမှန်အထိတည်ထားတဲ့ဘုရားရဲ့စကားတော့မလွဲနိုင်ဘူးမလွဲနိုင်ဘူးမြတ်စွာဘုရားလောကသားတွေအကျိုးရှိဖို့အတွက်ဒါပြောတာလောကနဲ့အထာယဟိတာယဒုက္ခယအကျိုးရှိဖို့ချမ်းသာဖို့စီးပွားဖို့စီးပွားရှိဖို့နော် လောကကြီးကထွံ့မြောက်နိုင်ဖို့ဒီအတွက်မြတ်စွာဘုရားဟောတာတာဆိုတော့မြတ်စွာဘုရားဟောကြားချက်ပေးတာနဲ့မိမိတို့ကတိုင်းထွာနေရမယ်အဲ့ဒီတိုင်းထွာနိုင်မှုပေးတာကိုအခုတုတ္တမယညာနဲ့မိမိတို့ကဒါဆုံးဖြတ်နေရမယ်နော်မိမိတို့အဆင့်လျောက်ဒါကြောင့်ဒီနေ့ခက်တယ်မှာနောင်နှစ်ကိုရှေ့ကိုသွားတိုင်းသွားတိုင်းသွားတိုင်းဦးဇင်းတို့ရဲ့ရှေ့မှာအော်စကဝတ္တုတ်တာမှာပြောထားတာရှိတယ်လောကမှာကောင်းတယ်ဆိုတဲ့အဖို့တန်တယ်ဆိုတဲ့ပစ္စည်းတွေကလည်းတဖြည်းဖြည်းတဖြည်းဖြည်းတဖြည်းဖြည်းနဲ့နဲလာမယ်ပျောက်သွားမယ်လောကကြီးတွေက ကြောက်မယ်လေပစ္စည်းတွေပြောက်အောင်မယ်တော်တွေပြုံးအောင်မယ်နော်ပြီးလို့ရှိရင်အဲ့ဒီတက်ကမှလူတွေဘက်ကကြည့်လို့ရှိရင်ဟိုးတော့ကဆိုလို့ရှိရင်သူတော်ကောင်းနဲ့အပြိကနေသူတော်ကောင်း၃ပုံအဲသူတို့သူရုပ်မာကတစ်ပုံနောက်တော့နှစ်ပုံနှစ်ပုံအဲ50 50နောက်တော့အခုကဦးစင်းတို့ခက်ကြတော့၃ပုံတစ်ပုံအဲတစ်ပုံပဲကြံတော့တယ်သူတော်ကောင်းကအဲ့ဒီတစ်ပုံလေးကလည်းဟိုးပြောက်ပြောက်ဒီပြောက်ပြောက်နေနိုင်တဲ့လူတွေကနေပြီးတော့မှမဲယူသွားတယ်နဲ့သူတို့ကရှေ့ကိုမတက်လာနိုင်တော့အဲ့တော့ကျုပ်တို့က၃ပုံတစ်ပုံခက်ရောက်နေပြီမကောင်းတာ၃ပုံ တော့ကို့ဘေးမှာရှိတဲ့သူတွေကဘယ်ပုံတွေကလာတယ်လဲဆိုတော့စဉ်းစားတာကြည့်နော်ဒါဘုရားပြောတဲ့ထက်တည်းမဲ့နောက်ကွယ်မှာဒါတွေရှိနေတယ်ဦးဇင်းတို့သင်္นานသားတွေသတိထားဖို့ပြောတာနော်ဘုန်းကြီးတွေချင်းလဲလှဲ့တာပဲစာတက်တဲ့ပုံကတိတ်ကြောက်စရာကောင်းတယ်မှန်ရင်မှန်မမှန်ရင်ချောထွက်သွားတာဒါကြောင့်မလို့ပညာတက်မှားတာတိတ်ကြောက်စရာကောင်းတယ်ဒါကြောင့်ပညာတက်တာကိုလိုလားအပ်ပါ ਈ သို့တော့နော်အမှားဘက်ကိုရောက်သွားပြီဆိုတော့သူ့နောက်ကတပြုံကြီးပါသွားတာ တော့တခါတလေကြလို့ရှိရင်ရေတုံးကမြတ်စွာဘုရားရှိကိုနာမည်ကြီးတော့သူတို့ပညာရှင်ကြီးတွေကသူတို့တိုက်ရိုက်မလောက်သူတို့ရဲ့လေရင်တပည့်ကိုသွားမင်းလိလာစမ်းဘုရားလို့တော့ပြောနေတယ်နော်ဘုရားလို့တော့ပြောနေတယ်ဘုရားပို့မယ်ဆိုတာလည်းပြောတာမှန်တယ်ကွာအချိန်တော့ရောက်ပြီဒါပေမဲ့သူတို့ဆရာကြီးတွေကိုနဲ့ကမသွားဘူးချွတ်ဆရာကြီးတွေသူတို့ပညာရှိတပည့်ကြီးတွေကိုလွတ်တယ်ဘုရားဖြစ်မဲ့လက္ခဏာ32ပါးရှိတယ်ကွာ လက္ခဏာတော်ကြီး32ပါးနဲ့ကြိုက်တယ်လက္ခဏာတော်က80ပါးနဲ့ကြိုက်တယ်ဆိုတော့လက္ခဏာတော်က80နဲ့ကြိုက်တယ်ဆိုတော့ဒါဘုရားပဲဆိုအဲ့လက္ခဏာတွေကိုကြည်ပြီးမှသူတို့ကစစ်စစ်ပြီးမှပြီးမှသူတို့ဆရာကြီးကိုပြောဘာဖြစ်လို့လဲဘုရားမဟုတ်ဖဲနဲ့သူကချင်းကပ်မိဒီဆရာကြီးတွေဂုံပုံနဲ့သူတို့ကရှစ်ဆရာကောင်းလို့ပြောတာသူပညာရှင်ကြီးတွေရုပ်တည်းမချင်းကပ်ဘူးဒါကြောင့်ဘုရားရှင်ကိုသူတို့တပည့်တွေအစီအလီလီထောင်လိုက်လွတ်ပြီးကမှတေးကြတယ်ဆရာကြီး32ပါးသောလက္ခဏာနဲ့ပါပါတယ်ဘုရားစစ်ပါတယ်ဆိုကြကြမှာသူတို့ဆရာကြီးတွေသွားတာ ဒါတော့မိမိတို့ကလည်းပဲတခါတလေတိတ်ပြီးတော့နာမည်ကြီးတယ်ဆိုပေမဲ့ချင်းချင်းချင်းချင်းစင်စင်စားစားနော်ဘုံကနေတန်းကနေအတန်တခုကိုရုပ်တရက်လက်မခံသေးပဲနဲ့အချိန်ယူပြီးတော့မှစဉ်းစားပြီးမှလက်ခံတာကောင်းပါတယ်နော်ဒါဘုရားကိုယ်တိုင်ပြောခဲ့တဲ့ဟာပဲဒါတော့ဒီနေရာမှာကောင်းပြီအခုတစ္ဆာတွေအများကြီးဖြစ်တယ်ဆိုတဲ့အကြောင်းမှာဘုရားပြောပြတာက တခြားကြောင့်မဟုတ်ဘူးတဲ့တစ္ဆာတွေဒီလောက်များတာဒီနံပါတ်1တင်ညာဝိပ္ပန္လာတအမှတ်မှားမှုရဲ့ တက်ကဗေဒလို့ခေါ်တဲ့အတွေးဒီအပေါ်မှာအခြေခံပြောမှုရင်ဒီနှစ်ခုကြောင့်မလို့အဲ့ဒါတွေများနေတာပါတဲ့ဒါကြောင့်မလို့ तू နိဗ္ဗာန်မှန်တယ်ငါနိဗ္ဗာန်မှန်တယ် तू သစ္စာမှန်တယ်ငါသစ္စာမှန်တယ်ဆိုပြီးတော့ပြောတာပါတဲ့ပြောရုံနဲ့မဟုတ်သေးဘူးငါတို့ကမှန်တယ်ဆိုပြီးမပြီးသေးတဲ့ပြင်မှာသူများကြတော့မှားတယ်သူအဲ့လိုလဲလာသေးတာဒါနံပါတ်6ဂါထာရဲ့ဆိုလိုခြင်းဖြစ်ပါတယ်နောက်နံပါတ်10ကိုသွားကြစို့နော်နောက်ထပ်အစွဲတွေရှိသေးတယ်ဘာတွေအခြေခံအောင်မလဲဆိုတော့ ဒိဋ္ဌေသူတေသီလဝတေမုတေဝါဧတေသနေသာယဝမာနဒတ္တိဝိနေစယေထတဝါဗဟန္တမာနောဘာလောပရောအတုတလောတိအာဟာအကုတလောတိစာဟာနော်နောက်တနည်းပြောဆိုပုံမှာမြတ်သော မင်္ဂလာဟုသမုတ်အပ်သော ပြောတာလဲဆိုတော့ဒါကဥစဉ်တို့ပရိသမ္မာပရိပါဇိနိယတုတ်တုံးကပထမဆုံးဒိဋ္ဌမင်္ဂလာတုတ္တမင်္ဂလာမုဒ္ဒမင်္ဂလာဆိုတာပြောခဲ့ပြီးသားနော်ဒိဋ္ဌမင်္ဂလာဆိုတာကကောင်းတာမြင်ရလို့ရှိရင်သူတို့မင်္ဂလာရှိတယ်မကောင်းတာမြင်ရရင်လက်တိုက်တယ်ပေါ့လေဒါသူတို့ယူဆတာဒီတိုင်းပဲအတန်လည်းပဲတုတ္တဆိုတာကြားတာဒီတန်လေးကြားရရင်နော်ဟာမနစ်တာစောစီစီဘယ်ငှက်ကလေးအော်ရင်ဟာမင်္ဂလာရှိတယ်ဟာဘယ်တန်ကြီးကြားရင်တော့မင်္ဂလာမရှိဘူးနဲ့ဒီလိုယူရှိတယ်မဟုတ်လား ဒါတော့ကိုယ့်ရဲ့အမြင်အကြားကိုကြည်တာနောက်မုဒ္ဒဆိုတာကြတော့နာနာတို့စားတာတို့ထိတာတို့ပြောတာဒါတော့ဒိဋ္ဌမင်္ဂလာဆိုတာအမြင်မင်္ဂလာတုဒ္ဒမင်္ဂလာကြားတာမုဒ္ဒဆိုတာကတော့နှာခေါင်းနဲ့အနံ့ရတာနှမ်းရှူတာပါးစပ်နဲ့အစာကိုစားတာပြီးတော့ခန္ဓာကိုယ်နဲ့တွေ့ထိရတာဆိုတော့အဲ့ဒီမြင်နာကြားတာနာနာစားတာထိတာအဲ့ဒီဟာတွေမှာလိုက်ပြီးတော့သူတို့မင်္ဂလာရေလို့သတ်မှတ်ထားတာဆိုတော့အဲ့ဒါတွေကလည်းအယူလွဲကြောင်းတစ်ပါးပဲတဲ့နော်ဒါကြောင့် ဒီနေရာမှာအဲ့ဒီမိမိတို့တွေ့ထိခံစားတာတွေကိုဒါတွေကိုတွေ့ရထိရမြင်ရကြားလို့ချင်းတို့ကြတာကိလေသာမှစင်ကြယ်တယ်ဆိုပြီးတော့မှဒါအယူရှိတယ်နော် ပြီးတော့မှတခါသူများတွေကပြောလာတယ်ပေါ့လေမင်းတို့ဟာကြီးကဘလို့ပဲကွာညာလိုပဲကွာနဲ့ကဲ့ရိုက်ပြီဆိုတဲ့ခါကျတော့သူများမပြောခင်တုန်းကတော့ကိုယ်လည်းကောင်းပြီဟဲ့ဆိုပြီးတော့ယူလိုက်တာပဲမှန်ပြီဆိုပြီးဒါပေမဲ့သူများတွေကထောက်ပြလာတော့ဟုတ်တယ်အမှားကြီးဖြစ်နေတယ်မသိတဲ့နာလည်းမှန်တယ်လောကအနေနဲ့ ကဲ့ရဲ့ဘွယ်လည်းဖြစ်တယ်ပညာရှိတွေကဲ့ရဲ့ဘွယ်လည်းဖြစ်နေတယ်ဒါပေမဲ့ကိုကလည်းဒါကြီးကိုဆရာတင်ပြီးတော့တခါတည်းကျင်ညာပြီးယူခဲ့ပြီးပြီလူသိရှင်ညာလည်းဖြစ်နေပြီဒီချိန်ကျမှမဟုတ်ပါဘူးကွာလို့ပြန်ခွာရမယ်ဆိုတော့လေခမည်းပဲယူခဲ့တာဟောသူများထောက်တော့မယ်ဆိုတော့မထူတော့အဲ့ဒီမှာမျက်လုံးမိတ်ပြီးတော့မှအမှန်တယ်ပဲပြောတော့တာဒါကြောင့်အယူဝါဒတစ်ခုဟာရှင်းကမိပြီးရင်အခွာခက်တယ်နော်အဲ့ဒါလဲစဉ်းစားကိုကမှန်တယ်ဆိုပြီးတော့ယူတဲ့အခါကျတော့သူများကဲ့ရမှာရှစ်တဲ့အတွက် မှားမှန်းကြီးသိရတာနဲ့မှားမှားกว่าကြာကြာမရက်ဆိုပြီးတော့ဆက်ယူတော့တာမလွတ်တော့ဘူးအဲ့ဒါကိုပြောတာဒါကဒီကာထားဆိုလို့ရင်းဆိုတော့ကောင်းပြီခုနဒိဋ္ဌမင်္ဂလာဦးစင်းရေးတာတော့နည်းနည်းမှားတယ်အမှန်မုဒ္ဒမင်္ဂလာလို့ရေးရင်ကောင်းမယ်ဒိဋ္ဌမဟုတ်ဘူးသူ့ရဲ့ original ဇာတ်လမ်းမှာเนาะပြင်လိုက်ပါအောင်ဒိဋ္ဌမမုဒ္ဒကောင်းတယ်နော်မုဒ္ဒဆိုတာဘာဖြစ်လို့လဲဆိုတော့ဒီစန္ဒာဘဆိုတဲ့ပုံသားဒါပါတော့သူ့ဇာတ်လမ်းနဲ့မှာခါချုံချုံလေးပြောရမယ်ဆိုလို့ရှိရင်တော့ သူကတစ်ချိန်လုံးကဒေါသပေါ့နော်မြို့မြို့သားတယောက်ကနေစံတကူးတွေကိုအယောင်းဝယ်လုပ်တဲ့မြို့သားတယောက်ကအဲ့ဒီဘက်ကိုရောက်တော့သူတို့နဲ့ခင်ပြီးတော့နော်သူသူရှိတဲ့နေရာသူတို့နေရာဧရိယာမှာဘာတွေပေါ့လဲစံတကူးပင်တွေပေါ့တယ်ဆိုတော့အသားနီနီနဲ့ဒီအသားတွေတွေ့တော့ဟာမင်းတို့ဒါဟိုတော်သားကအဖို့တာမှမသိဘူးမြို့သားကကုန်တယ်ဆိုတော့သိတယ်ဒါတော့သူတို့ကလက်ဆောင်တွေများတယ်အများကြီးပြီးတော့ငါဘာမှမပေးပါနဲ့ကွာအဲ့တစ်တုံးနီနီကြီးတွေပဲပေးပါလို့ထောင်းတာတစ်တုံးနီနီဆိုတော့သူကလည်းဒေါသလေမပေါ်တယ်ဆိုတော့လက်ထင်းဆိုင်နေတာနေမှာပေါ့ပေးလိုက်တာပဲ ဒါတော့ तू ကလည်းပစ္စည်းတွေပါတယ်လက်ဆောင်ပေးဘာညာနဲ့အေးမင်းငါမြို့ကိုလာလို့ရှိရင်တော့ဒီပြင်မယူခဲ့နဲ့တဲ့အဲ့ဒီတက်တုံးနေနေကြီးတွေပဲထင်းချောင်းကြီးတွေယူချလာတယ်နော်ဒါတော့အိန္ဒိယမှာတည်တဲ့အတိုင်းလေစန္ဒကူတွေပေါ်တော့မဟုတ်လားဆိုတော့အဲ့ဒါလိုယူတော့တနေ့ကျတော့မြို့သွားတာအဲ့ဒီစန္ဒကူသားတွေတင်ပြီးတော့သူတို့ကုံတယ်တယောက်နဲ့သွားကြတာလမ်းမှာကသဗ္ဗမြတ်စွာဘုရားရှင်ပြိဋိဘံဆံပြီးလို့ဓာတ်တော်တွေဌာပနာတဲ့ဇီရီဌာပနာတာကြီးနဲ့သွားတွေ့တာဒါတော့သူတငယ်ချင်းကကိုင်းဒီမှာစခန်းချတာနေမှာပေါ့လှဲ့တယ်နေညအိသွားတယ်ဆိုတော့အဲ့ဒီမှာသူက စန္ဒကုဏ္ဏတာတွေကိုတွေးပြီးမှဟောမှာကဘုရားထာပနာနေတယ်ဆိုတော့သူတို့ဘာမှမပါတော့စန္ဒကုဏ္ဏတာတွေတွေးပြီးမှဘုရားရဲ့အလဲချက်လိုနေရာမျိုးမှာတွေးလာတဲ့တဏ္ဍခါကိုသူသွားပြီးတော့ဒီလိုဝမ်းဝမ်းလေးသွားပြီးတော့ပူဇော်ခဲ့တာနော်ဒါနဲ့တဏ္ဍခါနဲ့ပူဇော်ရပေါ့ဆိုတဲ့အခါကျတော့အဲ့ဒီဒီကသဗ္ဗမြတ်စွာဘုရားရှင်ရဲ့ဓာတ်တော်ဇေဒီမှာဒီစန္ဒကူးလေးကိုဝိုင်းပြီးတော့ပူဇော်ခဲ့တဲ့ကုသိုလ်ကြောင့်သူနတ်ပြည်တွေမှာနတ်ပြည်တွေမှာအဆက်ဆက်ဖြစ်ပြီးဥဇဏမြတ်စွာဘုရားရှင်လက်ထက်ကြတော့ ရာဇကြိုးမှာပုံနာမြို့မှာလာဖြစ်တယ်ဖြစ်တော့သူမွေးတဲ့အချိန်ခါမှာထူးထူးခြားခြားကဘာပါလဲဆိုရင်ချစ်မှာဝိုင်းဝိုင်းကလေးလှလို့အယောင်လေးထွက်နေတာပါတာเนาะဒါတော့ချစ်မှာဒီဟာလေးပါတဲ့အခါကျတော့ဒါတော့ထူးခြားတယ်ဆိုပြီးတော့မှเนาะဒါတခုခုတော့တခုခုပဲဆိုသူတို့ကလည်းသူတို့စဉ်းစားလို့မတတ်တဲ့အခါကျတော့ထူးတာလည်းမှန်းတယ်ဝိုင်းဝိုင်းကလေးဘယ်သူမှမပါဘူးချစ်မှာဝိုင်းဝိုင်းကလေးအယောင်လေးထွက်နေတာเนาะ ဒါတော့ဒါလေးကတခုခုတော့ထူးတယ်ဆိုတော့သူတို့လည်းမစင်စားတတ်ဘူးမစင်စားတတ်တော့ဘေးကမုံသားတွေကနေပြီးတော့အဲဒါထူးတယ်ဆိုတော့ထူးရထူးကြောင်းနော်ပြောကြတော့မယ်လေဒါလေးကိုကြည့်ရင်နော်လက်ကောင်းတယ်ကံကောင်းတယ်ဘုံကြီးတယ်ဘာဖြစ်တယ်ညာဖြစ်တယ်အကြံကောင်းတယ်စီးပွားဖြစ်တယ်ဟုတ်တော့မလားဆူတောင်းကြည့်တယ်လာမယ်လေဆိုတော့အဲ့ဒါလိုပြောတဲ့ခါကျတော့သူတို့ကဒီကောင်ကိုသူကပြပြီးတော့စားတော့တာပဲဒါတော့ မြို့တကာရွာတကာဟိုရွာဒီရွာဟာစန္ဒာဘဆိုတာရှိတယ်အမတန်ထူတာသူ့ရဲ့ချက်မှလာလို့ဝဝင်းလေးရှိတယ်အယောင်လည်းထွက်တယ်ခမရတို့အဲ့ဒါလေးကိုလာကြည့်ပြီးလက်ကလေးနဲ့ထိမယ်ဆိုလို့ရှိရင်သူတို့ကအခုနပြောတဲ့ဘုံကြီးတဲ့ကံကောင်းတဲ့ဆူတောင်းပြည်တာအကုန်လာတော့တာပဲနော်အကုန်လာတဲ့ခါကျတော့ဒါတော့လူတွေလာတဲ့ခါကျလို့ရှိရင်သူတို့ကအဲစောစောကတော့နည်းနည်းလူမလာခင်တော့ဈေးချိုချိုတောင်းမှာပေါ့တရားလောက်နောက်တော့ဒီလူကလာလာပါများတဲ့ခါကျသူတို့ကလည်းတင်လိုက်ပြီးဈေးက1000လောက်နောက်တော့1000လောက်3000လောက်ဖြစ်တယ် ဒီစန္ဒာဘရဲ့ချက်ကလေးကိုသွားပြီးလက်ကလေးနဲ့ဒီလိုဝိုင်းဖို့ထိလို့ရှိရင်အခုနသူတို့ဆူတောင်းသမျှအကုန်ပြည့်မှာ哦ဆူတောင်းသမျှပြည့်မယ်ဆိုတော့ဒါသွားပြီးတော့ထိကြတာပေါ့ထိတဲ့အခါကျတော့ဒါဒူတွေကလည်းပဲသူ့ဒုက္ခကိုဒုက္ခသူ့အောင်မြင်ခြင်းသူ့ဟောသူ့မျောမှန်းခြင်းကိုအောင်မျောမှန်းခြင်းပေါ့နော်ဒုက္ခရောက်တဲ့ပုဂ္ဂိုလ်ကလည်းပဲတခါတည်းအာခေါင်းနာခါနာဖေနာကြာမကြီးမကောင်းတဲ့လူလည်းဒါလေးသွားထိဘာဖြစ်လို့လဲကြာမရပါလို့ဤ နော်ဈေးရောင်မကောင်းတယ်လို့လဲအဲ့ဒါလေးသွားထိဈေးရောင်ကောင်းပါလို့ဤဇာမွဲဖြစ်မလို့လဲဇာမွဲတခါတည်းသွားထိဇာမွဲအားပါလို့ဤလူတိုင်းကသူဒုက္ခကိုဒုက္ခအကုန်ရှိတာပဲဟာ तू ကအဲ့ဒါပြောမနေတဲ့ခါတည်းရက်တကရွာတကပင့်ဖိတ်တော့အဲ့မှာလှဲ့နေတဲ့ရာဇီယူရောက်တော့ဖះရှိမှသွားတာကိုလည်းလောက်ထားဒါတော့ရာဇီယူရောက်တော့ဖះပွင့်တဲ့အချိန်ခါမှာနော်ဒီလူတွေကဖះပို့စိတ်ဝင်စားတာပေါ့နော်သူရှိရောက်တော့သူ့အသိစိတ်ဝင်စားအောင်နော်ဒီပြနေရာတွေမှာတော့တဲတဲလှုပ်ပဲဒါတော့ဒါကတော့ မှန်တယ်လေလူတွေကပညာအားကောင်းကောင်းနဲ့ပညာပြီဆိုလို့ရှိရင်ဒီနေ့ခေတ်ဆိုမီဒီယာလေးလည်းများတော့ဘိုးတော်မြန်လိုင်းမှထင်တယ်နော်ဘသူပြောလို့မသိဘူးသိကြတဲ့အတိုင်းပဲဦးဇင်းတို့မန်းလေးမှာအများမှုနေမှာကြေးရုပ်ကြီးတွေရှိတယ်မလားလို့မြင်ဘူးတော့မလားပြောင်းလို့ချက်ဆိုလဲနော်ရင်ဘက်ကလည်းပြောင်းလို့ဒူးတွေလည်းပြောင်းလို့ခါနာသမဒူးနာသမဗိုက်နာသမပခုံးနာတဲ့သူနဖူးနာတဲ့သူအကုန်လုံးပြောင်းနေတာပဲသူတို့နာတဲ့သူတို့နာတဲ့နေရာတွေလိုက်လိုက်ပွက်ထားကြတာနော် လက်လိုက်ပုတ်ထားကြတာဒါတွေမကသေးဘူးဟိုစက်မင်းကဒီယူရိုပ်ကိုသွားတဲ့ခါကျတော့ဆွစ်ဇာလန်ကနေပြီးတော့မှအီတလီကိုကူးတဲ့ခါကျပထမဆုံးတွေ့တဲ့မြို့ကအီတလီမှာဗေရာနိုတဲ့အဲဒီမြို့ကိုရောက်တယ်နော်ဗေရာနိုမှာဘာထူးတယ်လဲဆိုတော့ဝီလျံရှက်စပီယာရေးတဲ့ရိုမီယိုနဲ့ဂျူလီယက်ဆိုတဲ့ဇာတ်လမ်းကလူတိုင်းသိနေတာကိုအဲ့ဒီဂျူလီယက်ကအိမ်ကရှိတယ်နော်ဒီဂျူလီယက်ကအအိမ်ကရှိတဲ့ခါကျအဲ့အိမ်လို့သွားကြည့်ကြတာပါ ဆိုတဲ့ခါကျတော့ကဲသူများကြည့်တော့လဲကြည်တာပေါ့လေဟုတ်လားရောက်တော့မယ်အဲ့တော့ဒီအိမ်ကြီးကဈေးတန်းကြီးလိုပါနှစ်ထပ်သုံးထပ်ဆိုမြင်းမြင်းကြီးအဲ့ဒါတော့သူ့အိမ်ကိုဝင်တဲ့နေရာဒီဂုံကြီးအပေါက်ကြီးရှိတယ်နော်ဟိုဂုံတက်ဟိုရင်းကြီးလိုပေါ့ဒီ arch way ကြီးလိုပေါ့နော်အဲ့ထက်ကနေဝင်သွားတယ်ဒါတော့ဒါတိုက်တန်းကြီးတွေပဲနော်သူ့နေရာအိမ်ကိုရောက်တဲ့ခါကျမှဒါအထက်ဝင်သွားတာအတွင်းထဲမှာကျတော့နှစ်ထပ်တဲ့သုံးထပ်တဲ့လောက်အပူလေးတွေပေါ့လေနှစ်ထပ်တိုက်ထင်ပါတယ်အဲ့ဒါရှိတယ်အဲ့ဒါတော့ရှစ်မှာဒီအခုဒီအခန်းစာလောက်ကလေးမြင်နေရရှိတယ် အဲ့တော့အဲ့ဒီရှေ့မှာဒီယူလင်းရဲ့ရကြေးရုပ်လေးရှိတယ်သူရဲ့16နှစ်လောက်ပုံအမျိုးသမီးလေးပုံအဲ့တော့အဲ့ဒီမှာခဲနေတာဘာလုံးကြတာတော့နော်ဝင်သွားတယ်လဲနေရန်ကြီးဒီမှာတော့မရေးထားလိုက်တဲ့စားတွေကိုထတ်နေတာပဲတခါတည်းမှင်းနေအဲငါတော့မဖြစ်ဘူးမေးအောင်မှဖြစ်မှာဟိုနာတော့နေဟိုနာတက်တက်တက်တက်နဲ့ငါ तू ကတိုးကြည့်လိုက်အောင်ပဲပေါ့ဓာတ်ပုံလေးပါလေးရဲအောင်အဲရှင်နာတိုးတော့နည်းနည်းတော့ပေါက်တော့ပေါက်လာပြီလူတွေတန်းစီနေတဲ့သဘောရှိတယ်ဒါနဲ့ဓာတ်ပုံရိုက်ချင်ဟောနော်ဂျူလီကနာမည်ကြီးမလို့ထင်တယ်မဟုတ်တော့မဟုတ်သေးဘူး ဦးစင်းက something wrong တော့ဖြစ်နေပြီပေါ့ဘာဖြစ်လို့လဲဆိုတော့ကြားဘူးကြလားอืมအဲ့ဒါဆိုတော့ပြောရတာမှထင်တယ်အဲ့ဒါဆိုတော့လည်းနားနဲ့မနာနားနဲ့ပဲနာပါတော့ဓာတ်ပုံရိုက်တဲ့လူတွေကလေ तू ကဂျူလီရဲ့ညာဘက်ရင်အောင်ကိုကိုင်းကိုင်းပြီးတော့ရိုက်ကြတာကျန်တော့သူ့ရဲ့ညာဘက်ရင်အောင်မှာကပြောင်းဝန်းပြီးလက်နေတာနော်အဲ့ဒါတော့ အဲ့တော့ဦးဇင်းကလည်းဓာတ်ပုံလေးတော့ရိုက်ယူခဲ့တယ်ဗောအမှတ်တရဖြစ်နေရိုက်တော့အဲ့တော့ဦးဇင်းတို့ဘွဲတော်မှာဗါတယ်မြို့သူမေးတယ်ဟေးနင်ဘာကြောင့်မလို့အဲ့ဒါကိုကန်ကန်ပြီးတော့ရိုက်တာတော့ဆိုတော့အဲ့ဒါကိုကန်ရိုက်လို့ရှိရင်ကန်ကောင်းတယ်နော်အဲ့တော့ကန်ကောင်းတယ်ဆိုပြီးတော့မှဟုတ်ငါ့တော့လိန်လိုက်ပြီတင်တယ်သူတခုခုတော့တခုပဲတင်တယ်ဦးဇင်းမကျင်တော့အဲ့တော့ဦးဇင်းဘာဖြစ်လို့ဆိုတော့ဂိုက်ဘုတ်ကိုပြန်ဖတ်တယ်ဟုတ်တယ်နော်အဲ့တော့အဲ့တော့ကန်ရိုက်မယ်ဆိုရင်ကန်ကောင်းတယ်တဲ့အဲ့ဒါအဲ့ဒါနဲ့မပြီးသေးဘူး သူကအဲ့ဒီအထွက်မှာရှိတယ်ဒီလိုအပေါက်ကြီးထွက်တော့နေရကြီးအကြီးကြီးပဲအဲ့ဒီမှာလဲစားတွေကရေးထားတော့တချို့ကလည်းတဲ့ရေးရေးစရာကလူတရက်ကလူတပေါင်ကအကုန်လုံးမဲရဲနေရပဲသူတို့ပါနေမင်းနေရေးထားတာအကုန်လုံးထပ်ပြီးတချို့ကရေးစရာမရှိတော့လူပခုံးပေါ်တက်ပြီးတော့အဲ့ပြောင်ပြောင်နေရတက်ရေးဘာလို့ရေးတာတော့မင်းတို့နေတော့အဲ့ဒီနေရာမှာတဲ့ကိုချစ်တဲ့သူရဲ့နာမည်ကိုရေးရင်အဲ့ဒီသူ ਨੇ ရိုးမြေကြပေါင်းရတယ်တဲ့ gain gain ရိုးမြေကြပေါင်းရင်လည်းအဲ့ဒီမှာသွားရေးကြအောင်ကံကောင်းရင်လည်းအဲ့ဒါလူတွေကြီးနော်ဘသူကစထွင်လိုက်မှမသိဟုတ်ရှင်မှာတော့ဟုတ်မယ်နော် original မှာဒီ original story မှာဒါမချဘူးဦးစင်းဦးစင်းတော့ William Shakespeare ရေးတဲ့ထဲမှာတော့ပါမယ်မထင်ဘူးနော်အဲ့ဒါတယောက်ယောက်ကကလိလိုက်လို့ဖြစ်မယ်အဲ့ဒါကနေပြီးတော့မှအခုအဲ့ဒီ Verano မှာရှိနေတဲ့ ဟောတဲ့ကကြေးရုပ်ကတော့ညာဘက်ရင်အောင်ကတော့ပြောင်းနေတာပဲအဲ့ဒါနော်ပြောင်းနေတာပဲအဲ့ဒါစဉ်းစားကြည့်လေသူတို့လက်ကင်တာဘာဖြစ်လဲလဲကံကောင်းချင်တာဟုတ်ကဲကံကောင်းမဆိုရင်ကံရပါစေလေကင်မယ်ဘဲကံဒါလူတွေရဲ့အဲ့ဒီအဲ့ဒါမုဒ္ဒမင်္ဂလာအထိပဲလေအခုနကစန္ဒာဘရဲ့ချစ်ကိုထိရင်ကံကောင်းတယ်ဆိုသလိုပဲသူတို့လည်းရှိတာပဲဒါဘယ်အယူမဆိုရှိတယ်ဆိုတာပြောချင်တာပါ လူတွေဟာကိုကမကြင်ရမကြံရဘဲနဲ့အလကားရမယ်ဆိုရင်အရှက်မရှိလုပ်တယ်ရှင်းရှင်းပြောဦးဇင်းကအဲ့လိုပဲပြောချင်တာဖြစ်နိုင်မဖြစ်နိုင်မစင်စားဘူးဒါကြောင့်သိပ္ပံကိုလောက်ကဘာဘုကိုခြေချနိုင်လောက်အောင်တော်ပေမဲ့ဘာသာရေးကတော့ဦးဇင်းတို့နော်အန်ဒါချင်ပန်စီထင်တယ်ချင်ပန်စီကမတက်ချင်တက်လောက်မယ်ချင်ပန်စီအောက်မှာရောက်နေတယ်မတက်ဘူးမတက်ဘူးမဟုတ်ကဟုတ်ကကိုယုံတာဟာ အတွေ့ခေါ်ဘာသာရေးနဲ့ပတ်သက်တဲ့အတွေ့ခေါ်တော်တော်ကြီးကိုအောက်ကြတယ်လို့ပြောတာ။နော်ဦးဇင်းကတော့ဘုသူတာပြင်ဩစဉ်းစားကြည့်တယ်နော်ဒီလူတွေဟာနော်ဦးဇင်းတို့အရှိတိုင်းကလူတွေတိချင်းဒီဖြူကြီးတွေကတော်တော်တော်တဲ့လူကြီးတွေပဲဟိုဟာတွေထွေးညတွေကအထင်နဲ့ကြီးနေတာဘာသာရေးနဲ့ပတ်သက်ဒီကောင်ငတုံးကြီးတွေပဲလို့ဦးဇင်းကအဲ့လိုကိုစိတ်ထဲအောင်မိတာဘယ်သူလို့လို့မစဉ်းစားကြဘူး။နော်တော်တော်တုံးတာပဲဒါကသူသူကိုကိုဘယ်သူဖြစ်ဖြစ်မစဉ်းစားဘူး။ဘာဖြစ်လို့မစဉ်းစားလဲဆိုရင်အလကားရရင်လိုချင်တာ ဦးဇုံတွေဒီနေ့ပဲဟိုမှာပြောကြသေးတယ်လေအဲဓမ္မတယောက်ပြောတာနော်မုံနေတဲ့နိဗ္ဗာန်ဈေးဆိုလို့ရှိရင်နော်တရားဖို့ဆိုမှုတော်တော်ရောင်းရတာတဲ့ဒီနေ့အလကားလဲကျွေးရလို့တဲ့နှစ်နာရီတွင်းပြောင်းချီနှစ်နာရီမို့တစ်နာရီတွင်းပြောင်းတဲ့အလကားကျွေးတာဟုတ်နိဗ္ဗာန်ဈေးတော့ကဆိုဒီလောက်တစ်ပန်းနှစ်ပန်းဆိုရင်တော်တော်ရောင်းယူရတယ်တဲ့ငွေ100 150ရောင်းနော်အဲ့ဒါကြီးအလကားဆိုရင်ပြောင်းအလကားရမယ်ဆိုရင်သူ့တောင်းတာပဲ လူတွေတတ္တဝါတွေပုရုဇဉ်တွေသဘောကအဲ့လိုကျင့်ရမယ်ဆိုမကြိုက်တော့ဘူးဒါကြောင့်ဗုဒ္ဓဘာသာဘာကြောင့်မကြိုက်လဲကျင့်ရမယ်ဝါဒဖြစ်နေလို့မကြိုက်တာကိုယ်တိုင်ကျင့်ရမယ်ကိုယ်ဘာသာကို responsibility ယူရမယ်မင်းလုပ်ထားတဲ့အလုပ်ကောင်းရင်လဲစံတယ်လို့မကောင်းတော့လဲမင်းခံရမယ်ဒါပဲရှင်းရှင်းလေးပဲနော်ရှင်းရှင်းလေးပဲဒါတော့ဒီနေ့အခုလူတွေမှာဘာသာရေးအမျိုးဆုံး နော်ဘေးရင်ဆရာမျိုးစုံရေရမျိုးစုံဆိုတာလူတွေရဲ့အားနည်းချက်တွေကိုသိပြီးတော့မှညာစားနေတာပြောရမယ်ဆိုရင်ဦးဇင်အဲ့လိုပဲပြောမှာဒါတော့လူတွေကပြောတယ်ဘေးရင်ဆရာသူတို့လိုက်တာမဟုတ်ဘူးတဲ့လူတွေကအလင်ခံကြီးလို့ကိုသူတို့ရှိလာတဲ့ကဲသူတို့ကလည်းအဘတ်လွတ်တယ်သူတို့လိုက်တာမဟုတ်ဘူးတဲ့ဖို့တော်တင်းနေသူတို့မထိဘူး420သူတို့မထိဘူးသူတို့လိမ်တာမဟုတ်ဘူးလူတွေကကိုလည်းအဲ့ဒါတော့သူတို့ပြောတာလည်းမှန်တယ်လူတွေကအလိမ်ခံကျင်တာ ဒုက္ခရောက်ပြီဆိုတော့ဘသူ့ကိုအားကိုးရမလဲစဉ်းစားတယ်ဘုရားသွားရင်ကောင်းလားဘေးရင်ဆရာသွားရင်ကောင်းမလားလက်နတ်ကတော်ရှိသွားရင်ကောင်းမလားနော်လင်ခံခြင်းလွတ်လွတ်ကိုရှာနေတာရှာနေတာလာလိုက်တယ်ဆိုကြတဲ့တို့အပူရုပ်လူတိုင်းသိတယ်နော်အပူရုပ်ဆိုတော့အဲ့ဒီသူကြိုက်မရလေးတွေနဲ့ပြောလိုက်ပြီရောတခါတည်းဒါတော့ဒါတော့လူတွေဟာနော်မိမိတို့ရဲ့ပြဿနာဒုက္ခတွေများလေလေအပူများလေလေအာကိုရှာလေလေအာကိုရှာလေလေလူလိမ်ပေါ်လေလေဒါပဲ ဒါတော့ဒီနေရာမှာအခုကြည့်ဘာမှမသိတဲ့စန္ဒပါချက်ကဝင်ဝင်ကလေးသူကုသိုလ်ကြောင့်မလို့ဘုရားမှာလှူခဲ့တဲ့နတ်သားလှူခဲ့တဲ့ကုသိုလ်ကြောင့်ချက်ဝင်တာကိုပဲမြို့တကလှည့်ပြစားတယ်ဒါတော့တကယ်ဗုဒ္ဓဘာသာကိုအခြေခံကောင်းကောင်းနဲ့ရာဇယုပြည်ကြီးမှာရောက်နေတဲ့မြို့သူမြို့သားတွေကစန္ဒပါကြီးကိုကျန်တဲ့နေရာမှာတဲတဲလိုက်ကြီးဖြစ်နေပေမဲ့ဒီလဲရာဇကြိုလဲရောက်ရောက်သူဘယ်သူမှရေဒီကြိုတော့ချက်ဝဲနေဝဲနေပါဖြစ်လေဟာလာကြည့်ကြလေဘာလို့ကြည့်မှာတော့ဟောလူတွေအဲ့လိုခင်ဗျားတို့အဲ့လိုပြောရဲလား ဟာတန်းဘယ်မလဲပြပြကြည့်မလေဟာ30အပေးမယ်30 20အပေးမယ်လူကလာ30နောက်လူတွေဆို50 60ပေးရတော့မှာနောက်ပြလင်းခန်းချင်းတာတော်တော်ကိုဈေးကိုတက်ပေးလာတာနော်လေလန်တင်တယ်လို့ပဲဟိုက30 20အလောက်မှာလောက်မှာတိကတ်ကိုရောက်အောင်မှာဒေါ်ပရိုက်100ဆိုလဲလိုက်အောင်မှာဟိုကဒေါ်ပရိုက်ဆိုရင်50မြောက်100လေအဲ့တော့ရာဇီဂျိုမှာဗုဒ္ဓဘာသာအခြေခံကောင်းတဲ့ခါကျတော့ရာဇီဂျိုမြို့သူမြို့သားတွေကလှက်မကြည့်ဘူးဘုရားရှိသွားတာ ဟာနေစမ်းမအောင်ငါတို့ဒီပြင်ဒီပြင်နေရာတွေမှာလူတွေကတိမ့်ချီပေးကြည့်တာမင်းတို့ရာဇဝကြကြမှာဘာဖြစ်တယ်လဲဟေးတို့ကလောကမှာသုံးလောကထူတာဖះဆိုတာရှိတယ်တကိုးနဲ့ပြည့်စုံတယ်တပိจุတဉာဏ်ရတယ်တစ္ဆာတရားသိပြီးသားဖះပဲဖူးမယ်တရားပဲနာမယ်မင်းတို့စန္ဒဘာမကြည့်ဘူးသူအဲ့လိုကိုအပြတ်ပယ်ချပလိုက်တာဒါတော့စန္ဒဘာငွေမရတော့ဟေးတခုခုတော့ထူပဲငါတို့လည်းဖះလည်းကြည့်ကြဆိုဆိုပြီးတော့သူတို့လည်းဖះရှင်လိုက်သွားတာဖះရှင်လိုက်တော့ဒီပြည့်နေမှာသူချစ်ကလေးကဝဲနေတာပဲဖះရှင်လည်းရောက်သူချစ်ချက်မဲချသွားရောအရာမထွက်တော့ သူ့ချစ်သူလမ်းကြည့်တယ်မရှိမရှိတော့အယောင်မရှိဘူးအဲ့ဒါနဲ့သူ့ကိုယ်သူမကျင်တဲ့တော့အပြင်လေးထွက်သွားတာအယောင်ပြန်ထွက်လာတယ်ဘုရားရှင်ပြန်လာတယ်ပြောင်းမရှိဘူးမရှိပြန်ဘူးတကားတန်ရောဒီဂေါရမငါချက်ကိုမဲအောင်လုပ်တဲ့မန်တန်တော့ရှိဖို့ပေါက်တယ်ဆိုပြီးတော့မှသူကအဲ့ဒီမှာဘုရားမေးတာဒီပြင်နေရာတွေမှာချက်ကဝဲနေတာကို तू ဂေါရမရှိရောက်မှာငါချက်ကမဲရကြီးရဲ့ဆိုဘာဖြစ်တာလဲဆိုတော့မန္တန်ချက်မဲအောင်လုပ်တဲ့မန္တန်ရှိသလားရှိတယ် အဲဘုရားချင်းပြောင်းလို့တက်မှလည်းခင်ဗျားမလို့ယူဘူးလားဒါပေမဲ့ဒီနေ့ခေတ်ကတော့ဗာလေးတွေလည်းမသိဝတ်ထားတာတွေ့နော်စန္ဒဘအားကြလို့ထင်တယ်လို့အော်ကောင်မလေးတွေဝတ်တယ်ချက်ကလေးတွေမှာတွဲလောင်းတွဲလောင်းဝင်းတင်းဝင်းတင်းနဲ့တခါတည်းမျက်စိအော်ငါတို့ဇတ်ဟိုတဲ့ကဓမ္မပဒတဲ့ပါတယ်စန္ဒဘဝင်းတာအားကြလို့များလားမသိဝင်းတင်းလေးတွေတော့ဝတ်တယ်လို့ဆိုတော့ကင်ကောင်းပြီသူ့နောက်ကပါတယ်သူ့ရဲ့အချွေရတယ်ငါလူတွေနော်မင်းတို့ကျောင်းအပြင်ဘက်ကစောင့်ကွာငါနှစ်ရက်သုံးရက်လောက်တော့အဲမြတ်စွာဘုရား အဲ့ဒီမန်တန်ပေးမလားဆိုတော့ပေးမယ်တဲ့ဒါပေမဲ့မင်းအလကားမပေးဘူးတဲ့ဘလို့မှပေးမလဲဆိုတော့သင်္ကန်းဝတ်မှပေးမှာဝတ်မယ်အဲ့ချစ်မဲတဲ့ချစ်ကိုမဲအောင်လုပ်တဲ့မန်တန်တာရပြီစီနော်ဝတ်မယ်ဆိုပြီးတော့အဲ့ဒါနဲ့ကန်းကောင်းမိတာဆိုသင်္ကန်းဝင်ပေးမယ်ဆိုပြီးတော့သူ့လူလူပြောတယ်မင်းတို့ကကြောင်းပြင်ကစောင်းနှစ်ရက်သုံးရက်ပေါ့ကွာဒီကဒါလေးဒီမန်တန်လေးသင်ရရင်ဘယ်လောက်ကြာမှာလဲဆိုတော့မြတ်စွာဘုရားကအဲ့ဒါတော့သူ့ကိုသင်္ကန်းဝတ်သင်္ကန်းဝတ်ပြီးတော့သင်ပေးတယ်32ခွက်ဒါသာကမ္မထံသင်ပေးတယ် နော်အဋ္ဌိမသမိန်ကာယေကေတာလောမစာတိသင်ပေးအဲ့ဒါကိုပွားများအတရက်ဟာမင်းကမရသေးဘူးပါမင်းပွားအောင်နှစ်ရက်ဟာရတော့မလားပေါ့နှစ်ရက်ရှိပြီနော်အရှင်ဘုရားပေးတဲ့ဂါထာကြီးမန်းနေရတာနှစ်ရက်ရှိပြီနော်အဲ့ဒါတော့တပိတော့ချင်မဲတဲ့ဂါထာအမှန်တန်ရတော့မလားမရသေးဘူးကွာမင်းနှူသေးတဲ့ဆက်ပွားအောင်ကွာသုံးရက်ဆက်ပွားတဲ့အခါကျတော့သူငကိုတော့ကလောက်ခဲ့တဲ့ကုသိုလ်အကျိုးဆက်ကအဲ့ဒီမှာပေါ်လာပြီနော်ဒါကြောင့်မှတ်ထားကြအောင်နော်ကုသိုလ်ကိုအလကားမမျှော်နဲ့ ကုသိုလ်ရှိခဲ့တဲ့သူလည်းပါရမီရှင်တယောက်တောင်မှဘုရားကသူ့ပါရမီတွေကိုအတွင်းထဲမှာငုံနေတဲ့ပါရမီဒီဘက်ကလုံအားနဲ့ပြန်ထုတ်ယူရတာနော်လူတွေကငွေမျောငွေနဲ့လိုက်လှေမျောလှေနဲ့လိုက်ကံမျောတော့လေဟေးကံမျောတဲ့စကန်တွေကပို့နေမယ်ဟုတ်တော့မလားဖုံနေမယ်ဒီပြင်ဟာတွေခုနမိစ္ဆာဒိဋ္ဌိတွေဖုံနေတာဒါကိုပွားများခြင်းနဲ့တခါတည်းချစ်ခိုင်းတာခုတ်ပုတ်ချခိုင်းတာထုတ်ခိုင်းတာအကုန်လုံးတခါတည်း polish လောက်ခိုင်းတာအာဘွားအောင်ကွာမင်းမပြောင်းသေးဘူး ဟာပွားအောင်ကမပြောင်းသေးဘူး၃ရက်လောက်ကျတော့အယောင်ထွက်ပြီလေသိတယ်အဲအဲ့ကျတော့သူလည်းပွားရင်ပွားရင်ကနေနောက်တော့ဘာဖြစ်သွားလဲဆိုတော့ရဟနာဖြစ်သွားတာရဟနာဖြစ်သွားပြီကဲပါရမီရှင်တော့အလကားမရဘူးဖရမယ်သွားကမယ်မရသေးဘူးတဲ့ပွားအောင်ဟာမရ၃ရက်မြောက်မှဖြစ်တယ်၃ရက်မှပဲဖြစ်တယ်သူတို့ကလည်းနောက်ကတည်းကစောင်းတော့တရက်မရသေးဘူးဟင်းမင်းစောင့်ကြအောင်ကွာနေဦးမလားနောက်တရက်၂ရက်စောင့်ကြအောင်ကွာမမရသေးဘူး၃ရက်ဆိုတော့ရပြီလားရှင်ပြဘလို့လဲဆိုတော့မင်းတို့တော့ငါမလိုက်တော့ဘူး နင်တို့ပြန်ကြလို့ဆိုဟာဘယ်လိုလုပ်တာတော့ရှင်ကိုတော့ကိုတော့ပြသုံးရက်လောက်ပြီးပြန်လာမစိုးဘာညာဆိုမလိုက်တော့ဘူးမင်းတို့သွားကြတော့ဘာလို့လဲမပြောဘူးတခုတော့တခုပဲချစ်မဲတဲ့ဗန္တန်ရပြီလိုက်မယ်လို့ပြောတယ်ချစ်မဲတဲ့ဗန္တန်ရတော့သူကမလိုက်တော့မကျင်တတ်ဘူးလေဒါတော့ဘေးရရနေရပြောတယ်ဒီကိုတော့ဒါသာသနာဘောင်ကနေမထွက်ဘူးဆိုတဲ့အတိတ်ပဲဆိုရန်တာလိုဝင်ခန္ဓာထင်တယ်ဆိုပြီးတော့ဘုရားလျှောက်တော့ဟုတ်တယ်တဲ့သူကမမှန်တာမပြောဘူးတဲ့ဒါဆိုလိုတာကသူရန်တာဖြစ်ပြီလို့ပြောတာ နော်ဒါတော့ဒီချိန်မှာသူချစ်မဲတဲ့ချစ်ချစ်ပြန်မဲတဲ့ခါထားလည်းမလို့ခြင်းဘူးလက်နဲ့ခါထားလည်းမလို့ခြင်းတော့ဘူးလေအမှန်တရားတိသွားပြီလောကီထဲမှာလုံနေတဲ့ချစ်ဝဲတာတွေမဲတာတွေမှောင်တာတွေဆိုတာကလောကထဲမှာတင်ညာဝိပါလာသကြောင့်ဖြစ်နေတဲ့ဟာတွေပဲဒိဋ္ဌိဝိပါလာသကြောင့်ဖြစ်နေတာတွေပဲနော်ဒါဒီဝိပါလာသတွေကြောင့်မလို့ဒါတွေကိုအကောင့်ထင်လှည့်ပြီးတော့သူ့ကိုယ်သူပညာရှိကြီးလို့လို့တကိုးရှင်ကြီးလို့လို့ဖြစ်ပြီးတော့လှည့်စားနေတာလေဒါတော့ဒါတော့အခုတကယ်သစ္စာအမှန်နောက်ဆုံးကိုလည်းမြင်လိုက်ရော ငကိုတော့ကအထင်ကြီးစရာတွေငွေရှာတဲ့ငွေရှာပေါက်ကြီးပဲတာလူလိုပြောရင်ဒါကြီးနေရှာစားကုန်းတော့မကုန်းဘူးဒါလည်းမလို့ချင်တော့နော်တကယ်သစ္စာမှန်တရားတည်ဒါတွေကပယ်ပြီးသားဖြစ်သွားတယ်ဒါကြောင့်ပြောချင်တာကလူတွေကမသိသေးတဲ့ခါကျတော့စန္ဒာဘာကြီးလာတော့ချစ်ကိုတော်တော်ထီတယ်တကယ်အမှန်တရားသိထားတဲ့တရားကောင်းတရားမြတ်တွေသိတဲ့ရာဇဂျိုရာဇဂျိုမြို့သူမြို့သားတွေကျတော့စန္ဒာဘောက်ထင်မကြည့်ဘူးနော်ဒါကြောင့်မိမိတို့လောကဓာတ်ဒီမှာ ဒီလိုဟာမျိုးတွေရှိတယ်ဆိုတာဒိဋ္ဌိအယူဖြစ်ကြောင်းနေပဲလို့လည်းမှတ်ထားကြ။နောက်သီလမရပရမသဆိုတာတော့ဦးဇင်းပြောခဲ့ပြီးသားပါပဲเนาะနောက်လည်းအကျယ်ပြောပါအောင်အဲ့ဒါတော်တော်ကြီးရှင်းပြစရာရှိပါတယ်ဦးဇင်းတို့ဒီနေ့ခေတ်မှာအိန္ဒိယမှာလည်းရှိတယ်ဒီပြည်နိုင်ငံလေးမှာလည်းရှိတယ်။နောက်မဟာဗျူဟာတုတ်ဆိုတာနောက်တစ်တုတ်မှာရှင်းပြပါမယ်။ဒါဘုရားလက်ထက်တုန်းကကောရခတ္တိယဆိုတာဒီသူကဒိဋ္ဌိအကျင့်ကျင့်နေတာเนาะဒိဋ္ဌိကျင့်ကျင့်နေတော့ကောရခတ္တိယဆိုတာကြီးက သူကဟိုရင်းပေါ့ဗျာသူတို့ခက်ကပြောမယ်ဆိုလို့ရှိရင်တော့ခွေးလိုကျင့်တဲ့အကျင့်တွေလည်းရေပန်းစားတယ်နွားလိုကျင့်တဲ့အကျင့်တွေလည်းရေပန်းစားတယ်တလိษံတွေလိုကျင့်တာနော်ဒါတော့ဒီခွေးတွေလိုအိတ်တယ်နော်ခွေးလိုစားတယ်ခွေးလိုနေတယ်ခွေးလိုဥတယ်အဲနောက်ပြီးတော့မှပေးလို့ရှိရင်ပကန်းနဲ့ဆိုမြေကြီးပြင်မှာချမှသူကရှာနေရပြီးတော့စားတယ်နော်အီယူတော့လဲခွေးလိုပဲယူတယ်ရှူရှူပေါက်တယ်လဲခွေးလိုပဲပေါက်တယ် ဒါနဲ့ဥစဉ်အင်ခွေးတွေအကြောင်းတော်တော်များပြီကျန်တာတခုတော့ရှိသေးတယ်။ဘာကျန်သေးလဲမသိဘူး။ပါများပါအောင်မလားလို့တော်တဲ့ဖော်တဲ့ရယ်နဲ့ခွေးတွေဥဆိုတာမကြောက်ဘူးလားလို့အဲ့ဒါတော့မပါဘူးပြမြတ်စွာဘုရားတပ်ဘူးဖြူလလားမသိဘူးမထည့်ထားဘူးသိလား။ကျန်တာတွေတော့အကုန်ပြောတာ။ဒါတော့ခွေးလိုကြည့်မယ်ဆိုမှတော့ तू ကနော်ခွေးတွေရဲ့အကျင့်အကုန်ရော အဲ့ဒါကိုပဲမြတ်စွာဘုရားကနောက်ကနေလိုက်တဲ့သူနက္ခတ္တကမြင်ပြီးတော့မှအထင်ကြီးသွားတာကြည်စမ်းသူ့မှာအဝတ်မဟုတ်ဘူးဆိုတဲ့အခါကျတော့ဘာဖြစ်လဲကိလေသာကုန်ပြီစင်ပြီဒါတွေကလှကျင်လို့ကိလေသာမကုန်လို့ဝတ်တာတဲ့ကဲလူတွေလူစားတယ်ဆိုတာကဟန်ကြီးပန်ကြီးတွေရှိပါတယ်ဇွန်နဲ့ခရင်နေဘာတွေညာတွေလက်သက်ဘွားတွေရှုပ်တယ်ဘာမှမလုပ်သူရှင်းတယ်သူကမှတကယ်ကိလေသာကုန်တဲ့အစ်စ်ဆိုပြီးတော့ဘုရားနောက်ကကတ်လိုက်တယ်သူနက္ခတ္တာကသူ့ကိုဆရာကြီးထင်ပြီးတော့မှဟိုတည်းဖြစ်တာအထင်ကြီးသွားတာ နော်ဒါတော့အဲ့ဒီလိုအကျင့်မျိုးတွေကိုဒါမကောင်းတဲ့အကျင့်သီလပတ္တပရမတ္တလို့ခေါ်တယ်နော်အဲ့ဒီအကျင့်တွေကလည်းအဲ့ဒီခေတ်တုန်းကအမတန်ခက်စားခဲ့တယ်အဲ့ဒါတွေဟာအခုနကမှားယွင်းတဲ့အကျင့်တွေကိုယောက်ျောင်းအကျင့်တွေပဲတချို့ကအာတော်တွေတောင်တွေတစ်ပင်တွေမရှိဘူးလားလို့ဦးဇင်းတို့ဘုံမှာပြည်တွေမှာတစ်ပင်တွေသွားသွားပြီးတော့ရှိခိုးတာတွေမရှိဘူးလားရှိတယ်နော်ဦးဇင်းတစ်ခါလောက်တုန်းကဟိုတမိုင်းမှာနော်ဆွန်းစားတဲ့အရောက်တော့သူ့အိမ်ကတစ်ပင်မျိုးရင်ကောင်းလောက်ရှိတယ် ဒါတော့အောက်ကချတောင်ဘိုးကြီးကရင်ကောင်းလောက်ကြမ်းထိနေပြီနော်မဖြိုဘူးဘာဖြစ်လဲလဲဆိုအဲ့ချတောင်ဘိုးလေးမှာဘာသွားလုပ်တယ်မှလဲအာယုံစွန်းစားတယ်ဆိုတော့အတက်တုံးကတော့မသိဘူးပေါ့နော်နောက်အဆင်းကြမှာဟာတောင်ဘိုးကြီးကအိမ်ကြမ်းထိနေပြီရိုးရိုးမဟုတ်ဘူးပတ်ချလက်မှာပန်းလေးတွေတောင်းမှအိုးလေးတွေတင်လို့ခိုင်းပန်းအိုးလေးတွေချပုံသွားတင်တယ်အဲ့တော့ဘာဘာဖြစ်လို့တင်တာလဲဆိုတော့အဲ့ဒီချပုံကြီးရှိတာကံကောင်းတယ်တဲ့ကဲဘာကောင်းတယ်မကောင်းတယ်တော့မသိဘူးဒီချပုံကြီးအိမ်ထိရင်တော့စားမှသိကြတယ်နော်အဲ့တော့ တောင်ဖို့မုံမုံမြင်တာတောင်မှသူ့မှာဘာဘာမှမသိတော့အခုနကစန္ဒာဘလို့ပဲပန်းအိုးသွားထိုးတယ်အဲ့ဒါဦးစင်းကိုယ်တိုင်လက်တွေ့တွေ့တာအဲ့ဒီလိုအကျင့်တွေဟာဒီလမနာပရမတာတွေပါတယ်ဝတ္တလို့ခေါ်တဲ့အကျင့်တွေမှာပါတယ်တပင်တွေတောတွေတောင်တွေတိလိစ္ဆာန်တွေအတူတူပဲဒါတော့ဦးစင်းတို့အဲ့ဒီလိုတွေဟာဒါလေးကိုလှုပ်လိုက်တော့ဒါကောင်းနိုးနိုးဟိုဟာလေးကောင်းကျိုးရနိုးနိုးအဲ့ဒီနိုးနိုးနိုးနိုးနဲ့မသိတော့စဉ်းစားစဉ်းစားရင်းကနေအဲ့ဒါတက်ကပါတယ်လေ တက်ကကောင်းမယ်လို့ထင်လိမ့်မယ်ဒါဘယ်ဆရာကြီးတွေဘယ်လိုပြောတယ်ဆိုတော့အမှတ်ကမှားပြန်ပြီတင်ညာဥပ္ပန္နတာခိုင်းဒါကိုဒီဟာလေးကိုလွတ်ရင်တော့တို့ကောင်းရာဒုက္ခတိရောက်လိမ့်မယ်ဆိုတော့ဒိဋ္ဌိကဝင်ပြန်ရောမစုံဘူးလားစုံသွားပြီဒါကြောင့်တတ္တဝါတွေကအဲ့ဒီလိုယူမတွေကိုရောက်တာဒါကြောင့်မလို့ဒီမိမိတို့ကအဲ့ဓာတွေကိုပဲစွစွမြဲမြဲယူပြီးတဲ့အပြင်မှာမှเนาะအခုနပြောလို့ ဒီကောရခတ္တရာကြီးတို့လိုဒါကြီးကိုဆရာတင်မိပြီဆိုပါတော့ဗျာဒီလိုခွေးလိုကျင့်ခွေးလိုကြံခွေးလိုနေအဝတ်မပါပဲနေတဲ့အကြီးကိုဂုံတရေရှိလူကြီးလူကောင်းလိုပုံကိုတယောက်ကကိုးကွယ်မိပြီဆိုပါတော့ကိုးကွယ်မိပြီဆိုရင်ကိုကကိုလူကိုလူလောကနဲ့ကိုကဂုံတရေရှိပညာရှိကြီးအနေဖြစ်နေနေတာဒါပေမဲ့ तू ကိုးကွယ်တဲ့သူဆရာကခွေးချင်းကျင့်တယ်ဆိုတော့ဘေးကပညာရှိတဲ့ပုဂ္ဂိုလ်ကမင်းဟုတ်လားကွာစဉ်းစားပါဦးငါတော့မထင်ဘူးနော်ပညာရှိဆိုတဲ့အမျိုးဒီလိုတော့မဖြစ်တော့ဘူးလောကမှာဘာပဲပြောပြောပညာရှိဆိုတာကကြိလိုက်တာနဲ့အကဲ့ရဲ့လွတ်ရမယ်ကြင့်ကြံတဲ့အကျင့်မှန်ရမယ် လူတကာယုံကြည်လေးစားလောက်တဲ့ဟာရှိရမယ်နော်အခုတော့အပူဇော်ခံရမယ်ပညာရှိဆိုတဲ့ပုဂ္ဂိုလ်ကဒီလိုကြီးလေးပစ်ထောက်ပြီးတော့ခွေးလိုသွားနေတယ်ဆိုမှတော့ဘယ်လိုလုပ်ပြီးတော့ပညာရှိဖြစ်ပါမလဲဆိုတော့စဉ်းစားကြည့်တော့မှားတာလည်းဟုတ်တယ်ဒါပေမဲ့အခုချိန်ကျမှ तू ကလည်းပဲနာမည်ကြီးတဲ့ပုဂ္ဂိုလ်ကိုကိုွယ်တာလည်းလူသိရှင်ညာဖြစ်တော့နောက်ပြန်ဆုံးမယ်ဆိုရင် तू ပညာရှိဆိုတဲ့ဘွယ်ကြီးခံရတာကပညာမရှိဘူးဆိုတာကိုထောက်ပြရရောက်တော့ငါတော့ပညာမဲ့စင်းတော့ပြန်အဝင်မခံနိုင်ဘူးဆိုပြီးမိတ်ကိုကိုွယ်တော့တာ ဒီတိုင်းပဲကိုကိုတော့ကြာကြာကွာမိရပဲဆိုပြီးတော့အဲ့ဒါဆေးပေးမှလည်းဟုတ်တယ်လို့လေနော်အမျိုးသမီးပေးရမယ်မိရဆေးကိုအဲခါရဲသူစီးရဆေးပဲပေးတော့လေယောက်ျားပါခင်ဗျာဆရာကြီးသာကြာကြာကွာမိရဆေးပဲသူအကုန်လုံးယောက်ျားရောမိန်းမရောမိရဆေးပဲပေးတော့လားသူကငကွာမိရဆေးပဲပေးနေကြကိုမိရဆိုတာအမျိုးသမီးပေးတာဟောမဟုတ်ဘူးလေသူယောက်ျားလည်းမိရဆေးပဲပေးတော့တာအဲ့တော့အဲ့လိုကြာကြာမိရလောက်တော့တာဒါကြောင့်နော်လူတွေမှာကိုးကွယ်ရမှရင်အခွာခက်တယ်အဲ့ဒါလဲမြတ်စွာဘုရားပြောတယ် နောက်နံပါတ်7ဖတ်ကြစို့ယေနေဝဗရန္ဒာတိဒေနာတုမာနံကုသလောတိသာဟတယမတနာသောကုသလာဝဒာနောအညံဝိမာနေတိတတေဝပါဝါဆိုလိုက်ကြဤသို့ Yeah. နာပြောဖို့တောင်တစ်ခုကြံသေးတယ်။ဦးဇင်းတို့မဆီဆရာတော်ကြီးဟိုဒီဒီလာသွားတဲ့ဦးဇင်းတို့မြေသားဆရာတော်ကြီးပြောတာပေါ့လေသူတို့ကျောင်းတင်ပွဲလားမသိဘူး။အဲ့ဒီမှာသူမြေသားကျောင်းတင်ပွဲထင်ပါတယ်။နောက်သူကျောင်းအပွဲလောက်တော့မဆီဆရာတော်ကြီးကိုလိုက်ပြီးတော့မြေသားမြို့လိုက်ပြီးသူကချိမြောက်ပေးတယ်။ဒကမတယောက်ကနည်းနည်းထစ်တန်းလာတဲ့ဒကမတယောက်ကမဆီဆရာတော်ကြီးတို့ဆိုတာကနိုင်ငံတော်မှာအမတန်မှလူကြီးလူကောင်းတွေလည်းကိုယ်ွယ်တယ်နော်။ အဲစာပေပရိယတ်ဒီကျွမ်းကျင်တဲ့ဆရာသံဃာနာမအမေပုစကအဖြစ်နဲ့လုပ်တဲ့နိုင်ငံကျော်ကဘာကျော်စတော်ကြီးဆိုတော့အဲ့ဒါတော့ तू ကအဲ့ဒီမှာဆုံးကတ်တဲ့အချိန်ကျတော့ဘာလာလို့လဲအနောက်ကပ်ပြီးဆရာတော်ကြီးဖေဟာနော် သူ့ရဲ့လက်ကင်ဘွားလေးကိုဒါလေးကိုကင်ပေးပါဖေဟာဆိုတော့လာပေးတယ်လာရှေ့ချထားတယ်နော်ရှေ့ချထားတဲ့အခါကျတော့အဲဆရာတော်ကြီးကမေးတယ်ဒါဘာတော့ဆိုတော့ဆရာတို့ဒါလေးကိုကင်ပေးပါဗျာဆိုတော့ဟိုးဘုန်းကြီးတို့ကင်ရင်လက်ကမတန့်ရှင်းတာနဲ့ညက်ပတ်ရုံပဲရှိတော့မပေါ့ယူသွားယူသွားယူသွား မကိုင်းဘူးအဲ့ဒါဘာအဓိပ္ပာယ်လဲတိဋ္ဌိတေနာသူတို့ကနော်နာမည်ကြော်ကြတဲ့ဆရာတို့ကြီးတွေကိုင်းလိုက်ဒါဘာပြီးတယ်ညာပြီးတယ်ဘာဖြစ်တယ်ညာဖြစ်တယ်နဲ့ဖရာတရားတန်ခေါကိုယ်ကမှမူဒီလိတ်ပေါ်ကံဘွားဘက်သူကထုတ်ထုတ်တွားပြဖြစ်နေမှာဟမ်တထုတ်တို့တော့ဖြစ်နေမှာအဲ့ဒါမျိုးကိုဒါဒါလေးကိုဆောင်ထားတယ်ခုနပြောတယ်ဒီမုဒ္ဒမင်္ဂလာလို့သဘောမျိုးဟာဒါဆရာတို့ပြီးတာမပြီးတယ်လိတ်ချနေမှာဒီလိုဖြစ်မှာ ဒါဆရာတို့ပြောတာဘုန်းကြီးတို့ကရင်လက်ကမတန်ရှင်းတာနဲ့ညစ်ပိုက်အောင်မရှိလိမ့်မယ်ယူသွားယူသွားယူသွားမကင်ဘူးဘာဖြစ်လို့လဲ तू အယူမှားမှာ तू ဒီဗုဒ္ဓဘာသာလို့အမေရိကန်ကျောင်းတကာပဲဖြစ်ချင်းဖြစ်နေအောင်ပဲဒါပေမဲ့ကျောင်းတကာလောက်ပဲဖြစ်ပေမဲ့လည်းပဲဒီအယူသူ့မှာရှိနေတယ်ဆိုတော့ဆရာတို့ချစ်ချင်းသိတယ်ဒါမှသူ့ရဲ့စိတ်တန်တာနဲ့ဒီအတွင်းဒီ ဗုဒ္ဓဘာသာအမိခံဗုဒ္ဓဘာသာဒီလက်ကင်ဘွားလက်ကင်တာကိုလာပေးခြင်းအပြင်စရောကြီးရှိရနာရမဲ့တရားအားထုတ်ရမဲ့တရားကိုမတောင်းဆိုဘဲနဲ့သိကျင်တဲ့ဟာပု္ပ္ပာမမေးဘဲနဲ့လက်ကင်ဘွားလာအကန်ခိုင်းနေတာဘလောက်အောက်တန်းကြလဲကင်ပြောရရင်တော့မကောင်းဘူးဘာသာရေးအရာပြောတာပါဟိုလူအရာပြောတာမဟုတ်ပါဘူးဘာသာရေးအရာဘလောက်နှိမ့်တယ်လဲလို့ပြောတာနော်ဒါတော့ခဏခဏတွေ့ရတယ်ဦးဇင်းတို့နော်ဒါတော့ဆရာတော်ကြီးပြောတာဦးဇင်းသဘောကျလို့မှတ်ထားတာဒါပေမဲ့ဦးဇင်းလာပြီးတော့အနှင်းခိုင်းတော့နင်းပေးလိုက်မှခြေထောက် လည်းနေတော့ခံဘူးနော်ဒါကြောင့်ဆရာတော်ကြီးလည်းဘာမှသွားမခံနဲ့ကိုကြည်ညိုတဲ့သရာတရားလုံးမြတ်တာဘာမှမရှိဘူးဘာမှမရှိဘူးဆရာတော်ကြီးဒီလကုံတမားကြီးကိုအကျင့်ဉာဏ်နဲ့ကြည်ညိုလိုက်စမ်းပါအားရပါရနော်လက်ရှိဘဝလည်းကောင်းတန်တရားလည်းကောင်းပညာရှိတွေလည်းပဲချီးမွမ်းစရာကောင်းသူများလည်းအတူတူစရာကောင်းဟောဒီလိုအမျိုးတာမေးမှသူများအတူယူမှာမဟုတ်တဲ့လက်ကင်ဘွားကင်ခိုင်းတာတဲ့ဟိုကဖြန့်ဘာညာနဲ့မလုံးကြပါနဲ့နော်မိမိရဲ့အသိဉာဏ်နဲ့အောက်ကြပါတယ်အဲ့ဒါလေးပြောမေ့သွားလို့ခုနနော် ကောင်းပြီတခုသွားကြဆိုနောက်တစ်ခုကတော့တခြားမဟုတ်ပါဘူးသူတို့ဟာတွေကိုမိန်မဲတယ်မိန်မဲတယ်လို့ကဲ့ရဲ့နေတဲ့ပုံကိုယ်တွေဟာစဉ်းစားကြည့်လေမင်းတို့ဒါလေးမှမသိဘူးလားဟာမင်းတို့ကိုကိုယ်တာတွေကညှက်လိုက်တာဘာဖြစ်တယ်ညာဖြစ်တယ်လို့သူတို့ဘာတွေရဲ့အယူအဆကိုနှိမ်ချတဲ့ပုံကိုယ်တွေမိမိကိုယ်ကိုကြတော့မြင်ပြီးသားဖြစ်နေတာဒါကိုကိုပညာရှိလို့ဝန်ခံတာနဲ့တူတူပဲတဲ့ဒါဟုတ်ဆိုလို့ချင်တာနော်တခါဒါတွေမဲလားဆိုတော့မဟုတ်သေးဘူးဒီ ဒီဒိဋ္ဌိအယူကိုယူတဲ့ပုဂ္ဂိုလ်ကငါတို့ယူတာတာမှန်တယ်ဆိုတော့အစွဲကလည်းပြင်းပြီဆိုတဲ့ခါကျတော့သူတို့ရဲ့ဒီအယူပေါ်မှာပြင်းထန်တဲ့ဒိဋ္ဌိရဲ့နောက်ွယ်ကဘာလဲရှိသေးတယ်လဲဆိုရင်မာနလည်းရှိသေးတယ်နော်သူတို့ဘာတွေတာတယ်ဆိုတဲ့မာနဒါပေမဲ့တခုတော့မှတ်တာဦးဇင်းတို့ပြိဿနော်သင်္นานသားတွေအပြီးဒီမှာလည်းသင်ထားတယ်ဆိုတော့ဒိဋ္ဌိနဲ့မာနသည်လောဘမှုစိတ်၈ပါးမှာရှင်တွဲတယ် ဒါပေမဲ့ဒိဋ္ဌိသည်ဒိဋ္ဌိကရသံယုတ်စေ၄ပါးမှာနေတယ်မာနသည်ဒိဋ္ဌိကရဝိပယုတ်စေ၄ပါးမှာနေတယ်ဒိဋ္ဌိကရသံယုတ်စေကဒိဋ္ဌိနေတယ်ဝိပယုတ်စေကမာနနေတယ်သူတို့ရှင်သစ်နှစ်ကောင်တကူတယ်မအောင်ဘူးဘာကြောင့်လဲဆိုတော့ဒိဋ္ဌိသမားကလည်းသူ့ရဲ့အယူသားလေးမှန်တယ်ဆိုတော့မာနတစ်မျိုးပဲသူလဲနော်ဟိုကလည်းပဲထားပါတော့သူကပညာနဲ့ပတ်သက်တဲ့မာနဥပမာအဖြစ်ပြောမယ်ဒီနေ့ကလွယ်လွယ်လေးပဲ science ကိုလုပ်တဲ့ပုံကုန်နဲ့နော် scientist တွေနဲ့ ဘာသာရေးကောင်းဆောင်တွေအယူဝါဒတူခဲ့တယ်နော်မတူဘူး science ကသူတို့ရဲ့ဘာသာရပ်ကိုဖြစ်မြောက်အောင်လှုပ်ချင်းတည်သူတို့ရဲ့ဖရားဘာသာရေးသမားကသူတို့ရဲ့ကိုယ်ကိုယ်ရာတည်သူတို့ရဲ့ဘာသာရေးအယူဆိုတော့ science ကတီထွင်ချက်တွေဒီဘာသာရေးနဲ့မကပ်ရင်ဘာသာရေးသမားတွေက science ကိုမင်းတို့မလုပ်ရဘူးဘာရမကြိုက်ဘူးဘာဖြစ်တဲ့ညာဖြစ်တဲ့နဲ့အေးငါတို့ခွင့်မဆိုင်ဘူးငါတို့ရဲ့တီထွင်ချက်တာအောင်မြင်မှုအဓိကငါတို့လှုပ်ဆောင်ချက်တာအောင်အဓိကဆိုတော့ ကဲကောင်းပြီဒီဘက်ကပညာရှင်ကဘာသာရေးကိုဂရုမစိုက်သလိုဘာသာရေးကလည်းဟေးငါတို့ဘာသာမင်းကြော်မလုံးနဲ့ငါတို့ဘာသာရေးဟောပြောချက်တိုင်းနေကလုံးနှုတ်တွေပါတယ်မလုံးနဲ့လည်းမပြောဘူးလားလို့ဘုရားတာလောက်တာမင်းတို့အရာမဟုတ်ဘူးဆိုဟောတွေ့လားကလုံးနှုတ်လောက်တဲ့သိပ္ပံပညာရှင်နဲ့ဘာသာရေးဘက်ကဆရာနဲ့ပြဿနာမဖြစ်ဘူးလားလို့အဲ့ဒါပြောတာအဲ့ဒါပြောတာနှစ်ခုနော်ဒါကြောင့်ပညာရှင်ကပညာမှန်ရှိတယ်ဘာသာရေး ဆရာတွေကသူတို့ဘာသာမှသူတို့ဘာသာဆိုဒိဋ္ဌိပဲဒါပဲသူတို့နှစ်ယောက်အဲ့မှာသွားပြီးထိတ်တိုက်တွေ့တာနော်ထိတ်တိုက်တွေ့တာဒါကြောင့်သူတို့ချင်းကအဲ့မှာတယောက်နဲ့တယောက်အပြိုင်ကျဲတော့တာပဲဒါပေမဲ့ဒီနေရာမှာကြတော့ဘာလဲဆိုရင်သူကအယူကတော့ဒိဋ္ဌိဒါပေမဲ့သူကဘာကြောင့်မာနဖြစ်တယ်လဲဆိုရင်ကတော့ငါတို့ထက်တာတယ်ဆိုတဲ့အတိညာဏ်တာတယ်ဆိုတဲ့မာနမျိုးမလျှော့ဘူးသူဟာတာအမှန်အဲ့ဒါကြတော့မာနသဘောဆန်သွားတယ်နော်ဒါတော့အယူနဲ့ပတ်သက်ရင်ဒိဋ္ဌိသူတဲ့တာတယ်လို့မှတ်ရင် မာနာအဲ့ဒါကိုပြောတာဒါကြောင့်သူ့မှာဒိဋ္ဌိလည်းရှိတယ်မာနာလည်းရှိတယ်နော်ဒါကိုဆွဲလန်းတဲ့တဏှာလည်းရှိတယ်တဏှာရဲ့မာနာရဲ့ဒိဋ္ဌိရဲ့ဒါအရင်ကနေပဲနော်တန်တရားနဲ့ချက်တယ်ဟာကောင်းပြီဒုတိယအနောက်ဆက်နှစ်သွားကြစို့နော်အတိသာရဒိဋ္ဌိယာဝသောတမတ်တော်မာနေနာမတော်ပြိပုံဘုံနာမာနီ တယမေဝတာမံမနတာဘိတိတ်တော်ဒိဋ္ဌိခိတာတတတထာသမတ်တော်ဗာလိုက်မိမိကိုယ်ကို နာဘာသာရေးဆရာတွေကဒီဟာကိုဆိုလိုတယ်မိမိတို့ရဲ့ဘာသာတွေကိုသူများကြိုက်စေခြင်းတယ်နောက်တော့ခက်အလိုက်စနစ်အလိုက်ကိုယ့်ဘာသာကဘာသာဝင်သူများတင်များခြင်းတယ်နော်ဘာသာဝင်များခြင်းတော့ဒီနေ့ခေတ်လူတွေဟာဘယ်လိုပြောရင်ကြိုက်မလဲနော်ဒါဘာသာရေးဆရာတွေအများနဲ့ကြည့်နေတာပဲငါတို့ဘာသာကိုဘယ်လိုပြောရင်ကြိုက်လာမလဲစိတ်ဝင်စားလာမလဲပြောင်းတင်ပြောင်းပလိုက်မယ် तू ကဆိုတော့သူတို့ရဲ့ UTJ ကိုဒါပါတော့ဒီလိုစခဲ့ပေမဲ့ လူတွေကြိုက်မဲ့ဘက်ကိုလိုက်ရင်ပြင်ရင်ပြူရင်ဘာရင်ညာရင်ကနေအစာတွေအစာတွေအစာတွေအစာတွေအစာတွေတွက်လာတာဟာထဲပန်းများတွက်ပန်းများပြင်ပန်းများတော့အလောင်းကောင်းကြီးလိုပဲဖူးဖူးရောင်တလိုပဲတခါတည်းမူရင်သူ့ရဲ့သူတို့ရဲ့ပြောတဲ့အကြောင်းတွေယုတ်တိတွေလက္ခဏာတွေကကင့်သွားတဲ့ခါကျတော့ဘာမှမသိတော့ဘူးလို့ပြောတာတကယ်ယုတ်တိဗေဒနဲ့လည်းမကိုက်တော့ဘူးသူတို့ပြောဆိုချက်တွေနဲ့ရှေ့တဲ့နောက်တွေမညီတော့ဘူးလို့ပြောတာရှေ့တဲ့နောက်တွေအကုန်လုံးကဆန့်ကျင်ကုန်ပြီတဲ့သူ့ရဲ့ဆိုလိုရင်းကဒါဂါထာရဲ့အတိတ်ပဲပေါ့နော်ပြီးတော့မှလာပဲတခါ သူကမိမိကိုယ်ကိုကြတဲ့လက်ဘာသာရေးမှာငါတကယ်ပန္ဒိတ်ဆရာကြီးတခုပဲဆိုတော့သူတို့ဘာသာသူတို့တွေဘွဲတစိတ်တွေပေးခတ်နေဟာငါတော့ဘာသာရေးဘက်မှာတကယ်တပကန်းကကတတ်တဲ့ပညာရှိကြီးပဲဆိုတော့အဲ့ဒါလို့သူကိုယ်ကိုသူအထင်ကြီးတာကိုပြောတာနော်အဲ့တော့နောက်ဒီနေရာမှာပြောချင်တာကဒီအတိအတိတာရဒိဋ္ဌိဆိုတာကပြောရမယ်ဆိုလို့ရှိရင်တကယ်လောကကိုယုတ်တိယုတ်တာနဲ့တည်တည်ချာချာစဉ်းစားရတဲ့ပုဂ္ဂိုလ်က တစ်ဆက်ချင်းတစ်ဆက်ချင်းထောက်ပြီးတော့မေးလိုက်လို့သူတို့အဖြေကမရှိတော့ဘူးလို့ပြောတာအဖြေမရှိတော့ဘူးဆိုတော့တကယ်ယုတ်တိယုတ်တာရှိအောင်မပြောနိုင်တော့ဘူးเนาะဒါကြောင့်မလို့သူတို့ရဲ့တချို့ဘာသာတွေမှာမင်းမမင်းနဲ့မင်းမစင်းစားနိုင်မင်းတို့အုံနောက်ကဖြုတ်အုံနောက်လောက်ပဲရှိတာဖြုတ်ကတည်တည်လေးအုံနောက်ပါလာတော့မသိဘူးဆိုတော့မင်းမဲ့ပုံကိုတခါတည်းပိတ်ပြစ်လိုက်တာဒါမင်းအရာမဟုတ်ဘူးဘုရားသခင်တို့အရာ ဘာဖြစ်လို့လဲအဲ့ဒါလိုပိတ်မထားရင် तू လည်းမဖြေတတ်ဘူးဆိုလိုတာက तू prophet ကြီးမလားယာခံမယ်လေဒါတော့ဟိုဘက်ကိုစခဲ့တဲ့ဟာလည်းဒီလိုစပြီးယုတ်တိယုတ်တာလည်းမတန်ဘူးမှန်တယ်ရှင်းနောက်တော့မညီဒါပေမဲ့ငရုတ်မသိတာဖျားသိတယ်ဒါတော့မင်းမင်းမနေနဲ့အဲ့လိုမင်းထိုင်မဲ့ရှေကိုတာပဲဒါကိုပြောတာအဲ့ဒီလိုအမျိုးမရှိဘူးလားရှိတယ်တည်တည်ချာချာစီစီပေါပေါမေးတဲ့လူနဲ့တွေ့ပြီဆိုရင်သူတို့အဖြစ်မရှိဘူးအဖြစ်မရှိတော့ဘာကြောင့်မရှိတယ်လဲဆိုရင် မေးသူကို၌ကတည်တည်ချာချာမေးသူရဲ့အတွေးခေါ်ကတည်တည်ချာချာထောက်ပြီးတော့လိုက်ဆက်တာတစ်ချက်ချင်းလိုက်ဆက်တော့သူ့ဟာတွေကဂွန်းစစ်တမရှိတော့ဒါနဲ့ဒါနဲ့ထောက်လိုက်လဲသူပြောတာလည်းရှင်းအောင်မကောက်ဒါနဲ့ဒါနဲ့ထောက်လိုက်လဲကြောင်းကျိုးကျုပ်တိမရှိဘူးလောကပြိုထုံးစံလည်းမရှိဘူးအဲ့ဒါလုံရင်လုံရင်ကနေပြီးတော့သူ့ဘာသာကလူမကြက်ကြက်အောင်လို့သူကအကောင်လုံးလှုပ်ထားတဲ့ခါကျတော့ခုနပြောလို့အသေးကောင်ကြီးဟိုဘက်ဒီဘက်ဖုံးထားတယ်လို့ဖူးဖူးရောင်ဖြစ်သွားတာအဲ့ဒါကိုပြောတာနော်ပြီးတော့အဲသူက ညာရှိတွေကဒါဒီလိုပြောဆိုပေမဲ့ तू အယူလေးနဲ့ तू ကဒါသဘောကျလို့ကျင်တယ်လို့ပီတိဖြစ်နေတာနော်ဒါပြီးတော့လူတကာရှိရှိအတွေးခေါ်မဲ့တဲ့နော်ပညာမရှိတဲ့ပုဂ္ဂိုလ်တွေဂျားတဲ့ရောက်ပြီဆိုရင် तू ကဆရာကြီးလောက်တာကိုဆရာကြီးလောက်တာနော်ဦးဇင်းတို့ဒစ္စကပရပတ်ကြီးတံပြပတ်တယ်ဆိုတော့အဲ့ဒါကိုပြောတာဟုတ်တယ်မဟုတ်လားလို့အဖေဘက်ကပညာ900အမေဘက်ကပညာ900ပြီးတော့ तू ကိုယ်၌ကတီထွင်ထားတဲ့အတွေးခေါ်ပေါင်းနေဆိုရင်ပညာပေါင်း1000ဒါတော့ तू ကလည်းပဲ အခမ်းပွဲမှန်သမျှလိုက်စားမင်းကြီးမင်းသားတွေရဲ့ဆရာကိုနန်းတွင်းထဲမှာမင်းကြီးမင်းသားတွေရဲ့ဆရာဆိုတော့ဒီဆရာတွေဆိုတော့ရှိသမျှအခမ်းပွဲတွေဟိုနာပါတီပွဲတွေအကုန်လုံးသူလိုက်စားတော့ဘိုက်ကြီးကဖူးရွှဲရောင်တော့ဧကနာတန်ရောငါပညာတွေအတွင်းထဲမှာ interest တွေတိတ်များနေပြီထင်တယ်ဆိုပြီးတော့အတိုးတွေများတဲ့တိုးဆိုဘိုက်ကြီးပေါက်မှာဆိုလို့တမယာကြီးပတ်ထားတာလေအဲ့ဒါသူတို့ပဲအဲ့ဒါတော့သူကနေပြီးတော့အခမ်းပွဲကြီးတွေဆိုလို့ရှင်သူကခါတဲ့ခန့်ခန့်ညာညာဖန့်ဖန့်မဲမဲကြီး ကလထိုင်ကြီးကြီးမှရှေ့ထိုင်ပြီးတဲ့ခါကျတော့ तू ဟာလူလူကြည့်လိုက်တယ်တိုင်းနိုင်ငံအသီးသီးကနေလာတဲ့မင်းကြီးမင်းသားတွေတိထေသူကြွယ်တွေတဲ့ဘယ်ကောင်ပညာရှိမလဲဘယ်ကောင်ထောင်မလဲဆိုတာကြည့်ပြီးတော့အဲ့ဒီကောင်တွေ तू သွားစကားညင်းတာ तू အဲ့လိုနည်းနည်းစောစောစောစောပြောတဲ့ကောင်လာခဲ့သားမင်းကငါပြောမယ်ဆိုတော့သူ့ရဲ့ technology တွေကလည်းသူ့ရဲ့တက်ကပေတာလည်းအများကြီးဆိုတော့သူ့ကိုနိုင်အောင်သူမှမညင်နိုင်ဘူးသူ့ညံနေသူဆရာလုပ်တဲ့ပုံကိုယ်တွေကတခါတဲ့ဒီသစ္စကကလှဲ့လိုက်ပြီဆိုလို့ရှိရင်အကုန်လုံးဝက်လက်ကြောင်းပတ်လဲသူကနေသူဘာမှမသိတော့တဲ့ခါကျတော့ အင်ကြီးမှာချွေးတွေထွက်လို့ဆွဲပြီးတော့ညှစ်လိုက်ရင်တောင်အရေထွက်တယ်အဲ့လောက်တည်းနောက်ဆုံး तू ကဘလောက်ပြောလဲ तू ကအေးတဲ့ငါမင်းတို့လိုသိရှိတတ်တော်တွေကိုမပြောနဲ့တဲ့ငါလိုအကောင်ကတဲ့တင်းငုတ်ကိုသွားပြန်တင်းငုတ်တောင်မှာအဲအဲ့ဒါ तू ပြောတာတစ္ဆက်က तू ပြောတာ तू အပြောဘလောက်ကောင်းတယ်လဲဆိုတာတဲ့မင်းတို့လိုလူလိုမပြောနဲ့တဲ့နောက်ဆုံးကြရင်ဆိုလိုတာရှုံးတဲ့လူကခေါင်းညင်ရချင်းဆရာခေါ်ခြင်းမဟုတ်လားဟုတ်ပါတယ်ဆရာကြီးဆရာကြီးပြောတာမှန်ပါတယ်လို့ညင်ရတာနောက်ဆုံးကြတဲ့သူကပုတ်လိုက်တယ်မလောက်လေးမလောက်စားပေါ့မင်းတို့လို မင်းတို့လိုအကောင်လေးတွေမပြောနဲ့တဲ့ငါကပြောရင်တင့်ကုန်တော့ခေါင်းညင်းရလေသူပြောပြတယ်သူပဲဒါတော့အဲ့ဒီလိုမျိုးကိုကိုကိုဘန်ဒကြီးဖြစ်နေဆရာတင်းပြီးတော့လောကမှာဒီတနေမှာဒီမြို့မှာဒီနိုင်ငံမှာသူကဆရာကြီးဖြစ်နေခန္ဓာကိုဘန်ဒကြီးလို့ပြောတာနော်အဲ့ဒါတော့ကိုဘာသာကိုဘိသိက်သွင်းကိုဘာသာကိုဒီဘွဲ့ပေးဒါတော့ဥစဉ်တဲ့နိုင်ငံလည်းပေးရတာပဲပေးကြဘူးလားလို့ကိုဘွဲ့ကို ပေးတာဘာဆန်းလို့လဲလို့နော်ဒါတော့ပေးကြတာပဲ ဒါကြောင့်မလို့တချို့ဘွဲကဘွဲနဲ့လူနဲ့လည်းမတန်ဘူးဘွဲတခြားလူတခြားဘွဲဆိုတာသူများကပေးမှကောင်းတာနော်သူများဆိုတာကပညာရှိတွေကပေးမှကောင်းတာအခုတော့ကိုယ့်ဘွဲကိုလက်ဖက်ထိုးပြီးတော့ယူတဲ့ဘွဲတွေအခုသစ္စကတို့လို့ဆိုတာကိုယ့်ဘာသာကိုယူထားတဲ့ဘွဲတွေပဲအများကြီးလောကမှာဒီနေ့ဒီနေ့20ရာစုနဲ့နော်ဘွဲတွေအဲ့ဒါတွေအဲ့ဒါမျိုးတွေပြောအဲ့တော့ကိုယ့်ဘွဲနဲ့ကိုအဲ့ဒီလိုယူပြီးမှမာနတက်နေတာတွေကိုပြောပြတာ ဒါတော့သူတို့ကိုသူတို့ကြတော့သူတို့ဝါဒနဲ့သူတို့ကျင့်တယ်လို့ဆရာကြီးတွေဖြစ်လို့အဲ့ဒါဝါဒရေးဘာသာရေးဆရာတွေရဲ့မာယွန်းจิตတယ်။ကဲဆက်သုံးသွားကြစို့ပရဒစေနော်ပရဒစေဟိဝသတာနိဟိနောတုမောတဟာဟောတိနိဟိနပညောအထစေတယံဝေတကုဟောတိဒီရောနာကောစီဘာလောသမနေတုအတ္တိ မိမိကိုယ်ကိုချီးမြှောက်ပြီး ကဲမြတ်စွာဘုရားထောက်ပေးတာလေကိုကိုကိုပန္တိတာတစ်စက်ခတ်နှိပ်ပြီးတော့ပညာရှင်ကြီးဖြစ်နေသူကနေတကာရတကာလှည့်ကြွားနေတယ်ဆိုပါတော့နော်နောက်ပြီးတော့သူများကိုလည်းနှိမ်ချတယ်ဘာသာရေးရောလူရောနော်မင်းတို့ဘာသာကဘလို့နှိမ်နေမင်းတို့ကောင်းတယ်လဲတုံးလိုက်တာဒါတော့မသိဘူးလားတို့ဘာသာကိုကိုဘာတော့လားစသည်ဖြင့်ဒါတွေကဒီနေ့လည်းပြောနေတာပဲ နော်မင်းတို့ကိုတနာလို့လို့တို့ကကဲတာအဲ့ဒါလိုပြောတာအဲ့တော့သူတစ်ပါးတွေကနော်ကိုကနေသူများကိုနှိမ်ချလို့အပြောခံရတဲ့သူတွေနှိမ်ချသွားပြီးရုပ်နှိမ်သွားပြီးဆိုလို့ရှိရင်ပြောတဲ့သူလည်းအတူတူပဲတဲ့ရုပ်သွားမှာပဲတဲ့ရုပ်နှိမ်သွားမှာပဲတဲ့ဘာဖြစ်လို့လဲသူများလည်းကိုဒီလိုပဲပြောမှာပဲနော်ကိုကိုဘာသာအရသူများကိုရုပ်နှိမ်သွားရင်ကိုပြောလဲလို့မင်းတို့ကတော်နှိမ်တဲ့ကောင်နဲ့တော်ညံ့တဲ့ကောင်နဲ့နော်စသည်အဲ့ဒါလိုပြောလို့တကယ်လို့များရုပ်နှိမ်တယ်ဆိုပါတော့တဲ့သူများဘာသာကလည်းကိုကိုမပြောပြီဘူးလား ပြောတယ်ဆိုကိုလည်းပြောတဲ့တဲ့ကိုလည်းတခါတည်းပါသွားရောဆိုလိုတာနိုင်နေတဲ့ကိုလည်းပါသွားတယ်တဲ့နောက်ပြီးတော့ကို့ဘာသာကိုပညာရှိငါတို့ဘာသာနဲ့ငါတို့ကတော့သူများကိုမပြောဘူးပဲစားပါတို့ဘာသာကတော်ရုံတောင်းလို့မကိုကွယ်နိုင်ဘူးဒါကနော် IQ ဘလောက်မြင့်မှကိုကွယ်နိုင်တာလာမယ်လေဆိုလိုတာကညံကောင်းတဲ့သူတွေမှအတွေ့အခေါ်ရှိတဲ့သူတွေမှပညာရှိတွေမှကိုကွယ်နိုင်တာဆိုလိုတာကအဲ့ဒါလိုပြောလဲသူကို၌ကဘာဖြစ်နေပြီလဲပညာရှင်ကြီးပေါ့နော်ကို့ဘာသာကိုပညာရှင် ဘွဲတစ်စစ်ခတ်ပြီးတော့အဲ့ဒီလိုကိုးကွယ်ကြသလားဆိုရင်ကျန်တဲ့ပုံကိုယ်တွေလည်းကိုယ့်ဘာသာနဲ့ကိုယ်ကျင့်နဲ့လို့နော်လက်ခံပြီးယုံကြည်ပြီးကိုးကွယ်တယ်ဆိုရင်ဘယ်မှလဲသူယုံမှရှိစရာလောကမှာလောကမှာသူယုံမှရှိပါအောင်မလားရှိဘူးလေကိုယ့်ဘာသာနဲ့ကိုယ်ကျင့်နဲ့လို့ဟိုမှန်တယ်ထင်ပြီးကိုးကွယ်တာပဲဒါကြောင့်မလို့သူတို့ပြောတဲ့အတိုင်းဆိုလို့ရှိရင်ဟိုသူများပြောကိုကပြောလို့သူများနှိမ်သွားတယ်ဆိုရင်အကုန်လုံးလူတွေအကုန်လုံးလူယုံမှတွေဖြစ်မှာပဲသူများမပြောချင်တဲ့ကိုယ့်ဘာသာကိုပညာရှိထားရင်လည်းလူတိုင်းပညာရှိဖြစ်ကုန်မှာပေါ့လို့မြတ်စွာဘုရားထောက်ပေးတာ နောက်တမဏဆိုတဲ့နာမည်လေးတခုဒါတော့ဘုသူရဖြစ်အောင်တမဏဆိုတာကဘုံဆိုင်နာမည်လို့မှတ်ထားပါဘုံဆိုင်နာမည်ဆိုတာဗုဒ္ဓဘာသာမှာလည်းသုံးတယ်ဗုဒ္ဓဘာသာရဲ့အပြင်ဘက်တင်မှာလည်းတမဏလို့သုံးတယ်ပြောရမယ်ဆိုလို့ရှိရင်ဘာသာရေးတစ်ခုဘာသာရေးတစ်ခုဝင်ပြီးတော့မှအကျင့်တစ်ခုကိုကျင့်လိုက်ပြီနော်အိန္ဒိယမှာဆိုအများကြီးပဲနည်းနည်းနော်အကျင့်နေမဟုတ်တော့သူ့ဘာသာဘယ်လိုက်မဲ့ဝင်ဝင်ပေါ့နော်သူတို့ကျင့်ပြီးလို့ရှိရင်သူတို့ကိုယ်ကိုသူတို့လည်းကိလေသာငြိမ်းပြီးလို့ယူဆတယ်အဲ့ဒါတော့ယူဆပြီးလို့ရှိရင်ငါလည်းတမနာဖြစ်ပြီ ငါလည်းဖြစ်ခဲ့တယ်ငါသူလည်းဖြစ်ခဲ့တယ်ဆိုရင်ဘာသာတိုင်းမှာတမနာတွေဖြစ်နေတယ်ဦးဇင်းတို့ဗုဒ္ဓဘာသာမှာလည်းတမနာလို့သုံးတယ်တမနာဆိုတာကိလေသာငြိမ့်သူလို့အဓိပ္ပာယ်ရှိတယ်ဒါပေမဲ့ဦးဇင်းတို့ဗုဒ္ဓဘာသာမှာတမနာသုံးတာကတကယ်အစစ်တမနာကရန်တာဖြစ်မှသုံးတယ်နော်တကယ်ကိလေသာငြိမ့်ပြီးမှသုံးတယ်ဒါတော့ဓာတ်တိုင်းအဖြစ်မြတ်စွာဘုရားကတမနာဆိုတာရန်တာကိုခေါ်တယ်သို့တော့တမနာဖြစ်ဖို့တို့ခြစ်တက်နေတဲ့ပုံကိုယ်တွေကိုလည်းပဲမိမိတို့ရဲ့အဆင့်လိုက်အဆင့်လိုက်အဆင့်လိုက်မိမိတို့ ကိလေသာကိုတတ်နေတဲ့မြတ်ထိမ့်ချုပ်ပြီးတော့ငြင်းအောင်လုပ်နေတဲ့ကျင့်နေတာဖြစ်တဲ့အတွက်အဆက်ကိုသွားချစ်တင်နေတာဖြစ်လို့သူတို့ကလည်းတမနာလို့ခေါ်တယ်။ဦးဇင်းတို့တက္ကရာကမှလည်းတမနာပဲခေါ်လို့ရပါနော်ဒါပုံဆိုင်နာမယ်။မိမိကိလေသာကိုမိမိထိမ့်ချုပ်နေတယ်ထိမ့်ချုပ်နေသည့်လျောက်ထိမ့်ချုပ်နိုင်တဲ့လောက်အေးမြခြင်းရတယ်။ဒါတမနာအတွက်ခံစားလဲရတာပဲ။နော်တနည်းဘိက္ခုလည်းအတူတူပဲ။ဘိက္ခုဆိုတဲ့နာမည်ကဘုန်းကြီးတွေရဟန်းတွေကိုခေါ်တယ်ဆိုပေမဲ့မာသီရိပ္ပံတို့ထာဂရဓမ္မဖွင့်ထားတာတွေကတော့ နော်ကိလေသာငြင်းအောင်ကျင့်နေတဲ့ပုဂ္ဂိုလ်တွေသတိပဋ္ဌာန်ကိုကျင့်နေတဲ့ပုဂ္ဂိုလ်တွေဒီဒါဘိက္ခုတွေပဲတဲ့ခိုင်နော်ဦးဇင်းတို့အိမ်တကအိမ်ပေါက်တကလှည့်ပြီးတော့ဆွမ်းကန်စားတဲ့ဘိက္ခုဆိုတဲ့ definition ကတော့တတ်တတ်ပေါ့ဗျာဒါတော့သင်္ကန်းဝတ်တဲ့ပုဂ္ဂိုလ်တွေတွေ့ပဲရတယ်လူတွေမပါဘူးဒါပေမဲ့သတိပဋ္ဌာန်တရားကိုကျင့်ကြံပွားများအားထုတ်နေတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်လူဖြစ်စေယဟန်ဖြစ်စေအဲ့ဒါအလုံးဘိက္ခုတွေဒါတော့မိမိတို့လည်းဘိက္ခုခေါ်ခွင့်ရှိတာပဲ နော်အထူးသဖြင့်အမျိုးသမီးတွေကိုတို့ကဟာလာကိုမှတော့အမျိုးသမီးဖြစ်လို့ဘုန်းကြီးဝတ်ခွင့်မရှိဘူးဆိုပြီးတော့မှဟာလာယောက်ျားတွေကတော့အခွင့်ရှိပေမဲ့လည်းမိုးချင်ဘူးဖြစ်နေတယ်နော်ဒါတော့မိမိတို့ယောက်ျားရမိမဝတ်ချင်တယ်ရောမွေးချင်တယ်ရောတမနာဘေကုအမိရချင်တယ်ဆိုရင်သတိပဋ္ဌာန်လောက်တာအထုတ်ပါနော် အာလုံသတိပဋ္ဌာန်လောက်လောက်နေရင်ဘေကုလို့ခေါ်ရင်လည်းမမှားဘူးတမနာလို့ခေါ်ရင်လည်းမမှားဘူးဘာဖြစ်လို့လဲတပည့်တော်တို့ဒီမြတ်စွာဘုရားဟောတဲ့သတိပဋ္ဌာန်တရားတွေကျင့်နေတဲ့အတွက်ကြောင့်မလို့ဒီလိုတွေတဏ္ဍာမှာသတိပဋ္ဌာန်တရားကိန်းတဲ့အတွက်ဘေကုလို့ခေါ်ခွင့်ရှိတယ်လို့ပြောပါတယ် တပည့်တော်တို့ဒီကျင့်တဲ့အလျောက်တပည့်တော်တို့ရဲ့ကြင်ကြံမှုအားလျော်စွာတပည့်တော်တို့တကယ်ငြိမ်းချမ်းမှုကိုလည်းခံစားရပါတယ်ခံစားရတဲ့အချိန်လေးမှာငြိမ်းချမ်းမှုရတဲ့အတွက်တပည့်တော်တို့ဒီအစစ်မဟုတ်တော့လဲအတုတမနာလေးတွေပါခိုးခွင့်ရှိပါတယ်နော်ဒါကြောင့်ဦးဇင်းတို့တကယ်ကမှဒီအားတက်เสียရပါဒါကကဲနောက်တစ်လုံးဆက်လေးသွားကြစို့နော်အညာဣတောယာဘိဝဒန္တိဓမ္မံအပရဒ္ဓသုတ်တိမကေဝလီတေ ဧဝံပိဒိဋ္ဌယာပုထုသောဝဒန္တိတန်ဒိဋ္ဌိရာဂေနဟိတေဘိရတ္တာငါတို့အယူမှတပါ ဟုတ်ပြီနော်မိမိတို့ကကိုယ့်အယူကိုအမြဲတမ်းချီးမွမ်းပြီးတော့ဂုဏ်တင်ပြီးတော့ပြောဆိုတယ်အဲ့တော့ကိုယ့်အယူကိုချီးမွမ်းပြောဆိုတဲ့သူတွေဟာတဲ့နော်ဒီ ဒီဒိဋ္ဌိတွေဟာဗောလေပြောမယ်ဆိုလို့ရှိရင်တော့သူတို့ရဲ့ဝါဒကိုသူတို့ချီးမွမ်းပြီးတော့ပြောဆိုနေတဲ့အတွက်ကြောင့်မလို့သူတို့ကတကယ်အမှန်တရားကနေပြီးတော့မှတိမ့်ချော်ချွတ်သွားပြီလမ်းလွတ်သွားပြီလို့ဆိုလိုတယ်နော်အဲဒါတော့သူတို့ကသူတို့အယူဝါဒပေါ့ဗျာပြောရမယ်ဆိုလို့ရှိရင်တော့သူတို့ယူဝါဒကိုဂုံတင်ပြီးတော့ပြောပြောပြီးတော့သူတို့အယူကိုမလိုက်ခဲ့ဘူးဆိုလို့ရှိရင်သူတို့ကဒီလူတွေကတော့တော်တော်တနာဖို့ကောင်းတာပဲလူဖြစ်ရကြုံမနှက်ဘူးဘာဖြစ်လို့လဲငါတို့ပြောတာကိုသူတို့မကြင်ကြဘူးမလိုက်နာကြဘူးလို့သူတို့ကသူများကိုအဲ့လိုပြောတာ နော်အဲ့တော့တို့ကတနာတယ်ဆိုတဲ့သဘောမျိုးပေါ့လေသူများတွေကိုကံမကောင်းမှုဆိုတဲ့သဘောမျိုးပြီးတော့မှတို့ကိုကိုတို့ကြတာအဲ့ဒီယူကိုအတင်းတခါတည်းဟောပြောပြီးတော့စွဲနေတာဒါကြောင့်သူတို့ဘာတွေကိုတော့နှိမ်ချပေါ့နော်အဲတနာတယ်လို့လို့နဲ့ဒါတော့ဘာကြောင့်မလို့တို့တွေကဒီလောက်ပြင်းပြင်းထန်ထန်ကြီးဖြစ်တယ်လဲဆိုရင်ဒီနောက်ဆုံးစကလုံးလေးကတန်တိတိဒါကိနာတဲ့သူတို့စွဲတဲ့ဟာတွေကအတွင်းနဲ့ရောက်နှစ်နှစ်နဲ့နဲ့စွဲပြီးပြီဆိုတော့နော်ဒါတွေကဘုရားတောင်းတို့ချွတ်လို့မရဘူး နော်ဘယ်ဘုရားမှလောကမှာတတ်တော်တွေအကုန်ချွတ်နိုင်တယ်ဆိုတာမရှိဘူးဒါကြောင့်ဘုရားဘုရားလက်လံတယ်ဆိုတာဒီအများကြီးပဲရှိတယ်နော်ဒါတော့ကောင်းပြီဒါဒီလိုဟိုတဲ့ကပြောချင်တာကတော့မြတ်စွာဘုရားကဒီပုံကိုယ်တွေကဒီလောက်ကြီးဖြစ်နေတာဘာကြောင့်လဲဆိုရင်သူတို့အယူသူတို့ကိုစွဲတာကဘုရားတောင်မှချွတ်မရလောက်အောင်ကိုခက်တယ်လို့ဆိုလိုတယ်စွဲနေတာအဲ့ဒါဒီကာထာရဲ့အတိတ်ပဲပါပဲနော်အဲနောက်တစ်ခုသွားကြစို့နော်အချိန်နည်းနေပြီဣဒေဝသုတ်တိ နိညေတုဓမ္မေတုဝိတုဒ္ဓိမာဟုဧဝံပိဒိဋ္ဌယာပုထုသောနိဝေထာတယတကာယနေတထဒံလံဝဒါနာမိမိတို့အယူ၌ကဲကဲတဆွဲကြကုန်သောဒိဋ္ဌိတို့သည်ဤဆုံးအပ်ခဲ့ပြီးသည့်အတိုင်းမိမိတို့အယူ၌သာလျင်စင်ကြယ်ခြင်းကိုပြောဆိုကုန်၏ မိမိတို့အယူမှတပအခြားသော တရားတို့၌စင်ကြယ်ခြင်းကို မပြောဆိုကြကုန်ဤနည်းအားဖြင့်လည်းမိမိမိမိတို့ဤတရားမယားဖြစ်သောဥဆောင်သော ဟောပြောသောဆရာထိုဆရာဟောကြားအပ်သောတရားလိုက်နာကျင့်ဆောင်သူတပည့်မိမိတို့အယူအဆမိမိတို့အကျဉ်းလန်း၌တဲ့ဝန်ကန့်ညိဒီနေ့ဂုံလျက် မြဲမြံခိုင်ခံ့တည်တံသောဝါဒရှိကုန်၏ဟုတ်ပြီသူတို့အဲဒီလိုဟောပြောจิตတွေကိုဒီဝါဒတွေကိုပြောတဲ့အခါမှာသူတို့ရဲ့ဆရာတွေခေါင်းဆောင်ဆရာတွေပေါ့နော်ပြီးတော့မှ နောက်လိုက်တပြည့်တွေနောက်တော့သူတို့ရဲ့အယူဝါဒတွေအဲ့ဒါတွေကိုဒါဒီလမ်းစဉ်ကသာလွတ်မြောက်ရေးလမ်းစဉ်ပေါ့လွတ်လွတ်မြောက်ရေးလမ်းစဉ်ဖြစ်နေဟောတယ်ပြီးတော့မှကိုယ်ဝါဒနဲ့ကိုချီးမွမ်းပေါ့နော် ပြီးတော့မှတခါအဲ့ဒီဝါဒကိုပဲသူတို့ရဲ့ဘဝလမ်းစဉ်ရဲ့လွတ်မြောက်ရလမ်းစဉ်ဖြစ်နေအခိုင်အမာယုံကြည်ထားတာကိုပြောတာဒါတော့အဲ့ဒီဒါကြီးကိုပဲအခိုင်အမာစွဲပြီးတော့မှတခါတည်းမလွတ်နိုင်ပေါ့နော်ဘယ်သူတွေမှပြောလို့ဟောလို့နားချလို့မရအောင်ဖြစ်နေတာကိုပြောတာဒါတော့အဲ့ဒီဝါဒမှာအိမ်တပွဲဖြစ်နေတာဒါတော့လူတွေမှာအိမ်မီနေပြီဆိုလို့ရှိရင်အိမ်ဆိုတာဟာအများရနေတာအလဲသွားရင်ခဏပဲပြီးတော့ပြန်လာ ဒါပဲဟိုကလေးတရားလေးလှုပ်ကြည့်နော်နည်းနည်းပါးပါးဟုတ်တယ်လို့ပါညာနောက်ဆုံးကျတော့သူဘာသာသူပြန်ဝင်သွားတာဒါကိုပြောတာအဲ့တော့အဲ့ဒီအကျင့်မှာကကတ်ဝင်ပြီးတော့မှကိုယ်အိမ်လိုဆွဲဆွဲညင်ညင်ဆွဲဆွဲလန်းလန်းဖြစ်နေတာကိုဒါသူတို့ဘာကြောင့်လို့ဒီလိုဖြစ်တယ်လဲဆိုရင်တဲ့သူတို့ရဲ့အယူအဆဝါဒတွေမှာပြင်းပြင်းထန်ထန်သက်ဝင်ကန့်ညိတွေ့တာမှုကြောင့်ဆွဲလန်းမှုကြောင့်ဒီလိုဖြစ်နေတာလို့ပြောတယ်သူတို့ကလည်းသူတို့အယူဝါဒဆွဲယူခဲ့တဲ့အတိုင်းပေါ့နော်တတ္တတအုပ်စုကလည်းတတ္တတအတိုင်း ဩစေတာကလည်းဩစေတာအတိုင်းအာဟိတုဒိဋ္ဌိကလည်းအာဟိတုနတ္ထိကဒိဋ္ဌိကလည်းနတ္ထိကနော်အဂရိယဒိဋ္ဌိသမားလားအဂရိယဒါကိုသူတို့ဟာနဲ့သူတို့ပဲမှန်တယ်ဆိုပြီးတော့မှဂုံတင်ချီးမွမ်းနော်သူများတို့တော့ကဲ့ရဲ့အဲသူတို့ဟာနဲ့သူတို့ကြတာတခါနဲ့စွန့်ပြဲပြီးဆုတ်ထားတာဆုတ်ထားတယ်ဆိုတော့အဲ့ဒီအယူထဲမှာသူတို့ကစွဲလန်းနေတဲ့အတွက်တဲ့ဒီတိုင်းပြောဆိုခြင်းဖြစ်ပါတယ်လို့ဆိုလိုတယ်ဒီကနေအိမ်သဖွဲသူတို့အယူမှာစွဲကတ်နေတာပြောတာပြီးတော့နောက်တစ်ခုကိုဆက်ကြစို့တကာယနေဝါပိ ဒံလံဝဒါနောကမေထဘာလောတိပရံတဟေယတယံဝါသော မေဓကမာဝဟေယပရံဝဒံဘာလမတုဋ္ဌိဓမ္မံမိမိဤအယူဝါဒအကျဉ်းလန်း၌သာလျင်ခိုင်မြဲသည်ဟု ဆိုနိုင်ပါသောလဲအယူဝါဒအသီးသီးရှိကြသောဤသူတို့တွင်အဘယ် အခြားဘယ်ပုဂ္ဂိုလ်ကိုမိမ့်မဲ့တွေဝေသူဟု၍ရောဆိုနိုင်ဘာတော်အနိအယူကွဲပြားသည့်တပါသူကိုမစင်ကြဲသည့်အကျင့်တရားရှိသောသူ လူပါလာဟုပြောဆိုခဲ့သောထိုပြောဆိုသောသူသည်မိမိကိုယ်တိုင်ပင်ညှင်းခုန်ခြင်းသို့ဆောင်းရရောက်၏ဟုတ်ပြီလူတိုင်းလူတိုင်းသူ့အယူကိုယ်ယူတာဆောက်ကင်ထားကြတာပဲเนาะဆောက်ကင်ထားကြတယ်ဆိုတော့ ဒါမိမိကိုယ်ကိုမိမိလက်ဒါအလုံးပြည့်ပြည့်စုံတဲ့အယူဝါဒတစ်ခုအဖြစ်နဲ့စုပ်ကင်ထားကြတာပြီးတော့မှအဲ့ဒါလို့စုပ်ကင်ထားတာဖြစ်တဲ့အတွက်လူတိုင်းကဒါကိုကျင့်တဲ့လို့ကိုယူရဲဆိုရင်ကိုကိုကိုပညာရှိနေနေတော့ငါဒါလောက်မတုံးဘူးလို့သတ်မှတ်ထားတာပဲဒါတော့ကိုယူနေကိုဆိုရင်ကိုကဘာလဲပညာရှိဒါလို့ဆိုရင်လောကမှာလူမိုက်ဆိုတာဘယ်ရှိတော့မလဲကိုယူနေကိုဇွဲနေတာပေါ့အဲ့ဒါတော့ဒါတော့ဒီလိုတာပြောကြမယ်ဆိုရင်ဘယ်တော့လူမိုက်လောကကြီးမှာဘယ်လိုရှိပါမလဲလို့ပြောတာပြီးတော့တခါ ကိုနဲ့အယူမတူတဲ့သူတွေကိုနှုံတယ်အားတယ်တုံးတယ်ဘာဖြစ်တယ်ညာဖြစ်တယ်ပေါ့ဗျာတခါတည်းတော်ထဲမှာနေတဲ့လူရိုင်းနေလောက်တာတာအသက်ရှူတဲ့တာတာပေါ့စသည်ဖြင့်တငနာဟောရင်ပေါ့နဇရွယ်လေးတွေအဲ့လိုမရင်ကျစ်သေးတဲ့ပုံကိုယ်တို့ပြောမယ်ဆိုလို့ရှိရင်လေတဲ့သူတို့ဘာတွေကိုအဲ့ဒီလိုတာနှိမ်ချနေမယ်ဆိုလို့ရှိရင်အဲ့ဒီလိုသူတို့ဘာတွေရဲ့ဝါဒကိုသွားသွားပြီးနှိမ်ချခြင်းကြောင့်သူတို့ဘာတွေကဒီတိုင်းလက်ပိုက်ပြီးတော့နားထောင်နေမှာလားဘယ်ဟုတ်မလဲသူတို့လည်းသူတို့ဝါဒတွေသူတို့တင်ပြမယ်ဆွေးနွေးမယ်ပြီးတော့ညှင်းခုံမယ် ညှင်းခုံနေနဲ့မကဘူးမကျင်တတ်တဲ့လူဆိုရင်ထားရိုက်ကြအောင်မယ်ကဲဒါဆိုတော့မိမိကသူတို့ဘာတွေကိုအနိုင်ခွက်နဲ့အဲ့ဒီလိုညှင်းနေပြီဆိုလို့ရှိရင်ဆိုလိုတာကအဲ့ဒီလိုတွေသွားသွားပြီးတော့ညှင်းနေမယ်ဆိုရင်အကျိုးဆက်ကပါလေပြဿနာဒါကိုပြောတာဆိုတော့မိမိကသူတို့ဘာတွေကိုအထင်သေးခြင်းဒီနော်ကိုကကိုဘာသာတာကောင်းတယ်မြတ်တယ်ဆိုအထင်သေးပြီးတော့သွားပြီးတော့ညှင်းခုံခြင်းဒီပြဿနာကိုကရှာနေတာနဲ့မတူဘူးလား ပြဿနာရှာနာတဲ့နဲ့အတူတူပဲလူတွေ့လိုက်တာနဲ့ तू ကတခါလေပြောပြီဆိုတော့ဟောမခံချင်တဲ့လူနဲ့တွေ့ရင်အဲ့လိုဖြစ်တာဒါတော့ကိုပြဿနာကိုရှာတာပဲဆိုလိုတာကပြဿနာကိုကိုကသွားယူတာလေလို့ပြောတာကတခြားတော့မဟုတ်ဘူးဆောင်းယူလာတယ်ဆိုတာပြောရမယ်ဆိုရင်တော့ကိုပြဿနာကိုရှာတယ်လို့ပြောတာနော်ကိုဘာသာကိုကိုကွယ်တာအေးမဟုတ်ဘူးသူများကိုသူနှိမ်တာအဲ့ဒီနှိမ်တဲ့ကြောင့်ပြဿနာဖြစ်တာ gain နောက်နံပါတ်7ခွန်သွားကြစို့ဝိနေစေထတဝါတယံပမာယ ဟௌဒံသာလောကသမေဝိဝါဒမေတိဟိတဝါနာတဗ္ဗာနိဝိနိစ္စယာနိနမေတကံကုပ္ပတိဇန္တုလောကေတိမြန်မာပြည်ရင်ခုံချင်းသို့ဆောင်းရရောက်သည်သောအပ်သောထိုအယူသည်သူ မိစ္ဆာအယူအဆုံးဖြတ်၌ဆွေမြဲစွာတည်ပြီး၍၎င်းမိမိ၏ဇယဝါဒကို နိုင်ချိန်ဆုံးရှား၍၎င်းလွန်ကဲစွာညင်းခုံခြင်းသို့ရောက်တော့၏ဝါမိမိ၏အယူဝါဒကိုသူတို့ဘာ၏အယူဝါဒထက်လွန်ကဲအောင်ထား၍ညင်းခုံ၏ဝါမိမိဝါဒထက်သာလွန်သောတပါသောဝါဒနှင့်အတူလောက၌ပြိုင်ဆိုင်ညင်းခုံခြင်းသို့ရောက်လေတော့၏အရိယာပုဂ္ဂိုလ်မှာသောအဖြစ်ဆုံးဖြတ်တတ်သော အလုံးစုံသောမိစ္ဆာဒိဋ္ဌိ62ပါးတို့၌အပြစ်ကိုသိမြင်သဖြင့်ပယ်စွန်ပြီး၍လောက၌ညင်ခုံခြင်းကို မပြုတော့နော်ကောင်းပြီအဲ့ဒီတော့နောက်ဆုံးကာထာကြတော့မြတ်စွာဘုရားဘယ်လိုပြောတယ်လဲဆိုရင်အဲ့တော့အယူသီးတဲ့ပုံကိုဒီကိုယူကိုကင်ဆွဲပြီးတော့သူတို့ဘာတွေတင်ပြတော့လက်မခံတဲ့အယူသီးတဲ့ပုံကကိုဘာသာကိုကြတော့ဆွဲဆွဲမြဲမြဲကင်ထားတစ်စက်ကလေးမှအလျှော့အတိုးဆုံးမလုပ်ဘူး ပြီးတော့သူတို့ဘာတွေပြီးတော့မှတခါကိုယ့်ရဲ့ဝါဒတွေကဆရာရဲ့ဝါဒတွေပြောဆိုချက်တွေကိုလည်းပဲကိုကနှိုင်းချိန်ပြီးတော့သူတို့ဘာတွေနဲ့လိုက်ညင်းတော့တာပဲဆိုလိုတာနော်ကိုယ့်ဘာသာကိုဆရာကြီးတူစုဖြစ်အောင်ပါရဂူကြီးဖြစ်အောင်လေ့လာတယ်ပေါ့ဗျာပြီးရင်ဒီပြလူတွေနဲ့လိုက်ညင်းတာအဲ့တော့နောက်အတိတ်ပဲတစ်ခုကဒီနေရာမှာအဲရိုးရိုးညင်းခုန်တာကိုလည်းအလွန်အကဲညင်းခုန်တယ်ဆိုတာဥဒ္ဒန္တ လောကသမေဝိဝါဒမတိဥဒ္ဒန္တဆိုတဲ့စကားလုံးလေးအတိပဲကနှမျိုးသုံးမျိုးအတိပဲထွက်နေလို့ပြင်းပြင်းထန်ထန်ညှင်းခုန်တယ်လို့လည်းပြောရင်ရတယ်လားတခါတည်းရေပက်မအောင်ညှင်းတယ်လုံးဝအလျှော်မပေးပဲညှင်းတာနော်တွေ့ဘူးတဲ့ဦးစင်းအဲ့ဒါမျိုးတွေတခါတည်းညက်နေညှင်းတာတော့ထမင်းလည်းမစားဘူးဆက်ညှင်းအမနိုင်တော့အာညတဲ့ကောင်နောက်တနေ့မိုးလင်းတီညှင်းတဲ့လူကိုတွေ့ဘူးတဲ့အဲ့ဒါလို့တခါတည်းဇွတ်ပင်ညှင်းတာဟိုလူကလည်းတစ်ချိန်လုံး तू ကတော်လို့တော့မဟုတ်ဘူး तू နဲ့ဖယ်မမြင်ရလို့အရှုံးပေးတော့သူ့ကိုသူခုနပြောလူတော့ လူတို့လူတက်ထင်ပြီးတော့သူလူကောင်းပါတဲ့လူနဲ့တွေ့ရမိုးလင်းတာပဲတကယ်ဖြစ်ဘူးတယ်အဲတကယ်တွေ့ဘူးတယ်ဒါတော့အဲ့ဒီလိုမျိုးအပြင်းအငင်းတန်တဲ့လူမျိုးကိုလည်းဆိုလိုတယ်နောက်တစ်ခုကတော့အဲမိမိအယူဝါဒကိုသူတို့ဘာကြီးအယူဝါဒတဲ့လွန်ကဲအောင်ထားယူညှင်းကုန်တယ်ဆိုတော့သူတို့ဘာတွေအပေါ်စည်းကတင်ပြီးတော့မှညှင်းတာပြောရမယ်ဆိုရင်ကိုကအตาစည်းလေးနဲ့သူများရဲ့အထက်ကလေးကနေညှင်းတာသူတို့ဘာတွေကိုအနေထားပြီးတော့အဲ့ဒီလိုနင်းနေလဲညှင်းတယ်တဲ့ နောက်တစ်နည်းကတော့ဘာလဲဆိုရင်သူကမိမိဝါဒထက်သာလွန်တော့ဆိုဆိုလိုတာကသူတို့ဝါဒကိုယ့်ဝါဒထက်တော့ကောင်းမှန်းသိတယ်ဆိုလိုတာကဗျာအမအခုလက်ရှိချန်ပီယံရတဲ့ပုဂ္ဂိုလ် challenge သွားစင်ခေါ်သလိုပဲနော်ဒါတော့ तू ကလက်ရှိချန်ပီယံကြီးပဲ तू ကနိုင်မို့မနိုင်မို့ဆိုတော့မသေးကြဘူးနော်ဒါပေမဲ့ तू ကဒါဒီကောင်ကိုသွားပြီးတော့ထိုးလိုက်ရင်တော့သေချာပေါက်လူတိုင်းသိတယ်နော်ဘာဖြစ်လို့လဲလက်ရှိချန်ပီယံကြီးကိုသွားထိုးတာဟုတ်ပြ challenge ကလေအဲ့ဒီလိုမျိုးသူ့ထက်သားတဲ့တော်တဲ့ကောင်းတဲ့ဟာတွေနဲ့သွားသွားပြီးတော့ညင်းတာ ဒါတော့တော်တဲ့ကောင်းတဲ့လူကိုဆိုတာလူတိုင်းသိတော့တော်တဲ့လူနဲ့သွားလက်သီးထိုးရင်ဒီလူလည်းနာမည်ကြီးတာပေါ့ဗျာဟုတ်တော့မလားဒါတော့သူ့ဝါဒလည်းကြီးညာပြီးသားဖြစ်သွားတာပေါ့ဒီလိုမျိုးဒီနေ့ကပြောရမယ်ဆိုရင်တော့နော်ဒါတော့နာမည်ကြီးတဲ့ပုံကိုကိုရှင်ပြီးတော့ညင်းနိုင်ရင်ခုံနိုင်ရင်ထိုးနိုင်ရင် စင်ပေါ်ရောက်သွားတာပဲလေဘာပြောပြောစင်ပေါ်ရောက်ရင်လူသိတာပဲဒါကိုဘာသာရေးအယူဝါဒအနေနဲ့ကြည့်တဲ့အခါကျတော့ဦးဇင်းတို့ဘာခေါ်မလဲอืมကြောညာပြီးသားဖြစ်တယ်ဦးဇင်းတခါပြောဦးတယ်ထင်တယ်ဒီ Victoria Secret ကနေပြီးတော့ပြောရရင်တော့မကောင်းပါဘူးမြို့သမီးတွေရဲ့ရေကူးဝတ်စုံကြော်ညာတော့ရင်ဘတ်နဲ့ခါကဝတ်တဲ့ဘီကီနီလေးမှာအိန္ဒိယကထုတ်တဲ့ဗုဒ္ဓမြတ်စွာရုပ်တုကိုအဲ့ဒီမှာတွေကြော်ညာထားတာဆိုတော့ဦးဇင်းတို့ဗုဒ္ဓဘာသာမှာမြင်လဲရတဲ့ကောင်မျိုးလုံးတောင်ပြသွားတယ်မျိုးလုံးတောင်ပြသွားတယ်ဒီရင်ဘတ်နှစ်ခုလေးနဲ့ဒီဘီကီနီလူတိုင်းသိရပဲဒါနော်ဖះပုံကြီးသုံးပုံ မတကာရင်ပတ်လောက်ဆိုရင်နည်းနည်းခံစီတာပေါင်ကဝက်တရားကြီးရစားအဲ့ဒါကြီးအုပ်တော့ဦးဇင်းတို့ဆရာအကုန်လုံးတခါတည်းအိမ်အင်္ဂလန်ဘက်ကတော့အာရှဘက်ကရောဦးဇင်းတို့ဒီအမေရိကကထားအော်ကြပြူကြတော့အဲ့ဒီမှာဦးဇင်းတို့ကြောက်မှရောက်နေတယ်ဒီအမေရိကန်နိုင်ငံသားဘုန်းကြီးထန်းကနေသူ့အမေနဲ့မကောင်းလို့အဲ့လိမှာနေတယ်ဦးဇင်းတို့ကဒါကြီးဖြစ်နေတယ်ကွာငါတို့ကတော့မကြိုက်ဘူးဆိုတော့သူ့အမြင်နဲ့ဦးဇင်းတို့ကမတူပြန်ပဲဖြစ်နေတယ်ဦးဇင်းတို့အရှိတိုင်းသားကအရှင်းပြောအော်မယ်လက်မှတ်တွေထိုးမယ်တောင်းဆိုမယ်ဒါကိုမလုပ်ဘူးမတင်ဘူးဦးဇင်းတို့အင်္ဂလန်ဘက်ကလည်းဒီလိုပဲတောင်းဆိုနေတာ website တွေကကြော်ညာပြီးတော့ campaign လုပ်နေတာ ဒါဦးဇင်းတို့အမေရိကဘက်ကလည်းလက်မှတ်ထိုးတယ်ဦးဇင်းတို့လည်းထိုးတာပဲဒါ website ကနေထိုးတယ်နော်ဒါပေမဲ့သူကဘာပြောလဲဆိုရင်သွားမလုပ်နဲ့ဘာဖြစ်လို့လဲဆိုတော့အဲ့ဒီလိုတဲတဲလှုပ်မင်းတို့မခံချင်မှန်းသိရင်ပို့မယ်ပို့မယ်ပို့မယ်ပို့ဟောပို့တော့ तू ကဘာဖြစ်လဲ तू ပစ္စည်းကြော်ညာပြီးသားဖြစ်တာဗောဦးဇင်းတို့ကလိုက်ကြော်ညာပေးသလိုဖြစ်နေတာသူတို့ကအဲ့ဒီအကွက်ကိုလိုချင်လို့လှုပ်တာတဲ့ကဲဆွပေးလိုက်တာဦးဇင်းတို့အမြင်နဲ့တူရဲ့လား သူများမခံကျင်တာကိုအဲ့ဒါလိုလုပ်တဲ့အတွက်အော်တော့လူတိုင်းကသိဟောပတ်စံမကုန်မနဲ့ကြော်ညာပြီးသားဖြစ်တာကဲဘက်တူရီယာစစ်ကရက်လောက်ရပုံဒီပြန်လဲဆိုတော်သေးတယ်ဖရပုံဘက်နဲ့ဘိကိနီမှာသွားအကုန်တတ်ထားတာဘယ်မှာမအော်ဘဲနေမှာလဲအော်ပြီးပေါ့အဲ့ကြတော့ဟုတ်တော့ဟုတ်လားအဲ့ဒီဟာမျိုးပြောတာဦးဇင်းကဒါဆိုဩဘိကိနီလောက်တယ်ဘိကိနီမှာဖရပုံတက်တဲ့လူတွေကဒါမျိုးနေမှာပဲလို့နော်ဒါတော့လူတွေဘာသာတစ်ခုရဲ့ခေါင်းဆောင်ဆိုတာစိတ်ဝင်စားတော့ ဒါကိုဒါလှုပ်လိုက်ရင်မကျင်တတ်ဘူးဆိုတာသိတော့အဲ့ဒါဆွလိုက်တာပဲဒါတော့ဟိုလူကအဲ့ဒါပဲအော်မင်းပြောတာလည်းဟုတ်တော့ဟုတ်သားပဲလို့အဲ့ကြမဟုတ်စင်းလည်းဖြေလိုက်တယ်ငါတို့ကသွားလို့ရင်ငါတို့ကသူ့အတွက်ကြီးညာပေးတာဖြစ်နေမှာပေါ့ဖော်ဝါလုပ်ပြီးလေရှိသမျှတွေတခါတည်းအကုန်ဖြတ်ပြီပေါ့ဒါကိုလက်မှတ်ထိုးဖို့လက်မှတ်ထိုးတဲ့လူကဒါကြီးကမခညာထပ်ပြန်အကုန်လုံးပြန်တာကိုဘုရားဘာသာတာမောင်း80လောက်ပြန်ထုတ်သွားမှာပဲနော်အဲ့တော့တာမောင်းပေါ့တာမောင်း80မကဘူးတာမောင်းဘယ်လောက်လဲ800လောက်အကုန်ပြန်မှာပဲဒါမဟာယာနာတို့ထိထားပါတာကြောင့်ကင်ထားပါတော့နော်ဒါကြီး ပြီးတော့တခါအဲ့ဒီလိုညင်းခုံတယ်ဆိုတဲ့အလုပ်ကအရိယာကြတော့ဒါမလုပ်တော့ဦးဇင်းတို့ပုထုဇဉ်ကြတော့မကြိုက်လို့လှုပ်တာရောမကျင်တဲ့လို့လှုပ်တာရောကိုယ်ကမှန်ပြီးတော့ညင်းတယ်ဆိုပြီးတော့မှန်တယ်ဆိုပြီးတော့ညင်းတာတွေရောဆိုပြီးတော့ဦးဇင်းတို့ကဒါညင်းနေကြတာပဲဒါတော့ဦးဇင်းတို့ညင်းတာဘယ်ကြမှာရမလဲဆိုတော့အရိယာဖြစ်မှရမှာတဲ့ကဲဆိုတော့ညင်းတာညင်းညာကိစ္စမရှိဘူးတို့ကပုထုဇဉ်ပဲဆိုတော့လားအဲ့တော့မြတ်စွာဘုရားဒီမှာဒီဟိုထဲမှာပြောထားတာရှိတယ်လေဦးဇင်းဟိုတနေ့ပြောပြီးသားပါခန္ဓာဥက္ကတိုင်ပုပ္ပတုံးမှာနော် နာဘိကွေလောကေနာဝိဝရမိမြတ်စွာဘုရားကအိဋ္ဌမလို့အိဋ္ဌလို့ပြောတာဒုက္ခမလို့ဒုက္ခလို့ပြောတာအနတ္တမလို့အနတ္တပြောတယ်ဒီအိဋ္ဌဒုက္ခအနတ္တကိုလောကမကြိုက်တော့ဘုရားသွားပြောငါတော့မငင်းဘူးတဲ့မင်းတို့ကငါလာငင်းတာတဲ့လောကဝမယာဝိဝတိတိမင်းတို့ကတော့မကျင်တတ်တော့ငါအဖြေထုတ်တဲ့ဒီအဖြေထုတ်ချက်ကိုမင်းတို့မကြိုက်ဘူးဟုတ်တယ်မလားမြတ်စွာဘုရားအဖြေထုတ်တယ်လေယုံနာနှစ်ပါးရှိတယ်နော်သဘောတရားအနေနဲ့ကြည့်ရင်မမြဲဘူးဆင်းရဲတဲ့သဘောရှိတယ်အဆိုးမြတဲ့အနတ္တသဘောရှိတယ်ဒါပဲ that's it ပဲသိရှင်းတာပဲဘုရားရဲ့အဖြေက ဦးဇင်းတို့ဒီခန္ဓာကိုယ်ကြီးထဲမှာအမျိုးမျိုးပုံပုံတွေးခေါ်စဉ်းစားလာတဲ့ဒါကြီးထဲမှာဘာရှိမလဲဘာရှိမလဲဘလို့လဲတိပ်ပြီးဘာသွားမှာလဲခေါင်းကလားနှလုံးကလားလက်ပြလားဝိညာဉ်လားဘလို့သွားမလဲအမျိုးမျိုးမစဉ်းစားဘူးလားဘာမှမရှိပါဘူးကွာတဲ့ဘာနဲ့ဘာပဲရှိလဲရှင်းတယ်ကဲဒါပေမဲ့ဦးဇင်းတို့ကျင်တတ်ရလားကဲမကျင်တတ်ဘူးလေသေတော့အလောင်းဖွင့်ရတာနဲ့ပါဇက်တက်ပတ်စံထည့်ရတာနဲ့ခြေထောက်ကိုပစပင်းနဲ့စီးရတာနဲ့ ခါတည်းအပေါက်တွေဖွင့်ထားပရိရွယ်ဟာဖွင့်ထားဖွင့်ထားသူလာနေအောင်လာနေအောင်ဟောပြောရတာနဲ့အမျိုးမျိုးပဲအမျိုးမျိုးပဲဟာဓာတ်ပုံတွေပိတ်ထားပိတ်ထားအာခွေးဟိုဘာလဲဟိုအယူတွေလိုဝက်ကြပြန်ပြီလက်မောင်းနဲ့စီးကြပြန်ပြီဘုန်းကြီးတွေဆိုတော့လဲကဲလောက်ပါသေးသူတို့ကျင်တဲ့အောင်လောက်တာပဲကိစ္စမရှိပါဘူးတော့မလားဘုရားလည်းယူနေဦးမှာပဲလို့ပြောထားတာပဲအယူလက်မှပေးထားပြီးသားဦးစင်းတို့ကလေဆိုတော့အမျိုးမျိုးယူတာပဲဆိုတော့အဲ့ဒီလိုအမျိုးမျိုးဘုံဘုံတွေးခေါ်ကြံစားချက်တွေဟာတဲ့ရဟန္တာဖြစ်မှာပဲဆုံးသွားတယ်တော့ဒါတွေအမျိုးမျိုးထင်တာတွေပြောတာ ဒါကြောင့်ငါဘုရားတော့မညင်ပါဘူးတဲ့လောကတွေလူတွေကတော့တစ္ဆကတော့လူတွေကတော့လာလာညင်တာပါတဲ့နော်ဒါမြတ်စွာဘုရားပြောတယ်ဒါတော့ပြောရမယ်ဆိုရင်ဒါဘယ်ရဲ့လက်ချက်လဲဆိုရင်ဒိဋ္ဌိလက်ချက်လို့မှတ်လိုက်ပါဘယ်သူလက်ချက်လဲဒိဋ္ဌိလက်ချက်ပဲဦးဇင်းတို့တွေးခေါ်ကြံစာပုံတွေတစ်ကအတွေးများပုံတွေဒါကြောင့်အတွေးများလေလေအဖြေများလေလေဒါတော့သူ့အဖြေတွေကတင်ညာဝိပန္လာတာအမှန်မှားတဲ့ပုံမှာအခြေခံတဲ့တွေ့ဒီဒိဋ္ဌိကအမြင်မပြတ်တော့ဟွာဟုံးလို့တရားဟုံးလို့ဘုရားသွားမှာလား နော်ဘေးရင်ဆရာမေးရမှာလားနတ်ကတော်ရှိပြေးရမှာလားနော်အာဆုံးနေတာပဲခုနပြောလို့တောင်းဖို့ပဲဖရာပန်းကိုသွားလဲရတော့မှာလားဆုံးလို့လေတပင်ကြီးပဲထိုင်ရှိခိုးရတော့မှာလားဆုံးလို့ပဲမျိုးမျိုးပဲဒါတော့ဘာတွေလဲဒိဋ္ဌိတွေပါဒါတော့အဲ့ဒီဒိဋ္ဌိများတဲ့နော်အမျိုးမျိုးဖုံဖုံဖြစ်တာတွေဒီတက်ကများလို့ဗာများလို့လေအေးတနည်းဝိတက်များလို့ဗာများလို့အဲ့ဒီဝိတက်များတဲ့အတွေ့အကြုံများတဲ့ပုံကိုယ်တို့တမျက်စွာပြဒီဆုလပြတုတ်တံကိုဟောခြင်းဖြစ်ပါတယ်ဒါတော့အဓိကအားဖြင့်တော့ဒိဋ္ဌိတွေများနေတာပါ ဒီဒိဋ္ဌိတွေဘယ်လိုများအောင်များနေတဲ့ဒိဋ္ဌိတွေကိုရှင်းအောင်ဘယ်လိုကျင့်မလဲတဲ့မာစီဆရာကြီးရဲ့ဆောင်းဘုတ်ကလေးဖတ်ကြည့်ကြစို့ပူဇော်ကြရအောင်မပြတ်ရှုမှတ်နေလျင်ယုံနာနှမျိုး ကြောင်းကြိုသည်မြင်မမြဲစင်းရဲ့ဉာဏ်တည်းပေါ်လွင်အနတ္တတိယဒိဋ္ဌိစင်ဆိုပါဦးပေါ်တိုင်းမပြတ်ရှုမှတ်နေလျင်ယုံနာနှမျိုးကြောင်းကြိုသည်မြင် မမြဲစင်ရဲ့ဉာဏ်တည်းပေါ်လွင် အနတ္တတိယဒိဋ္ဌိစင်ဆိုပါဦးပေါ်တိုင်းမပြတ်ရှုမှတ်နေလျင်ယုံနာနှမျိုးကြောင့်ကြိုသိမြင် မမြဲစင်ရဲ့ဉာဏ်တည်းပေါ်လွင် အနတ္တတိယဒိဋ္ဌိစင်ဘုရားပေးတဲ့နော်လမ်းစဉ်ကိုမဆီစောတော်ကြီးကဒါရှင်းလုံးဘွဲ့တမောရှင်းလုံးဘွဲ့ကပြားလေးစီပေးထားတာ ဒီအခုနပြောတဲ့ယုံနာနှစ်ပါးကိုပေါ်တိုင်းမပြတ်ရှိလာတွေပေါ်တာတွေကိုအမြဲတမ်းစက်တက်စက်တက်ရှုနေမယ်ဆိုရင်ဘာမြင်လာမလဲယုံနာဆိုတဲ့နှမျိုးလွင် မြင်လာမယ်ပြီးတော့အကြောင်းနဲ့အကျိုးအဖြစ်ထွက်လာမယ်တဲ့ဒါတော့ယုံနာနှမျိုးနဲ့အကြောင်းအကျိုးကိုသိပြီးယုံနာနှမျိုးဆိုတာကနာမရူပပရိစ္ဆေဒဉာဏ်အကြောင်းကျိုးသိတာကပစ္စပရိကဉာဏ် gain ဦးဇင်းတို့အရေးကြီးဆုံးနာမရူပပရိစ္ဆေဒနဲ့ပစ္စပရိကဉာဏ်နှစ်ပါးကိုတာပိုင်မဲ့စီဘာဖြစ်သွားပြီလဲသုလသောတာပန်ဖြစ်ပြီသုလသောတာပန်ဖြစ်ရင်ဘာလွတ်ပြီလဲ ဘာပဲဖြစ်ဖြစ်ဒိဋ္ဌိအလုံးမပြုတ်သေးဘဲထားပါနော်အတုပြုတ်နေပြီဆိုတော့သောတာပန်အဆက်အလမှာသောတာပန်နဲ့အလားတူနေပြီဒိဋ္ဌိအဲပယ်ထားတယ်ဆိုပါတော့နော်မိမိတို့ညံစွမ်းနဲ့ပယ်တဲ့အတွက်ဝိပဿနာဉာဏ်နဲ့ပယ်တဲ့အတွက်အပယ်တော့မလားတော့ဘူးတဲ့ဒါကိုဆိုလိုတယ်ဒါကြောင့်ဓာတ်တစ်ကိုမြင်မယ်ဆိုရင်တော့မမြဲစင်းရဲ့ဉာဏ်နဲ့ပေါ်လွင်မမြဲတဲ့သဘောနော်ဆင်းရဲတဲ့သဘောအနတ္တသဘောတွေကိုဉာဏ်နဲ့ပေါ်ရင်တော့ဘာဆင်မလဲအဲ့ဒီလိုဒါသိပြီဆိုရင်ဒိဋ္ဌိဆင်ပြီဒိဋ္ဌိဆင်ရင်သောတာပန်ဖြစ်ပြီတဲ့သောတာပန်ဖြစ်ရင်တကယ့်ကိုအပယ်လွတ်ပြီလို့ဆိုလိုတယ်နော် ဒါကြောင့်မိမိတို့မြတ်စွာဘုရားလိုတော်ကြနော်ရှေးသူတော်ကောင်းပညာရှိတွေအလိုတော်ကြဒါတွေကိုပြတ်ဖို့စင်ဖို့သိဖို့ဆိုရင်တော့ဒါမိမိတို့ကျင့်ဖို့ပဲရှိတယ်မကျင့်မဲနေတော့ထိုင်တွေးနေုံနဲ့ရပါမလားမရဘူးဒါကြောင့်မြတ်စွာဘုရားကအတွေးများတဲ့နတ်ပြမာများလူများတွေကိုဒီသုလပြွာတုတ်တံကိုဟောပြီးတော့နှီးပေးခဲ့တာပဲထိုင်တွေးနေုံနဲ့မရဘူးနော်အခုဆိုရင်တင်ညာကာလလူတွေကဘာပဲဆေးနေလဲခန္ဓာကိုယ်ပဲဆေးနေတာ နော်ခန္ဓာကိုယ်ကြီးစေဖို့ပဲအမှန်ကခန္ဓာကိုယ်ကတ်တဲ့ကြီးကပြဿနာမဟုတ်ဘူးစိတ်ကတ်တဲ့ mind ကြီးကမှာဒေါင်ဆေးရမှာဟုတ်တယ်မို့လားဒါတွေကဥစဉ်နဲ့စိတ်တင်မှာကတ်နေတာဒါတွေကိုမိမိတို့ဥပဒနာရှုတယ်ဆိုတော့ဒီတီတာရည်စင်းနဲ့ဆေးချပလိုက်ရမယ်ခွာချပလိုက်ရမယ်အခုနကပြောပြီးစန္ဒပါကြီးကိုမလို့မင်းမရသေးဘူးကွာမပွားအောင်ကွာနောက်တည့်ရဆုံးညနေတော့လာပြန်အရှင်မရရပြီလားချင်မဲတဲ့ဟာလေဂါထာလေးရအမေပွားအောင်ကွာမရသေးဘူးကွာဘာလုပ်တာလဲဒါ ဆေးနေတာဒါလေးဆေးရမှာတကယ်ဆေးရမှာပါလူသွားကြောင်းရေလောင်းရင်ဖျားအောင်မရှိပါဘူးဟုတ်လားအေးဒါကြောင့်တကယ်ဆေးရမှာစိတ်တွေကိလေသာဆိုတာဒါပြောတာဒါကိုဆေးမှနော်ဒီနန်နေဒီရုပ်တွေအေးသွားမှာဟုတ်တယ်မလားဒီနန်ဒီရုပ်အေးဖို့ဆိုတာဒါနဲ့ဆေးကြမှာဒါတော့ဦးဇင်းတို့ပြောင်းတယ်ဆိုတာလည်းနှမျိုးရှိတယ်ဘာခေါ်မလဲတဘာဝအတိုင်းပြောင်းတာနဲ့လူကပြောင်းရတာနော် အခုသမတတွေ campaign လုပ်တယ်သူတို့ဘာပြောတော့မလဲ you can change သူတို့အများအားပြောတယ် you can change ဒါတော့ဦးဇင်းလည်းပြော you can change ဦးဇင်းတို့မပြောင်းမဲနဲ့သူ့ဘာသူပြောင်းတာသင်္ခါရတရားနော်တပ်ပြသင်္ခါရအနိစ္စသင်္ခါရတရားမှန်ရင်မြဲကျင်တော့လဲမြဲလားသွားမှာပဲ they are going to be changed. Then he, all conditioned things are changed by themselves. will naturally change နေတာပဲ။ဦးဇင်းတို့ကတရားမှာ original လူလည်းမရှိဘူး၊ဇပင်ဖြူနဲ့လည်းရှိလား။ထိုင်ရင်းနဲ့လော်လိုက်ရက်သွားလားကဲ။နော်။ရက်ဖို့မပြောရနဲ့နော်။နည်းနည်းလေးတောင်မဟုတ်ရင်တော့မဖြစ်ဘူးကဲ။ဘရိတ်ပေးတာတောင်မရှိဘူး။ it နာကျင်တာဖြစ်နေတာပဲ။ သူသူတဘာဝအတိုင်းဒီတိုင်းပဲနောက်ဆုံးကြတော့သေတာနဲ့ပြီတာနဲ့ဆုံးရမှာပဲဟုတ်တယ်မို့လားနော်ဇာတိဆိုတဲ့ဘုရားကထွက်ပြီဆိုရင်တော့ဇရာဗျာတိနောက်ဆုံးမရဏဘုရားထိအောင်သွားကိုသွားမှာဒါတော့သူကဒီလို process တက်ချင်းချင်းချင်းသွားတာဦးဇင်းတို့ကလိုက်ပြောင်းပေးနေတာလားဆိုတော့မဟုတ်ဘူးကံစိတ်ဥဒ္ဒဝါရအကြောင်းတရား၄ပါးနဲ့ရှိတယ်သင်္ခါရတရားမှန်ရင်မမြဲဘူးသူ့ဘာသာသူပြောင်းနေမှာဒါတော့ဦးဇင်းတို့ကပြောင်းစရာလောက်စရာတွေက တသံစရာလုံးကမပြောင်းပဲတသမတ်တည်းမြဲပြီးစွဲပြီးဆိုပြီးတော့ကောင်းပြီဆိုပြီးယူတယ်အခုနောက်ကပြောတဲ့ဘာတွေလဲဒိဋ္ဌိတွေဒါတွေကိုပြောင်းပလဲရမှာအမှားကနေအမှန် you can change ဟုတ်တယ်မလားအဲ့ဒီ change ကမှတင်းကြံသင်္ကန်တပြောင်းတယ်မင်းကတော့ဆရာတို့ဆိုတော့ပြောတော့မဟုတ်လားနှစ်တပြောင်းပြောင်းပြီမှာသူကလည်းသူနှစ်ပြောင်းဘာမှကိုယ်ကဘာမှမဆိုင်ပညာကြီးပဲဒါကာလပညာကြီး လူတွေအလုံးလုံးလေးရအောင်လို့ပါနှစ်တွေပါ10ဂျိုးတွေ10ဂျိုးဒီကနေတင်းတင်းကိုဂျိုးမပြောင်းပြောင်းမေးစီသူတို့ပြောင်းတာနဲ့ကိုပါဆိုင်ဘာမှဆိုင်ကိုတို့ဘာတို့ဘာမှမထူပြောင်းရမှာကကိုကိုယ်တိုင်ပြောင်းရမယ်ငါတို့တတန်စရာလုံးတိဆောက်ပေးလိုက်တဲ့ဟောဒီခန္ဓာကိုယ်ကြီးတဏမာနဒိဋ္ဌိဟုတ်တယ်မဟုတ်လားဒါတော့အခုမှားနေတယ်ဆိုတဲ့ဒိဋ္ဌိတွေကရှိနေလို့ဖြစ်တယ်ဆိုရင်ဒီအမှားကိုတို့ဘာဖြစ်အောင်လုပ်ရမလဲအမှန်ဖြစ်အောင်ကြည့်ရမယ်အဲ့ဒါမှတကယ် real change ပဲဒါတကယ်သင်ကြံသင်္ကန္တဒါကိုပြောင်းအောင်လုပ်ရမှာ ဒါတော့အဲ့ဒီမပြောင်းနိုင်သေးရင်တောင်မှအ ਨੇ ဆုံးတော့ဓမ္မတိဟုသောရေနဲ့ရေစင်းနဲ့အမြဲတမ်းဆေးဆေးပြီးတော့ဒါကိုနော်ကြီးပုံမတက်အောင်ရေးကြည့်တယ်ဆေးချပေးရမယ်နော်ဒါတော့ဓမ္မတိဟုသောရေနဲ့ဆေးချနေမယ်ဆိုတော့အကုန်မပြောင်းရင်တောင်မှအေးမြပါတယ်ဟုတ်တယ်မလားအကုန်တော့ပြောင်းသွားခြင်းမှသွားမယ်ဒါတော့မိမိစွမ်းအားရှိသေးလေရောသို့သောအကုန်မပြောင်းဘူးဆိုရင်တောင်မှတရားရည်နဲ့စိန်ခံထားရရင်တော့ အေးမြတဲ့အရာသာလေးရှိပါတယ်ဒီခံစားမှုလေးကိုယ်မှာရှိတယ်နော်ဒါပြောင်းဖို့ကပိုအဓိကကြတယ်ကာလပညာကြီးပြောင်းနေဆိုတာဘာမှမထူပါဘူးလောကအရာဒါလုပ်ပေးထားတာဒါတော့ဗုဒ္ဓဘာသာတရားအနေနဲ့ပြောမယ်ဆိုတာဟောငါရဲ့စိတ်ယုံနာတွေကိုစွဲမြဲနေတဲ့ယူမနေတဲ့မိစ္ဆာဒိဋ္ဌိကနေတမ္မာဒိဋ္ဌိဖြစ်ဖို့ပြောင်းဖို့ကအရေးကြီးတယ်အရေးကြီးတဲ့အခါမှာကောင်းပြီအခုနာကဦးစင်းပြောပြီခက်ကြီးကရှေ့ကိုရောက်ရင်ပိုးပိုးပြီးတော့ပြက်လာအောင်မယ်အခုပြောပြီသုံးဘုံဘုံခက်ရောက်နေပြီငါဒီဘယ်မှာအသက်ရှင်တယ်လဲ သုံးဖို့တုံပုံခဲ့ရှေ့ရောက်ရင်ပိုဆိုးအောင်မယ်သူတို့ပြောတာကတော့ tomorrow is going to be better ဒါသူတို့မျှော်လင့်ချက် tomorrow is going to be better do you believe no almost impossible တလောက်လူဦးရေတွေများလို့စီကံမရှိတဲ့လူတွေလောဘဒေါသတွေထလာတဲ့ခေတ်ကြီးမှာ global warming တောင်ပြမြောက်ပြရေခဲတောင်ပျော်ကြအောင်ပူးလာတဲ့အချိန်ကြီးမှာဘလို့လို့ဖြစ်နေမှာလဲလူတွေရဲ့ကိလေသာလောဘဒေါသတွေတလောက်တထောင်းထောင်းထနေတဲ့အချိန်ကမှာတဘာဝပတ်ဝန်းကျင်တွေရဲ့ယာတိရုတည်မှုကဥတုယာတိမှားတယ်လူကိုမီတော့ဘာဆိုင်လဲတော့သွားရိုးချနေဒါဥတုယာတိပြစ်တာကင်တော့ကြောင်လာကင်မင်းမယ်ဘလို့ဖြစ်မလဲဖြေးလေ ဘယ်ဟုတ်မလဲလူတွေဖြစ်လို့ပြက်တာကဲဥဒုရာတိတောကုန်ပြီမှားတယ်ဥဒုရာတိလူကုန်ပြီနော်လူတွေကတက်စာဖောက်တာကိုနေတဲ့ဥဒိသကပြောဘူးတယ်တဲကိုင်းချိုင်တဲ့လူကမြန်မြန်ကြိုးကျင်တော့ဂိုင်းအဖျားဘက်မှာထိုက်ပြီးအရင်ဘက်ကိုလှက်ခုတ်တယ်အဲ့ဒါဘာလို့လဲကျုပ်တို့တွေခမားတို့တွေအခုရှိသမျှတယံစားရတယ်အကုန်သုံးပလက်တယ်ကဘာကြီးကပြပြပြပြပြသူ့ရဲ့မာသာ nature အရာတိဆောက်ထားရှိရမယ် ပစ္စည်းပစ္စည်းကလိုအပ်ချက်တွေကဒဇဒဇပြုတ်ပြုတ်လာတဲ့အတွက်ကြောင့်ရာသီဥတုတွေလည်းရွေ့ရွေ့ရွေ့ရွေ့ပြီးတော့သွားတဲ့အခါပူတဲ့အချိန်အေးအေးတဲ့အချိန်ပူဟာဆောင်းတွင်းကြီးအလဲလဲမိတွေထလောင်းအာຫນွေတွေအလဲကြတော့ရေရှမ်းကင်ထေဘူးလာလို့ပူဆိုးအောင်မယ်အားပေးလိုက်အောင်မယ်နော်ဆွလန်းဆရာကြီးပြောယူလားမသိတော့လိုချင်းလိုချင်းတော့ဆွဲလန်းဆွဲလန်းတော့ဆွဲလန်းတော့ပြုတ်လို့ပြုတ်လို့တော့ရရှိရရှိတော့ခံလိုက်ကြပြီတော့တဲ့ကင် ခမရတို့လည်းကျိုးအဲ့ဒီတိုင်းအားပေးရမကောင်းလားဇွန်လွန်ဆရာတို့လည်းခံလိုက်ကြပြီတော့လို့နော်ဒါတော့မိမိတို့ရနေတဲ့အချိန်ခမရတို့အခုလက်ရှိကြမ်းမာကြီးကဒီနေ့မနေ့ပြန်မတူဘူးနော်ဒါတော့လူတွေကအလုတ်ကိုတောက်လျှောက်လုံနေတာခမရတို့ရဲ့ခန္ဓာကိုယ်ခမရတို့ရဲ့စိတ်တွေတောက်လျှောက်အလုတ်ကစုပ်စုပ်စုပ်ဒီလိုယူနေတာယူနေတဲ့ခါကျတော့ခမရတို့ရဲ့ကောင်းနေတဲ့မျက်စိနာနာလျာကိုအင်အားရဲ့စိတ်ကြည်နေတဲ့အင်အားတွေကိုခမရတို့လုံနေတဲ့နေ့စဉ်လှုပ်ရှားမှုရဲ့ယူနေတဲ့ခါမှာတကယ်တရားထုတ်တဲ့ခါကျတော့ ဒါကြီးတွေဘာမှအလုပ်လုပ်မရတာကြမှာရစ်တော်သောကျွန်တော်တို့ကတတ္တရအယူကြမှာဟိုကြံရက်ပို့ရတော့မယ်အယူကြမှာလားတရားထုတ်ဘယ်လိုလုပ်ရမှာဟုတ်တယ်မို့လားကတောင်မကောင်းဘူးဆိုမှတော့ကြံရက်ပို့တခါတည်းပြီးနေဖြစ်ပြတာဟုတ်တယ်မို့လားလို့ခင်ဗျားတို့ဘီဘီခံရမယ့်အချိန်ကြမှာမသွားနိုင်ပါမှမထူတော့မကောင်းဒါတော့ဘီအဖိမခံရသေးခင်လှုပ်တာဟုတ်တယ်မို့လားကိုဒီချိန်လေးဒီကောင်းသောအချိန်လို့မှတ်ပြီးတော့နော်အဲ့တော့ရတဲ့အချိန်လေးကိုနဲတာများတာမဆိုင်ဘူး တတိတံဝေကဖြစ်ဖို့အရေးကြီးတယ်အလုပ်လုပ်တဲ့အချိန်သွားတဲ့အချိန်နဲ့မိမိတတိတံဝေကလေးနဲ့သွားကြပါလောက်ကြပါခိုင်းကြပါနော်ထိုင်ပြီးတရားအထုတ်မှာမဟုတ်ပါဘူးအတိကလေးပါနေရင်ဘဲသွားသွားတရားပါပဲနော်တေတံရန်နေသည်ဖြစ်စေသွားနေသည်ဖြစ်စေအိတ်နေသည်ဖြစ်စေပြောနေသည်ဖြစ်စေတတိတံဝေကလေးရှိနေမယ်ဆိုရင်တတိသည်ဦးဇင်းတို့အာလုံးတရားအာလုံးရဲ့အချုပ်ပဲဟုတ်တယ်မို့လားဒါတော့တတိကလေးထားနော်သွားမယ်စားမယ်လုံမယ်ဆိုလို့ရှိရင်ဒါအမြဲတမ်းမိမိတို့က အာဘယ်လိုခေါ်မလဲတရားထဲမှာရှိနေတယ်ခေါ်မှာပေါ့နော်တရားအထုတ်တဲ့အချိန်ကတတ်တတ်နော်လောကီပစ္စည်းရှာတဲ့အချိန်ကတတ်တတ်ဆိုပြီးတော့မှအဲ့ဒါလိုခွဲလိုက်မယ်ဆိုလို့ရှိရင်လူတွေကဘယ်ခုနပြောလို့ပင်စင်ယူအောင်အသက်ရှင်မယ်လို့ဘယ်သူအာမခံလဲကိုယ်အသက်အဲ့ဒီတိနေမယ်လို့ guarantee ပါလားနဖူးစာရေးထားလားရှိလားမရှိပေမဲ့ကိုကိုကိုကြာတာငါပင်စင်ယူကကြမှာမလုပ်မယ် plan မချဘူးလားတော်တော် you are very bold တော်တော်ဘာခေါ်မလဲကိုဘာသာကိုတော်တော်ရဲတာပါလားအာမခံခြင်းမရှိတဲ့မြတ်စွာဘုရားတပ်ပိသင်္ခါရအိဋ္ဌာကိုကကိုကိုကိုကြမှာပင်စင်သွားပြီးတော့ပင်စင်ယူတည်တိနေမယ်တဲ့နော်မသိကြဘူးဒါကြောင့်ဘဝနဲ့ဓမ္မကို separate မလုပ်ပါနဲ့ parallel ထားပါဘာထားမှာလဲ parallel ဆိုတာတွဲထားအသက်ရှိရင်ဘဝရှိနေတယ်ဘဝရှိရင်ဓမ္မရှိပါစေဓမ္မတိတခြားမဟုတ်ဒီခန္ဓာကိုယ်ဓမ္မကြီးပဲနော်ဒါတော့ ဓမ္မနဲ့နေရင်အေးတယ်ဓမ္မနဲ့မနေတတ်တဲ့ပုဂ္ဂိုလ်ကတော့အဲ့ခုနဓမ္မကြီးနဲ့ဖြင်းချလိုက်ရုံပဲရှိတော့လားအဲ့ဒီလိုခံရတတ်ပါတယ်ဒါတော့မိမိတို့မှာဓမ္မနဲ့ဓမ္မနှမျိုးရှိတယ်ဓမ္မနဲ့နေတဲ့ပုဂ္ဂိုလ်ဒီဘဝမှာလောကမှာပူဇော်ရရှိပေမဲ့သူကတော့ဖြည့်စရာတရားရှိတဲ့အတွက်ခုနကအကုန်လုံးမပြောင်သည့်တန်အောင်တရားဆိုတဲ့ရေအေးကအေးတက်ကိုပေးတယ်ဆိုတော့အဲ့ဒါကိုပြောတာအကုန်လုံးတော့ပြောင်ခြင်းမပြောင်မယ်ဘောတန်တရားစစ်စစ်ကပါတယ်ကိလေသာနော်ဒါကြောင့်မိမိတို့က ဓမ္မနဲ့ဘဝကိုတွဲထားရင်တော့အကုန်မပြောင်းသည့်တန်အောင်အေးဓာတ်ကလေးကိုပေးပါတယ်အ ਨੇ ဆုံးမိမိတို့ဒီဘဝမှာဗုဒ္ဓဘာသာဖြစ်တဲ့အကျိုးကလေးအ ਨੇ ဆုံးအနေဆုံးအဆင့်တော့ကိုခံစားနေအောင်လှုပ်တင်ပါတယ်မလှုပ်တင်ဘူးလားလှုပ်တင်ပါတယ်เนาะဒါကြောင့်မိမိတို့အဲ့ဒီအတိတရားတန်ဝေခါကလေးနဲ့ဒီကနေ့1383ခုနှစ်ရဲ့နှစ်ဟောင်းမှသည်1384ခုနှစ်နှစ်သက်ကိုကူးတဲ့အခါမှာ ဘဝတန်တရားစစ်စစ်ကပါလာခဲ့တဲ့ဒိဋ္ဌိတွေကိုမိမိတို့တရားဓမ္မအသည့်တွေနဲ့နော်ခွာနိုင်ဆေးနိုင်ကြပါစေကုန်တည်းကဲအမျှဝေကြစို့နော်လူတွေလည်းပင်ပန်းကုန်ပါပြီဤသို့ပြုရမြတ်ဘုံညကြောင့်ချမ်းမြေ့ရေးကြည်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 မြတ်ဘာကကိုမိဘဆရာမျိုးသက်ဟာနဲ့ကိုမာဆောင်ချက်ကိုဆောင်နက အရင်စ၍ရှိသည်များလုံးစုံဘုံ31ဖြစ်ဖြစ်သည်များဝေနေရသူရကြပါစေဘေင့ဝေသည်မြာထွေသာဓုခေါ်စေတော်အမြအမြအမြ ယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓု